နေ့မြန်မာသက်ကရေ1383ခုနှစ်တကူလာစု2ရက်ခရစ်သက်ကရေ2012ခုနှစ်အေဗီလ8ရက်နေ့တနင်္ဂနွေနေ့ဒီနေ့မှာတော့တတရားမြောက်ဖြစ်တဲ့မာသမယတုတ်ကိုသွားပါမယ်အဲ့တော့တတရားမြောက်ဖြစ်တဲ့မာသမယတုတ်ကစုလဗျူဟတုတ်တံနဲ့သူ့နာမည်ကနော် ဇူလပြူကတုတ်ပေါ့အဲ့တော့ဦးဇုံတို့ကပိလုကနေပြည်တော်ကြီးအနီးမှာမြို့တော်နဲ့မနီးမဝေးမဟာဝန်တော်ကြီးတဲ့မှာဦးဇုံတို့တဏ္ဍသားများဘုရားရှင်နဲ့တကွရန်တာ900ဘုရားရှင်ရှိတော်မှောက်မှာရှိတယ်လို့အာယုံပြုတာဒါရမဲလားဆိုတော့မဟုတ်ဘူးစစ်ကြဝဠာတိုက်တသောက ရောက်လာတဲ့နတ်ပြမအပေါင်းတွေကလည်းဒီမအောင်တော်ကြီးတဲ့မှာမာသမယတုတ်တန်ကြီးကိုဆက်လက်ပြီးနာကြားလျက်ပဲဆိုတော့မြတ်စွာဘုရားကဦးဇင်းတို့တုတ်တန်ကိုအစာခြေတုံးကခြေခဲ့တဲ့တိုင်းဇယိုက်6ပါးနဲ့တင့်လျောတဲ့ဇယိုက်6ပါးလိုက်သူတို့အုပ်စုတွေကိုယ်ရနေတယ်နော်ဒါတော့ဒီနေ့မြတ်စွာဘုရားဟောဖို့လက်ကြတဲ့သုတ်တံကသုလပြုဟာသုတ်တံဒါတော့ဒီသုလပြုဟာသုတ်တံကိုဘာကြောင့်မလို့ဟောရတယ်လဲဆိုတော့ဒီထဲမှာ ဇယိုက်ဆိုတာအတွင်းထဲမှာရှိနေတဲ့အခန္ဓာပြောတာပါပဲเนาะအမြဲတမ်းသူတို့ဒါကိုလှုပ်လေလှုပ်ထားရှိတာဇယိုက်ခေါ်တယ်စရိတဆိုတဲ့ပါဠိရဒါတော့တွေးကြခေါ်ကြတဲ့အတွေးဇယိုက်တွေးခေါ်မှုများတဲ့နတ်ပြည်မှာကြီးဆိုပါတော့သူတို့ကဘာအခြေခံစဉ်းစားတယ်လဲဆိုလို့ရှိရင် လောကကြီးထဲမှာဘာသာရေးအယူအဆအသီးသီးရှိတဲ့ပုံကိုယ်တွေအထူးသဖြင့်တော့ဘာသာရေးတည်ထောင်တဲ့ပုံကိုယ်တွေပေါ့လေသူရဲ့နောက်လိုက်တွေ အဲ့ဒါတွေကနေသူတို့ရဲ့ဝါဒကျေပြန့်ရေးအတွက်အနိုင်ရရေးအတွက်လောကထဲမှာတွန်းတွန်းကျဲကျဲကျဲကျဲလောင်းလောင်းနော်ကိုယ်တိုင်လက်ပြောတယ်ဤပညာတွေနဲ့လည်းပဲလူအမျိုးမျိုးပါဗျာဒီနေ့ခေတ်ဆိုလို့ရှိရင်တော့စစ်သွေးလမ်းကြောင်းတွေအများကြီးပဲအဲ့ဒီကနေတဆင့်ဖြန့်ပြူးနေကြတာဆိုတော့သူတို့ရဲ့သူတို့ဝါဒတွေကိုပြောကြဟောကြဖြန့်ကြဖြူးကြတဲ့အခါမှာသူတို့ဝါဒတွေကိုတကယ်တမ်းဟောပြောတာစေကောင်းစေတဲ့နှကောင်းတွေပြောတာဟောရဲ့လားနော်သူတို့ပြောတာတွေကတော့ တယူဆန်ပေါ့ကိုဟာပဲကိုနော်သူများဟာကိုတော့မနာမထောင်ဘူးမလစ်လာဘူးကိုဟာပဲမှန်းနေဆိုပြီးတော့မှအဲ့ဒါလိုနင်းနဲ့တယူဆန်ဖြစ်နဲ့ပြောကြတာလားသူများသူတို့ဘာပြောတာတွေကိုကလစ်လာလို့နားထောင်လက်ခံမှုကရှိပါသေးသလားဆိုတာတွေကိုစဉ်းစားမိတယ်ဒီနည်းအားဖြင့်အဲ့ဒီအယူဝါဒတွေကိုသူတို့သွားစဉ်းစားမိနေတယ်စဉ်းစားမိနေတော့အဲ့ဒီလိုမျိုးစဉ်းစားတတ်တဲ့အလေးဇယိုက် ရှိတဲ့နတ်မြမာတွေအတွက်ကိုဘေးနာကဖန်ဆင်းထားတဲ့နမိတ မြတ်စွာဘုရားကနေဒီနတ်မြမာတွေကတော့သူတို့ဒါတွေသိကျင်နေတယ်ဒါကြောင့်ဒီခါကိုဖြည့်ရှင်းဖို့အတွက်အဖြေလိုနေပြီဆိုပြီးတော့နေမိတာမြတ်စွာဘုရားကနေပြီးတော့မှဗေဂရိဘုရားရှင်ကိုမေးတယ်မေးတဲ့အတွက်ဗေဂရိဘုရားရှင်က နေပြီးတော့ဒါကိုပြန်ဖြေတယ်နော်ဒါတော့ဟောဒီသုတ်တမအချင်းချုပ်အပြင် ပြောမယ်ဆိုမေခွန်း၃ခုရှိတယ်နော်အလုံးဂါထာက၁၇ဂါထာ မေခွန်း၃ခု ਨੇ ဦးစင်းကတော့နည်းနည်းကြည့်ရတာတိတ်မတိုးမရှိဆိုတော့ဒီတညာတဲ့နဲ့တင်ကောင်းမလားစဉ်းစားမိတယ်ဒါပေမဲ့တိတ်များတယ်နှစ်ခါလောက်ခွဲတင်မှဖြစ်မှာလို့တော့ကြာရင်ဦးစင်းနဲ့တင်နန်းသားတွေလှမ်းပြီးတော့ထွက်ပြေးကုန်လိမ့်မယ်ဟုတ်လားအာများလွန်းလို့နားမလဲလက်ဘူးလေတော့ကြာအိတ်ငိုက်ကုန်ပါဆိုလို့ဆေးတွေဆေးတွေဘာတွေပေးလို့ရှိရင်ဟုတ်လားဒီဆေးတောက်မယ်ဆိုလို့ရှိရင်တော့ဘယ်လိုခေါ်မလဲအဲ ဒီဆေးတောက်မယ်ဆိုလို့ရှိရင်အင်္ဂိတ်တက်တယ်ကာမမသူမြတ်မတောက်နဲ့ပေါ့ဟာလားကာမမသူတောက်ရင်ကာမမသူတောက်မယ်ဆိုလို့ရှိရင်ဒါအင်္ဂိတ်တက်တယ်ဆိုတော့ဆေးတွေမှာမှားတယ်လို့ပဲအဲဥဩဒရတရားသင်တတ်ပြမယ်ဆိုတော့မသွားကြနဲ့များလွန်းလို့ဘာမှမနိုင်လို့အိတ်တင်ကြိုက်လိမ့်မယ်ဆိုပြီးတော့အဲ့လိုဖြစ်ကုန်ပါဆိုလို့ဒီနေ့ညတော့တဝက်သွားမယ်ပေါ့နော် နောက်တစ်ပတ်ကြာနောက်တဝက်ပေါ့အဲ့တော့ဦးဇင်းတို့ဒီဇူလပြာတုတ်တန်ကြီးရဲ့အဓိကအနှစ်ချုပ်ကိုဘုဂုတ်ကမာဝတုဒ္ဒရမ တဲ့ဥဆိုတော့ဘုရားကြီးလူရင်းအချင်းချုပ်ကိုပြန်ထားတယ်မြန်မာပြန်အနှစ်ချုပ်ကိုပထမဦးဆုံးတော့မြတ်စွာဘုရားရှင်နဲ့တကွရန်တာ900တို့ရှိနေတဲ့မအောင်တော်ရကဘုံတရံကိုအာယုံယူပြီးတော့ဂိုင်းဦးဇင်းတို့ကမြန်မာပြန်အချင်းချုပ်ပူဇော်ကြရအောင်အာလုံးညီညာဖျားဖျားရွတ်ဖတ်ပူဇော်ကြပါကုန်စို့ပညာရှိအခေါ်ခံတယူသံဝါဒအစွဲသမားတို့သည်ဤတို့အချင်းပြောဆိုကြပါ ငါတို့ယူထားသောအယူမျိုးကိုနားလည်မှန်တရားကိုတည်သူပညာရှိဖြစ်သည် ကားမြည်သူမဆိုမိမိအယူကိုမှန်သည်ဟုဆွဲယူထားခြင်းကြောင့်ပင်ဖြစ်သည်မိမိယူဝါဒနှင့်မတူသူဟုသမျှကို လူနှုံလူအလူပါလာလူမိုက်ချီသာဖြစ်သည်ဟု၍ပြောဆိုခြင်းများကိုမှန်သည်ဟုငါဖះမဟောပေအဘဲကြောင့်သို့သောရင်ခုန်သူတိုင်းပင်မိမိတို့အယူဝါဒကိုမှန်သည်ဟုတယူတိုင်းဆွဲလန်းကြသောကြောင့်ပေတည်း အချို့ကမန်သည်ဟု ဆိုကြသည့်အယူကိုပင်အခြားသူတို့ကမမှန်ဟုညင်ခုံပြောဆိုကြပြန်ပါသည်ကိလေသာညင်အကြောင်းဖြစ်သောအယူဝါဒသည် တသဘောတည်းတစ်ခုတည်းဖြစ်သင့်ပါသည် ထို့သောဖြစ်သင့်ပါလျက်အဘဲကြောင့်ကိလေသာငြိမ်းအေးပြီးသူပညာရှိအခေါ်ကံပုဂ္ဂိုလ်တို့ကအကွဲကွဲအပြားပြားပြောဆိုနေကြပါသည်။အမှန်တရားသည် တသဘောတိတမျိုးတိသာဖြစ်သည်ကိလေသာငြိမ်းပြီးသူအရိယာတို့သည်မန္တရားကိုတော်၎င်းမန္တရားနှင့်ဆက်လျင်းသည့်အကျင့်ကိုတော်၎င်းအကွဲကွဲအပြားပြားပြောဆိုညင်ခုန်ခြင်းမရှိကြကြမန္တရားကိုအကွဲကွဲအပြားပြားပြောဆိုညင်ခုန်နေကြခြင်းသည်အရိယာအစစ်မဟုတ်သေးသဖြင့်စေကူအတိုင်းပြောဆိုနေကြခြင်းသာဖြစ်သည် မိမိကိုယ်ကိုပညာရှိဉာဏ်ကြီးရှင်ဟုဂုံတင်ပြောဆိုနေကြသူတို့သည်အဘဲကြောင့်အကွဲကွဲအပြားပြားအမျိုးမျိုးပြောဆိုနေကြပါသနည်းဆရာသမားထမကြားနာမှတ်သား၍ပြောဆိုနေကြခြင်းလောသို့မဟုတ်မိမိတို့စိတ်ကူးဉာဏ်စီခြင်းအရာပြောဆိုနေကြခြင်းလောတတတဒိဋ္ဌိတည်မြဲအယူမှရှိသူတို့ကမိမိတို့အယူမှတပါး အခြားအမှန်တရားမရှိဟု ပြောဆိုကြသည်အခြားစေကူအရာပြောဆိုကြသော အမျိုးအစားများသာ ဖြစ်သည်ဟုလည်းပြစ်ပယ်ကြသည် ထိုနည်းဒူပင် မိစ္ဆာယူရှိသူများသည်မိမိတို့၏အယူသားအမှန်တရားဖြစ်၍သူတစ်ပါးတို့၏အယူမှာစေကူးအရာပြောဆိုကြသည်အမျိုးအစားသာ ဖြစ်သည်ဟု ပြစ်ပယ်ကြသည်မိမိအယူဝါဒမတူသည့် အခြားသူကို လူနှုံလူအ လူမိုက်ဟုထင်မှတ်နေကြသူသည်မိမိကိုယ်ကို လူလိမ္မာဟု ဆိုရာရောက်သည်မိမိကိုယ်ကို လူလိမ္မာဟုထင်နေသူသည် အခြားသူများကို အထင်မကြီးနိုင်မမြတ်နိုးနိုင်ရေ62ပါးသော မိစ္ဆာယုရှိသူသည်မာမာနထောင်လွှားကဂုံကြီးရှင်ပညာရှိတရားဟုမိမိကိုယ်ကိုမိမိထင်ကြီးသည်အဘဲကြောင့်သို့သော ထိုသူသည်မိမိအယူ၌ပြင်းစွာဆွဲလန်းသောကြောင့်ဒီမိမိအယူကိုယ်သာ စင်ကြယ်သည်ဟုဆွဲလန်းနေသူသည်မိမိနှင့်အယူဝါဒမတူသော အခြားသူများကို လူနှုံလူအလူလူမိုင်ဟုပြောဆိုသည် လောက၌မိစ္ဆာယူဝါဒရှိသူတို့သည်မိမိတို့အယူဝါဒနှင့်ဒါလျင်သူတစ်ပါးတို့အယူထက် ကောင်းမွန်စင်ကြယ်သည်ဟုအချင်းချင်းညှဉ်းခုံးလေရှိကြသည် သူတော်ကောင်းဖြစ်သောအရိယာပုဂ္ဂိုလ်တို့မူကားမာသော မိစ္ဆာယူဝါဒအာလုံးတို့ကိုစွန့်ပယ်ပြီးဖြစ်၍အချင်းချင်းညင်ခုံးခြင်းမပြုကြကြ။အာဓုအာဓုအဲဒီတော့ဦးဇင်းတို့ဒါမြန်မာပြန်အမတန်ကောင်းပါတယ်နော်။ဘာဖြစ်လို့လဲဆိုတော့ဒီကိုယ်တိုင်ပြန်ကြည့်မှ ဘယ်လောက်ခက်တယ်လဲဆိုတာသိတာစာရပုတ်ကိုဘာသာပြန်တဲ့နေရာမှာဥမာအင်္ဂလိပ်ကနေမြန်မာကိုပြန်ရင်ကိုယ်တိုင်အခုပြန်နေကြတာပဲသိမှာပေါ့ကိုယ်ဗမာလိုတိုက်ရိုက်ထိအောင်ပြန်မှုကတော်တော်ခက်သားပဲနော်သူသူစကားနဲ့ကိုယ်စကားဖလှယ်တဲ့နေရာမှာဒါတော့စရိုကြီးတွေကဒီစကလုံးလေးတွေကိုခြုံပြီးခြုံနေဆိုတာကဒီလိုလေးပြောလိုက်ရင်တလုံးနဲ့နဲ့ပြီးကျင်ပြီးသွားတာဒါကြောင့်လို့ဖတ်ရချောနေတာပဲဒါတော့ဒီဟာကိုစာကိုစာတိုင်းပေါ့နော် literal translation ခေါ်မှာပေါ့စာလုံးအရှိတိုင်းပြန်လို့ရှိရင် အကျဉ်သူသည်ထိုသူသည်ဆိုတာတွေနဲ့ပတ်နေတာနဲ့ကိုမှမမသိတော့ဘူးအဲ့ဒါတွေသိခက်တာဦးဇင်းတို့စာမှာနော်နိယမအနိယမလို့ခေါ်တယ်အဲ့အကျဉ်သူသည်ထိုသူသည်ဆိုတာကပြောချင်တာကတရားနဲ့ဒါပေမဲ့ပြောရမဲ့သူကဘသူဆိုတာတိတိကျကျမရှိဘူးမရှိတော့အကျဉ်သူသည်ထိုသူသည်နဲ့ဒါတတ်မှတ်လို့မရတဲ့ပုဂ္ဂိုလ်တူတယောက်ကိုရည်ညွှန်းတာပါဠိတွေမှာယောတို့သောတို့ဆိုတာအဲ့ဒါတွေပါရင်အာကြီးရှုပ်တယ်ဒါတော့အဲ့ဒါကိုတကြောင်နဲ့နော်အဖြောင့်ပြန်လိုက်တာအဲ့ဒါမျိုးတွေ ဘာသာပြန်နည်းမှာတိတ်ပြီးတော့သူတို့လည်းကြွန့်ကျင်မှုလိုပါတယ်။ကောင်းပြီဒါတော့ဦးဇင်းတို့ဒီမူရင်းပေါ့နော်ဂါထာရှိတာကိုပထမနံပါတ်1နှစ်အမေဂါထာနှစ်ခုရှိတယ်။အဲ့ဒီအမေဂါထာနှစ်ခုကိုဦးဇင်းတို့ဇက်တိုက်ဖတ်သွားကြမယ်နော်ပြီးမှဖြစ်အဲ့အတိတ်ပဲရှင်းပေးမယ်။ဒါကြောင့်နံပါတ်1နဲ့နံပါတ်2ဂါထာကိုပါဠိနဲ့မြန်မာပြန်နှစ်ခုငါဂါထာဇက်တိုက်ဆိုရမယ်။ တကံတကံဒိဋ္ဌိပရိပဒါနာဝိကေရှနာနာကုသလဝဒန္တိယောဧဝံဇာနာတိတဝေဓိဓမ္မံဣဒံပတိကောသမကေဝလီတောဂေါရမနွယ်ဘွားမြတ်စွာဘုရားမိမိမိမိတို့အယူဝါဒဒီဟုသောနေအိမ်၌နေသူတို့သည်ဝါအယူဝါဒအသည်ရှိသူတို့သည် မိမိတို့မိမိအယူကိုတယူသံယူကြကုန်လျက်အယူဝါဒအရာ၌ငါဒီသာလျင်ကျွမ်းကျင်ဉာဏ်ကျင်ယူဝန်ခံကြကုန်လျက်အယူအမျိုးမျိုးကို ပြောဆိုကြကုန်၏အဘယ်သို့ပြောဆိုကြကုန်သနည်းဟုမူငါအယူဝါဒကို ခွဲပြခြားနာစွာတည်သောသူသည် တရားစစ်တရားမှန်ကိုတည်သူမြည်၏ငါအယူကိုတားမြစ်ကန့်ကွက်သောသူသည် လူနုံလူအလူပါလဖြစ်၏ဟု ပြောဆိုကြကုန်၏နမနေဧဝံပိဝေကရှဝိဝါဒယန္တိဘာလောပရောဧကုတ်တလောတိစာဟုသေသောနုဝါဒော ကတမောဣမေတံသဗ္ဗေဝဟိမေကုတလောဝဒါနာဤအထက်နီးဒူပင်မိမိအယူကိုတယူတန်းဆွဲကိုင်းလျက်ညင်းလဲညင်းကြကုန်၏ ငါမတပအခြားသူအပေါင်းသည် လူနှုံလူအလူပါလသာတိကျွမ်းကျင်မှုနဲ့ညံမွဲသူသာတိဟုဟုလည်းပြောဆိုကြကုန်၏ဤသို့ပြောဆိုညင်ကုန်အယူသီးသူတို့၏အဘေဝါဒသည်မှန်ကန်သောအယူဝါဒဖြစ်ပါသည်။ဤလောက၌ဤကဲ့သို့ပြောဆိုညင်ခုံအယူသီးသူတို့သည် ဟုတ်တိုင်းမချမ်းအမှန်တိုင်းပြောဆိုကြပါသလောဒါပထမမေးခွန်းပဲเนาะအဲ့တော့ဒီနေရာမှာပထမသုတ်တန်ရဲ့ခေါင်းစဉ်လေးကိုဦးဇင်းစောစောလေးကမြန်မာပြန်နှစ်ချုပ်ရှင်းမှာထင်ကလေးမှာရှင်းထားပါတယ်ဒါတော့ဒီစကလုံးလေးကစပြီးလေ့လာကြစို့ဆူလဆိုတဲ့စကလုံးကတော့အားလုံးသိတယ်ဆူလရဲ့နောက်ကဘာလေးထည့်လိုက်ရင်ဆူလလိတ်ဟွန်းဆူလကိုလိတ်နဲ့တွဲတွဲသုံးတယ်လေ လက်ကလေးပွာလာဆူလဆိုတာသေးတာငယ်တာကိုပြောတာဒါတော့မှတ်ထားမှာကဆူလဆိုတဲ့စကားလုံးဟာ compare လောက်တာပဲသေးတယ်ဆိုရင် နောက်တစ်ပါရှိသေးလဲအဲကြီးတာရှိတယ်နောက်ထပ်သူတဲ့မဟာဆိုတာလာလိမ့်မယ်နော်ဒါကြောင့်ဆူလဆိုတာသေးငယ်တာဗျူဟဆိုတာကတော့ဗျူဟာမှုတွေပါတွေကတော့ဗမာပြည်မှာသုံးနေတာပဲဟုတ်တယ်မဟုတ်လားစကားလုံးကမမဟိုမစိမ့်လာပါဘူးဒါတော့ဗျူဟဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုစဉ်ထည့်ပေးလိုက်တယ်ဗျူဟဆိုတာက အမျိုးမျိုးအဖုံပုံတွေးတောကြံစီတာဆိုတဲ့အဓိပ္ပာယ်လည်းရှိတယ်ပြီးတော့ခုနဦးဇင်းတို့စစ်တပ်မှာစစ်ဗျူဟာမှုကိုသုံးတဲ့စစ်ဆင်တယ်ဆိုတာကိုလည်းသုံးတယ်နော်ဟောဘက်ဒီဘက်အကွက်ဆင်တာကိုပြောတာကြားရွှေ့သလိုပဲအဲ့ဒါကိုလည်းဗျူဟာပဲဒါကြောင့်တစ်ခုနဲ့တစ်ခုတစ်ဖက်နဲ့တစ်ဖက်ဟောဘက်နဲ့ဒီဘက်လောက်ကြကန်းကြပြီဆိုရင်ကိုယ့်ဘက်ကအနိုင်ရရေးဆင်တာဗျူဟာဆင်တယ်ခေါ်တယ်ဒါကိုပြောတာစစ်ဆင်တဲ့နေရာမှာဒါကြောင့်စစ်ဆင်ခြင်းကိုလည်းဗျူဟာလို့ခေါ်တယ် ပြီးတော့စုယုံခြင်းစုဝေးခြင်းကိုလည်းဗျူဟာလို့ခေါ်တယ်ပယ်ထုတ်ခြင်းเนาะဒါကိုလည်းဗျူဟာလို့ခေါ်တယ်ဒါတော့ဒီနေရာမှာပထမဆုံးအ내အဓိပ္ပာယ်ရှိတဲ့အမျိုးမျိုးအဖုံဖုံအခုနကအယူဝါဒတွေကပြန့်နှံ့နေတယ်ပြန့်နှံ့နေတော့ဒါတွေကလူလောကကြီးထဲမှာဘယ်သူတွေကမှန်လို့ဘယ်ဘယ်ယူဝါဒမှန်မှမသိဖြစ်နေတယ်နော်အိန္ဒိယတိုင်းနိုင်ငံကဘွဲပေါက်နေတာပဲဒါတော့မြတ်စွာဘုရားအဲ့ဒီလိုယူဝါဒဘောင်းစုံတွေကြားထဲမှာပေါ်ခဲ့ရတာ ပေါ်တော့လောကကြီးမှာဘုရားပွင့်တော့မယ်ဆိုတော့တခါတည်းနှစ်တရာလောက်ကတည်းကြိုပြီးတော့မှတခါတည်းပိုလောရိုက်ပြီးတော့ဘုရားပေါ်တော့မှာတဲ့ပေါ်တော့မှာတဲ့နဲ့ဒီလိုသတင်းတွေထွက်တဲ့ခါကျတော့ခုနကလူလည်းပဲအိမ်ကနေရုပ်တည်းထွက်တော့တဲ့မှာ3လ5နဲ့10နှစ်လောက်နေကျင့်လာပြီးဟေးငါတော့မင်းတို့ပြောတဲ့ဘုရားဆိုတာငါပဲဆိုပေါ်လာပြန်ပြီတဘုရားတော့ကြခုနကလည်းပေါ်လာပြန်ပြီတော့တဲ့ထွက်ပြီးတော့ तू က15နှစ်ကျင့်တယ်ငါကမှအစ်စ် तू များတဲ့9နှစ်သားတယ်ဆိုပြီးတော့သူတို့ဒီကျွတ်20အဲ့ဒီလိုတွေကျင့်တာအဲ့တော့ဘုရားပေါင်းစုံအယူဝါဒပေါင်းစုံအများကြီးပဲဝိဇုနဲ့တာမညဖလားတုတ်တာနဲ့မှာ ဦးဇင်းအောင်ကြုံတဲ့အခါချပေးပါဦးမယ်ဒါဒီလဲခက်တော့ခက်တယ်ဘာဖြစ်လို့လဲဆိုတော့နည်းနည်းလေးတော့ခက်တယ်သို့တော့ဒိဋ္ဌိ62ပါးအဲ့ဒီမှာမှအပြည့်စုံရှိတာနော်ဆိုတော့အဲ့62ပါးအမြင့်ကိုပြောနေတာပြောတော့ तू ကဟိုနားလက်တဆရာကြီးဒီနားလက်တဆရာကြီးဒါဦးဇင်းတို့စာပေမှာတော့ပြောတယ်ဒိဋ္ဌိဆရာကြီး6ယောက်ဆိုတာအဲ့ဒီ6 6ယောက်ပြောတဲ့ဝါဒတွေအကုန်လုံးအဲ့ထက်မှာပါတယ်ဒါတော့ဘုရားတချို့အလေးတွေမှာတော့မှန်တာလက်ခံပါတယ်နော်တချို့အလေးတွေမှာတော့လောကအရာကျင့်သုံးလက်တိုက်တာလေးတွေမြတ်စွာဘုရားပြုလုပ်ပါတယ်သို့တော့ကျန်တဲ့အမှားတွေများပါတယ် ဆိုတော့အဲ့ဒီဒိဋ္ဌိဆရာကြီးတွေကလည်းပဲသူတို့ကသူတို့ရဲ့အတွေးခေါ်တွေကလည်းမနှဲဘူးဦးဇင်းတို့တက္ကသိုလ်တွေမှာအခုသင်နေတဲ့ဒီ philosophy တွေပါတယ်သင်နေဆိုမေခင်ရှင်ပါအကြောင်းပြည့်ပြည့်စုံစုံသင်ခြင်းမှသင်မှာအဲ့ဒီခုနပြောတဲ့ဒါသနာဆရာကြီးတွေကြတော့သင်တယ်ဗျာသူတို့ကအိန္ဒိယဒါသနာဆရာကြီးဆိုဦးဇင်းတို့ဘက်ကကြည့်တော့ဒိဋ္ဌိမဟုတ်ဘူးသူတို့ကဒါသနာဆရာကြီးတကယ် philosopher ကြီးတွေ great philosopher ကြီးတွေရသူတို့ကအိန္ဒိယဒါသနာဆရာကြီးဆိုပြီးတော့ဒီဘက်ကတော့ဦးဇင်းတို့ကဒိဋ္ဌိအနေနဲ့ပြောတာဆိုတော့အဲ့ဒါတွေကဘုရားမပွင့်ငင်ခေစားနေတာဒါတော့စဉ်းစားကြည့်ပေါ့ ဦးဇင်းကိုချင်းလဲစာပါတယ်ဘုန်းကြီးတွေကဟောတပါးတရားပြသွားဟောဒီတပါးတရားပြောသွားတခါကျတပါးနဲ့တပါးတူတာမဟုတ်ဘူးနော်သူ့ဆရာအလိုက်သူ့ဆရာတွေပြတယ်သူတို့ရဲ့ specialize လုပ်ထားတာတွေပေါ့ဗျာနော်အဲ့ဒါတွေကိုပြောတဲ့အခါကျလို့ရှိရင်တချို့ဘုန်းကြီးကခက်ခက်ခက်ကလေးပြောတယ်နော်နှုတ်မဆောင်တာမှဘုန်းကြီးကမပြောရဘူးတော့မြတ်စွာဘုရားကိုယ်နဲ့ကတမထကိုလည်းကျင့်ပန်ခွင့်ရှိတယ်နော်ကျင့်လို့ရတယ်ဇိရိုက်တွေလည်းတမထတွေပြောထားတယ် ဝိပဿနာတက်တက်လည်းကျင့်လို့ရတယ်သမထဝိပဿနာဗျိုင်တူသွားပြီးကျင့်လို့လည်းရတယ်ဒါဦးဇင်းတို့သင်္นานသားတွေအသိပဲဒါပေမဲ့ကိုနီးနေမတူလို့ရှိရင်အမဆိုပြီးတော့တချို့ကတခါတည်းပုတ်ချတာတွေဒီထက်ဝင်သွားလိမ့်မယ်ကြည့်နော်ဦးဇင်းတို့ဗုဒ္ဓဘာသာကိုကိုကြီးပဲကိုငါယူထားတာမှန်ရင်ငါဗုဒ္ဓဘာသာအစ်စ်လို့သွားမထင်နဲ့တယူတန်ရင်အမပြန်ဖြစ်သွားပြန်တာဒါ extreme တစ်ခုခေါ်တယ်အဲ့တော့ဦးဇင်းတို့ပြိဿတာတတိထားစီရနော်အဲ့တော့အယူတစ်ခုကငါမှန်ပြီဆိုတော့အတင်းယူလိုက်လို့ရှိရင်အဲ့ဒါဒိဋ္ဌိပြန်ဖြစ်သွားတယ်ဒါကြောင့် ဣဒံသစ္စာဘိနိဝေဒဆိုတာမျိုးဖြစ်သွားတယ်။ဒါပါတော့အခုဒီမှာမြင်ကွင်းကဒီမြတ်စွာဘုရားပို့တဲ့အချိန်ကမှမတိုင်ခင်ကတည်းလို့ဗုဒ္ဓကမတိုင်ခင်ကတည်းလို့ဒီဟာတွေလွှမ်းမိုးနေပြီဆိုတော့အာယုန်နဲ့ပြူတာနော်လူတွေရဲ့စိတ်လူတွေရဲ့နာဟာဟိုနာဘုရားဒီနာဘုရားဟိုစရာဒီစရာအဲ့လိုတွေဖြစ်တော့ဘယ်ဟာမှန်မှမသိဖြစ်နေတာဒါကြောင့်ဒီပြောနေတဲ့သူတွေဒီဝါဒတီထောင်တဲ့ဒီ religious founder တွေဟာ တကယ်စိတ်ကောင်းစေတနာကောင်းနဲ့လူတွေကိုအသိဉာဏ်ရှိစေခြင်းလို့ယဉ်ကျေးစေခြင်းလို့နော်ထွက်ရလန့်ကိုရစေခြင်းလို့ပြောတာဟုတ်သလားအဲ့ဒီမှာလာတာဒါတော့မဖြစ်တော့ဘူးတို့တော့ဒီအဖြစ်ဘုရားတည်တည်ချာချာမင်းမှဖြစ်တော့မယ်ဒါတော့အဲ့ဒီမှာဦးဇင်းတို့ပြိဿစဉ်းစားကြည့်နော် အခုတန်တရားဖြစ်တာကတရားနာပရိသတ်900ကလူတွေကဆိုတရားနာပရိသတ်900ထဲမှာလူသားတွေကရန်တာတွေကြီးပဲသူတို့မှတန်တရားဆိုတာမရှိဘူးရှိနေတာကနတ်ပြမာတွေကဆိုတော့ခါ ဒီဟာမျိုးဟာလူပြည်မှာဖြစ်တဲ့ကြရိုက်ဒီနတ်ပြည်မှာရောက်သွားတယ်လို့မှတ်တာနတ်ပြည်မှာဖြစ်တိုင်းလည်းပဲဒီဒိဋ္ဌိလွတ်တယ်လို့မထင်နဲ့လောကီကုသိုလ်နဲ့နတ်ဖြစ်လို့ရတယ်ပြည်မှာဖြစ်လို့လည်းရတယ်ဒါကိုလက်မှတ်ထားအောင်တကယ်လို့ဒါပြည်မှာဖြစ်တိုင်းတာဆိုလို့ရှိရင်ဒီဘဂဗပြည်မှာကြီးဒိဋ္ဌိဖြစ်စရာအကြောင်းရှိလားပဲရှိမလဲဘဂဗပြည်မှာကြီးကဒိဋ္ဌိဖြစ်နေလို့ကိုမြတ်စွာဘုရားဒါဟောထားချေချွတ်ရတာနော်နော်အမတန်ပြောရလဲကောင်းတယ်ဘဂဗပြည်မှာကြီးကဆိုတော့ ဒါတွေဟာပြောရမယ်ဆိုရင်နတ်ပြည်ဗမာပြည်ဇန်တရားလောက်နဲ့ဒါတွေကစင်သွားတာမဟုတ်ဘူးလို့ဆိုလို့ဒါကြောင့်တို့မှလည်းမစင်တတ်တယ်တို့ဒီမှာရှိတုန်းကလူပြည်မှာတုန်းကပါခဲ့တဲ့အကျင့်တွေတော်လကောင်းတို့ကျင်သွားတဲ့အပေါ်ရောက်အပေါ်ကြပါတာပဲဒီစရိုက်တွေဟောဘုမအပေါ်မှာရှိရပဲပျောက်မသွားဘူးတခါတို့ကြည်ညိုတဲ့လူပြည်မှာလည်းလူတွေဆိုတာရှိသေးတယ်ဘုန်းကြီးလည်းဘုန်းကြီးလည်းရောက်ဒါတော့တို့ဆရာတို့ဆွဲပြီးနတ်တယ်လည်းအဆွဲရှိတယ်ဒါကြောင့်မလို့တခါတော့ကလူပြည်မှာ ဒီဂေါတမီမှာတန်ဃာတွေဟိုတည်းဖြစ်လို့ဘုရားကဆုံးမမရလို့တန်ဃာတွေကွဲတယ်ဆိုတော့ကြောက်ဘူးမှာပေါ့ဂေါတမီနော်အဲဂေါတမီကြီးကွဲတဲ့ခါကျတော့ဘလောက်ထိကွဲလဲသူကလည်းသူတို့ကလည်းသူတို့ကြည်ညိုတဲ့သုတ်တန်ဘုန်းကြီးဝီနီဘုန်းကြီးဆိုပြီးတော့အဲ့ဒီလို group နှစ်ခုကွဲပြီးတော့ဘုရားကို negotiate လုပ်လို့မရလို့တော့ထွက်သွားတာဘယ်လဲလဲတော့ထွက်တာဗမာပြည်ကဘယ်လဲလဲတော့ဆိုတော့ဗမာပြည်လည်းအတင်းဆွဲပြီးတော့ဘယ်လဲလဲပို့တာပဲရင်းမှာပဲနားမလဲအမှန်အိန္ဒိယမှာပဲဖြစ်လောက်ပါတယ်နော်အိန္ဒိယမှာဘယ်လဲလဲတော့ဆိုတာရှိတာဥစ္စာနော်ဦးဇင်းတို့ကဗမာပြည်သားဆိုတော့ တခါတည်းကြောင်းတော်ရဆိုလဲရွှေစက်တော်ရအောင်ဆွဲချတာတချို့ရတယ်ဟုတ်လားတကယ်တမ်းပေါ့ဆရာကြီးဥတန်းထွန်းနဲ့တွေ့မှာပဲကောင်းတော့တယ်ငါတို့ဘုံမှာပြက်လို့တိတ်ပြီးတော့ပြက်လိုက်တာပဲတမိုင်းသိချောင်တော့မလုပ်ဘူးဆိုပြီးတော့နော်တချို့ဟာတွေကယုတ်တိရှိမှကောင်းတယ်အကုန်လုံးဆွဲထက်လို့မဖြစ်ဘူးထားပါတော့အဲ့ဒီမှာလဲပြောချင်တာကယဟန်တွေ꿰တဲ့တွေ့သူတို့ကိုကြင်ကျူတဲ့နတ်တွေပြမတွေတခါထက်꿰တာဒါတော့လူပြည်မှာညင်းခုံမှုသည်အဖက်ကဘယ်တိရှိလဲဆိုနတ်ပြည်ပြမပြည်တိရှိတာ ကျွန်ပြဿနာအဲ့ဒါလို့ဇက်တက်ဇက်တက်ဇက်တက်လိုက်သွားတာသူကြီးညိုရကြီးညိုရဆွဲရဆွဲရနေသွားတာဒါတော့အဲ့ဒီအစွဲတွေကဒီနတ်တင်မှာအခုရှိနေတယ်အခုပြောချင်တာအဲ့ဒါနော်လူပြမှာဖြစ်သောအစွဲတွေပြဿနာတွေဒီဘယ်ထိရောက်သလဲနတ်ပြည်ပြမပြည်တိရှိတယ်ဒါတော့အဲ့ဒီကြောင့်တို့ဒီဇိုက်တွေထဲမှာဒါတွေကဟုတ်သလားမှန်သလားဒီဝါရတီထောင်သူတွေပြောနေတဲ့ကြီးညာနေတဲ့သူတွေဟာတကယ်စိတ်ကောင်းစေတနာကောင်းတွေပြောကြတာဟုတ်သလားဆိုပြီးတော့အတွေးတွေဝင်တာ ဝန်းနဲ့တွေ့ကြောက်မလို့ဒီအတွေးတွေကိုအတွေးပေါင်းစုံ မျိုးစုံကိုစုယုံပြီးတော့ဒီနေရာမှာဖြည့်ရှင်းတဲ့တုတ်တံဖြစ်လို့ဆူလာပြူကသူကတော့သူထိပ်ကြီးတဲ့နောက်ထပ်ဟောနောက်ထပ်မဟာပြူဟာဆိုတာဂါထာပေါင်း20ရှိတယ်သူက18ဂါထာရှိတယ်ဒါကြောင့်သူတို့ဗရမအသေးကိုဆူလာပြူဟာလို့နာမည်တက်တယ်ဒုတိယလာမည်ဒုတိယတုတ်တံကိုမဟာပြူဟာလို့တက်တယ်ဒါကအမျိုးမျိုးဘုံဘုံကြံစီမှုကိုဒီညံမှာမြတ်စွာဘုရားဖြည့်ရှင်းဟောကြားတယ်ဆိုလို့ရှိရင်ဒါ မျိုးမျိုးဖုံဖုံကြာစီခြင်းဆိုတဲ့အဓိပ္ပာယ်ကိုပြောတာဒုတိယကဘာရှိသလဲဆိုရင်မာစီစတော်ကြီးကတော့နောက်ဆုံးပြောတယ်ပယ်ထုတ်ခြင်းဆိုတာနဲ့လဲကြိုက်တယ်တဲ့ပယ်ထုတ်ခြင်းဆိုတာကပထမကဒီမှာအခုပြောထားတာအမင်းမေခွန်းဒီအဲ့ဒီလိုအဲ့ဒီလိုအဲ့ဒီလိုပြောတဲ့အတွက်ဒီလိုဒီလိုကဖြစ်မသွားဘူးလားလို့ question တက်လာတယ်ဆိုပါတော့မင်းပြောသလိုစာရင်ဟိုလိုဖြစ်ကုန်မှာပေါ့ဒီလိုလည်းဖြစ်ကုန်မှာပေါ့ဆိုတော့မြတ်စွာဘုရားကပထမမေခွန်းထဲမှာပါတာတွေကိုပြန်ပယ်ထုတ်ပလိုက်တာနော် question နဲ့မှပါတယ်မင်းပြောသလိုဒါမင်းအမေးအတိုင်းဒါမင်းပြောသလိုဒါဆိုရင်ဒီလိုလည်းဖြစ်ကုန်မှာပေါ့ဟိုလိုလည်းဖြစ်သွားနိုင်တာပေါ့ဆိုတော့ဗရမပယ်တဲ့မေးတဲ့မေးခွန်းတွေကိုမဟုတ်ဘူးလို့ပယ်တာနဲ့မတူဘူးလားအဲအဲ့ဒါကြောင့်ပယ်ထုတ်တယ်လို့ဆိုတဲ့အတိတ်ပဲနဲ့လဲကြိုက်တယ်တဲ့ဗရမ propose တင်လိုက်တယ်ပေါ့ဗျာ question တင်လိုက်တယ်ပေါ့မင်းအမေကွန်းအတိုင်းဆိုရင်မင်းရဲ့ proposal တိုင်းဆိုလို့ရှိရင်ဒီလိုဖြစ်သွားနေတာပေါ့ဟိုလည်းလည်းရောက်သွားနေတာပေါ့ဆိုတော့ပယ်ပယ်ပြစ်လိုက်တာဒါကိုလည်းပဲအတိတ်ပဲရှိပါတယ်တဲ့အဲ့ဒီလိုလည်းရှိတဲ့အတွက် ယ်ထုတ်ခြင်းဆိုရင်လည်းကောင်းပါတယ်တဲ့မေကွန်းထဲမှာလာတာတွေကိုမြတ်စွာဘုရားကပယ်ထုတ်ပြလိုက်တာပယ်ထုတ်ခြင်းဆိုတာဒိမန်လည်းကြိုက်တယ်ဒါတော့ဒီနေရာမှာပြန်ပြီးတော့မြင်ကွင်းအရာဦးဇင်းတို့ခုနက mental image အရာဒီခက်ကြီးမြတ်စွာဘုရားပွင့်တဲ့အချိန်တုန်းကမတန်ခင်ကတည်းလို့ညင်းခုံပြောဆိုနေကြတဲ့ဒီအယူဝါဒတွေဒီဒီဘုရားပွင့်တဲ့အချိန်ကမှဒီဟာတွေကိုဖြည့်ရှင်းရတယ်ဖြည့်ရှင်းတဲ့အခါကျတော့ဘုရားပွင့်သည့်တိုင်အောင်ဒီအတန်နဲ့မငြိမ့်သေးဘူးဆိုတာလည်းမှတ်ထားအောင် ပြောကြတော့မယ်ကြဲကြဲလောင်လောင်ပြောတော့မယ်နော်မြတ်စွာဘုရားကိုဒါရိုက် attack လုပ်တာလည်းရှိတယ်တွယ်ဝိုက်သောနည်းအဖြစ်လုပ်တာလည်းရှိတယ်မြတ်စွာဘုရားကိုတခါတည်းရှင်းပြောမယ်ဆိုလောက်ကြမှုကြီးတွေလောက်တာလည်းရှိတယ်အတရေဖြစ်မှုကြီးတွေလောက်တာလည်းရှိတယ်မြို့သမီးတွေနဲ့ဆွဆွတာကြည်လေတုံတူတွေပြပိုက်မှနဲ့ဆွဆွရတယ်ကြည်လေတကယ်ကြောက်စရာကောင်းတာနော်တကယ်ကြောက်စရာကောင်းတာဦးဇုံအဲ့ဒီဒီဒေဝဒရဲ့လောက်ကြမှုတွေဆိုလို့ရှိရင်တကယ်ကိုဟောပြောမယ်ဆိုလို့ရှိရင်ဒီခရစ်ယာန်မှာဆိုလဲပို့ရဟန်းမင်းကြီးကိုလောက်ကြမှုလို့မျိုးပဲတခါတည်းခြတာ တိတ်ကြောက်စရာကောင်းတာပါဒါဦးဇင်းတို့ကကြည့်ရိုးရိုးလေးဘယ်ဟုတ်ဘူးဝါရတီထောင်သူကိုတတ်ပြီးရင်ဘယင်တတ်ရင်ဘယင်လောက်တဲ့ဆိုတဲ့စနစ်မျိုးတွေနဲ့လောက်တာတိတ်ကြောက်စရာကောင်းတယ်အဲ့ဒါလိုမလုံနိုင်တဲ့လူကြတော့လည်းပဲ gain ဒီလိုလုံးလို့မရဘူးဆိုတော့သူဟိုလိုလောက်ကြဆိုဆိုမျိုးသမီးတွေနဲ့ဆွဆွဲတရေဖြစ်တာနော်အဲ့ဒါမျိုးတွေရှိတယ်ဒါတော့ဘုရားရှင်လက်ထက်တုန်းကအဲ့ဒါလိုကြားထဲမှာဘုရားပွင့်ရတဲ့ခါကျတော့ဒီအတန်တွေကမျိုးစုံနဲ့တိုက်ရိုက်အတက်လောက်တာလည်းရှိတယ်သောသောနည်းအဖြစ်ဟောဂုံတရေမဲ့အောင် အရှိကွဲအောင်လောက်တာလည်းရှိတယ်တခါတစ်ဖက်ကလည်းသူတို့ဝါဒကိုကျဲကျဲလောင်လောင်ဟောကြပြောကြရေးကြဖြန့်ကြကြေညာကြတာလည်းရှိတယ်ဆိုတော့အဲ့ဒီမြင်ကွင်းကိုဦးဇင်းတို့ပြိတ္တာခေါင်းထဲမှာရောက်ပြီစီဒါမှဒီတုတ်တံကိုပုံပုံပေါ်လိမ့်မယ်ဒါတော့ဒါတွေဟာကြဲကြဲလောင်လောင်ပြောကြဟောကြတာရှိတော့ဒါကိုနတ်တင်မှာလည်းပြဿနာရှိနေတော့သူတို့ပြောတာဟုတ်သလားဆိုတဲ့အစွဲကိုနော်နတ်တွေကသိကျင်လို့ဖန်ဆင်းထားတဲ့ဘုရားကသူတို့ကိုစာမေးပေးတာ ဒါတော့လူပြည်မှာပြန်ပြီးတော့မျက်စိနဲ့မြင်ကြည့်ရင်ဝါဒရေးရာအရာအတိုက်အခိုက်တစ်ဖွဲ့နဲ့တစ်ဖွဲ့တစ်သဲနဲ့တစ်သဲအယူဝါဒတစ်ခုနဲ့တစ်ခုသည်တိုက်ခိုက်ပြောဆိုနေကြတယ်ဆိုဝါဒဆက်ပွဲဖြစ်နေတယ်လို့ပြောတာတကယ်အကြီးအကျယ် debate ဖြစ်နေတယ်လို့ပြောတာဒါဒါတွေကဘလောက်ထိကြီးကျယ်တယ်လဲဆိုရင်သစ္စကပရပိုက်သုတ်တန်ဒီသစ္စကပရပိုက်နဲ့ပတ်သက်ပြီးတော့သုလသစ္စကသုတ်တန်တင်တယ်အဲ့ဒီမှာရှင်းတော့ကဆိုရင်ဒီနေ့နိုင်ငံရေး debate လုပ်တယ်လို့လောက်ရတာ သူတို့မှာ challenge ခေါ်တာရှိတယ်နော်သူတို့ခက်တုံးကဆိုဒီမြို့ဒီရွာမှာဘာသာရေးနဲ့ပတ်သက်လို့ဒီဘက်လုပ်မယ်ဆိုရင်ရွာထိတ်မြို့ထိတ်မှာသဲပုံလေးမှာတပြေညွတ်တပြေကက်ကလေးထိုးထားတယ်ဒါကိုစိန်ခေါ်သူကနေပြီးတော့ challenger ကနေအဲ့ဒါကိုတက်ပြီးတော့နင်းချေချိုးပလဲရတာဒါသူက challenger ပဲဒါမျိုးတွေရှိတာဆိုတဲ့ခါကျတော့အဲ့ဒီတုန်းကအဲ့ဒီလိုကိုတရားဝင်သူကဒီဘက်လောက်ကြတာဆိုတော့အဲ့ဒါတွေကဘုရားကကသိခေစားတယ်နော်အထူးသဖြင့် အဲဒီအဲ့ဒီခေတ်တုန်းကလည်းဒီမိုကရေစီဆိုတာရှိတယ်မရှိဘူးမြတ်မထင်နဲ့ခဏအုပ်ချုပ်ရေးလို့ခေါ်တာအုပ်စုအသင်းဒီနေ့ခေတ်ကပါတီခေါ်တာပါဠိလိုကခဏဆိုတာအသင်းနော်ဒါတော့ဝေသာလူလူပြည်တွေမှာဆိုသူတို့အဲ့ဒါတွေအကြီးကျယ်လောက်ကြတာကောင်းပြီဒါတော့ဦးဇင်းတို့ရှေ့ကိုရွှေ့ကြစို့ဒါတော့အဲ့ဒီမှာအဲ့ဒီလိုမျိုးဝါဒရည်ရနဲ့ပတ်သက်လို့ပြောသူဟောသူဖြန့်သူတွေဟာတကယ်စိတ်ကောင်းစေတနာကောင်းတွေပြောကြတာဟုတ်ရဲ့လားတယူတိုင်းအယူဆွဲပြီးတော့ နော်ကို့ယူဝါဒကိုပဲရှင်ရနေပြောတာလားသူများပြောတာဆိုတာကိုနားထောင်လက်ခံတဲ့ပိုင်းရှိသလားဆိုတာနတ်ပြမာတွေထဲမှာအတွေးဝင်လို့နေမိတာဘုရားကဘုရားရှင်ကိုဘဂရီဘုရားကိုရှောက်လို့ question တစ်ခုပထမ question တစ်ခုပထမတက်တယ်အဲ့ဒီ question ကဦးဇင်းတို့ခုဖတ်သွားတယ်ဟာပဲနော်ဒါတော့ပထမဘာလဲဆိုရင်မိမိတို့ရဲ့အယူဝါဒဒီဟုသော နေအိမ်နဲ့နေသူတို့သည်ဆိုလိုတာကကို့အယူဝါဒကိုစောစောမြဲမြဲကင်ထားတယ်ဆိုလို့ရှိရင်ဒါကို့အကြိုက်လို့ခေါ်တယ် ကိုကြိုက်ဖြစ်ပြီဆိုတဲ့ခါကျတော့ဒါဟာဘာနဲ့တူတယ်လဲဆိုရင်အိမ်နဲ့တူနေတာအဲ့တော့ဝါဆိုတာနောက်ထပ်တနည်းပေါ့နော်အယူဝါဒအသီးသီးရှိသူတို့ဒီတနည်းအားဖြင့်ပြောမယ်ဆိုကိုယ်ယူဝါဒကိုကင်ထားတဲ့သူလို့ပြောတာအဲ့တော့ဒီနေရာမှာအယူဝါဒကိုအိမ်နဲ့နေရာပေးတာကဥပမာလေးတွေပြောမှနားလေတယ် ကိုကဒီပြနေရအရက်ကိုသွားမယ်တနေ့တာလုပ်ငန်းလုပ်ပြီးလို့ရှင်လဲကိုအိမ်ကိုမပြန်ကြဘူးလားဒါတော့အလုံးမှနေရတာနဲ့အလုံးမှအလုံးလုံးပြီးတော့နေရတဲ့အချင်းရယ်ကိုအိမ်မှနေရတဲ့အချင်းဘယ်ဟာပိုကောင်းလဲဘယ်ဟာသက်သာလဲအိမ်မှနေရတာလွတ်လပ်တာပေါ့ဟုတ်တယ်မဟုတ်လားဒီမျိုးဒီပြမျိုးရသွားပြီးလဲကားကောင်းတယ်ဘာဖြစ်တယ်ညာဖြစ်တယ်ပြောမယ်ဟိုတယ်ကြီးဘလောက်ကောင်းတယ်ပြောပြောဟိုတယ်ကြီးကြာကြာနေအိမ်လောက်ကိုမကောင်းမယုံနေခြင်းနေကြီးကြာ home sweet home ဆိုတာပြန်ဖြစ်လာတာပဲဟုတ်တယ်မဟုတ်လား ကို့အိမ်လေးကစုပ်ချင်စုပ်ပေမဲ့လွတ်လပ်မှုကတမျိုးဟိုတယ်ကြီးကကောင်းပေမဲ့ကိုယ်ကဘေးလာပြီဆိုလို့ရှင်ဘယ်ကောင်းနေတော့မလဲကို့ရှင်မလားဒါတည်းရှိသေးတာဟောဒါကြောင့်လွတ်လပ်မှုအရာအိမ်ဒီကို့အိမ်လေးအကောင်းဆုံးပဲကို့ရဲ့အယူဝါဒတွေဟာပြောပြောချင်တာကလူတွေကဘယ်ကိုသွားသွားဘယ်လောက်ကြီးကောင်းတယ်ပြောပြောနောက်ဆုံးတော့ကို့အိမ်လူကိုပြန်လာကြတာ ဒါတော့ကိုယ့်ရဲ့အယူဝါဒကနေအပြင်ဘက်ကိုထွက်ပြီးလေ့လာကြည့်တယ်စမ်းကြည့်တယ်ဘာဖြစ်ကြည့်တယ်ညာပြားကောင်းတယ်အဟုတ်တယ်ဘာဖြစ်တယ်ပြင်နောက်ဆုံးကျတော့ကိုယ့်ယူဝါဒတွေကိုပြန်ပြန်ရောက်သွားတာတတ်တော်ရည်ကိုကြိုက်တဲ့ဟာကိုပြင်နိုင်ခဲ့တယ်လို့ပြောတာနော် all habits died heart ဆိုတာသူတို့ပြောတယ်မဟုတ်လားဝါသနာဆိုတာရှောက်နိုင်ခဲ့တယ်ဒါကဝါသနာဟိုကအယူကပို့ဆိုးတယ်အယူကဥပါဒံဒိဋ္ဌိဥပါဒံကြီးနဲ့ဆွဲထားတာမဟုတ်လား ဝါသနာကမှဖြောက်ရင်ဖြောက်နိုင်အောင်မယ်ဒိဋ္ဌိဥပါဒံဆိုတာတန်တရားကြီးကစကြတယ်စဉ်းစားကြည့်ဘယ်တော့မှစမှမသိဘူးဘဝကိုသူနဲ့တိဆောက်ထားတာကပြီးရောဒိဋ္ဌိနဲ့တဏှာတဏှာနဲ့ဒိဋ္ဌိသူတို့နှစ်ခုတိဆောက်ထားတဲ့ခန္ဓာကြီးရဲ့ဒါဘဝဒီဘဝရဲ့ပိုင်ရှင်သူတို့ကကင်ထားပြီးစေဆိုမှတော့သူ့မှာလက်စွပ်လက်ကင်ပြစရာရှိတယ်ကဲဦးဇင်းတို့တဏှာနဲ့ဒိဋ္ဌိဖြတ်နေဒါရှိပါမလားကဲဘယ်မရှိမလဲဒါတော့သူ့ပိုင်ရှင်သူဖြစ်နေပြီကဲတဏှာနဲ့ဒိဋ္ဌိတဏှာနဲ့ဒိဋ္ဌိဖြစ်တယ်ဆိုတော့ဒိဋ္ဌိရဲ့အိမ်ဟာဘယ်မှာလဲဆိုတော့ ဒါကြီးပဲဒါကြီးပဲခိုင်ကိုကိုကိုမြကိုပိုင်တယ်မထင်နဲ့နော်ဒါတော့ဦးဇင်းတို့ဘုန်းကြီးတွေဆိုတဲ့အခါကျတော့ဒီဘာဒီပြင်ဘာသာတွေမှာ နေပြီးဦးဇင်းတို့ဗုဒ္ဓဘာသာဝင်လေ့လာသဘောကျ meditation တွေပဲလုပ်သဘောကျဘာညာပြီးသူတို့နေရာသူတို့ပြန်သွားလို့ချင်းသူတို့ပုံစံပြန်ပြန်ရောက်သွားတယ်ပြန်ရောက်တယ်နော်ပြန်ရောက်တယ်ဒါဘာမှပြီးမှနေတော့ထေရဝါဒလို့နေတာပဲ ကိုရီးယားကလာတဲ့ဘုန်းကြီးကိုရီးယားပြန်ကိုရီးယားလိုဖြစ်တဲ့အိန္ဒိယလာတဲ့ဟာအိန္ဒိယရောက်လို့ရှိရင်အိန္ဒိယဟိုဆင်ကောင်းနေပါတယ်သူဆင်ပေါ်ပြန်ရောက်သွားတာပဲနော်မာယာနာလာတဲ့ပုဂ္ဂိုလ်တွေကဥတီဘွားတွေပြန်ရောက်တာပဲကွာရင်လည်းရှိလာတာပဲ Wisdom Spirit Rock သွားပြီးတော့မှ Burma Night ဆိုတာတခါတရားဟောဘူးတယ်ဗမာပြည်တွေတို့ရံပုံငွေရှာကြတဲ့ခါကျတို့တို့ဖြူတယ်နေရာ300လောက်ရှိတယ်အဲ့မှာဗမာပြည်တွေတရားဟောပေးပါဆိုလို့ဥစဉ်နိုင်ဝက်လောက်တရားဟောတာဗမာနိုင်ဆိုတော့အဲ့မှာဂျက်ကောင်းဖေးလူတိုင်းသိတယ်ဒီနာလူတွေနော်ဥစဉ်ကဘုရားရှင်ရှောက်အောင်ကြည့်တော့ဘုရားနဲ့ကွန်ရင်နဲ့အတူတူထားတော့ဥစဉ်ကတိတ် မျက်နှာသဘောမကျမကျတော့ရေကောင်းဖေးကပြောတယ်သိတယ်ဗမာပြည်လက်နေမာစီဆရာတို့ယူပဲတော့သူတို့ပဲနေဗမာပြည်အခြေအနေသူတို့ဘလို့လဲဆိုတာသိတော့တင်မဗျာတဲ့ဒီပြည်တော်တို့ဒီမှာက women is more powerful than the man now ဆိုတော့ women ကပို့ပြီးတော့မှ powerful ဖြစ်တယ်တဲ့ဒါတော့သူတို့ကို organization တွေကိုထည့်တဲ့အခါမှာသူတို့အကြိုက်ကလေးတွေပြထားရတယ် ဆိုတဲ့အခါကျတော့ women right တွေဒီမှာသိကိစားတဲ့အခါကျတော့သူတို့နဲ့ပတ်သက်တာကွိုင်းဆိုတာအမျိုးသမီးပုံလားပုံကဆိုတော့ဟာတို့ကဒီလိုနေရာပေးပါတယ်ဦးစားလိုက်ပေးပါတယ်ဆိုတော့တကယ်တပ်ပညုဘုရားရှင်နဲ့ကွိုင်းတွေကိုတန်းတူကြီးထားတာနော်ဒါဥစဉ်မကြိုက်နိုင်ဘူးဒါတော့ तू ကဥစဉ်ကို excuse လုပ်တာပေါ့ဗျသူအနေနဲ့ကတော့ဘုရားကတော့ဘုရားပါပဲပေါ့သို့တော်လည်းသူတို့ကအဖွဲ့အစည်းထောင်တဲ့ခါကျတော့အမျိုးသမီးတွေပါလာဖို့ကလည်းရည်ကြီးတယ် तू ပြောချင်တာကပါလာဖို့လည်းရည်ကြီးတယ်သူတို့ကြိုက်မယ်ထင်တာလေးတွေမျှဆွဲတာပေါ့ဗျာ gain တဲ့တယ်ပြောကြပါစို့ ဦးဇင်းတို့ကအားနာကြမလို့ကိုယ့်ပုံမှာပြိတ္တာဒါလက်ခံမိသားပါဟုတ်တယ်မဟုတ်လားဆိုတော့ဦးဇင်းတို့ကဒါကိုမကြိုက်ဘာဖြစ်လို့လဲဖခင်အလောင်းအစ်စ်ဒီပဲလင်ဖခင်မဟုတ်ဘူးမထားဘူးဟုတ်တယ်မဟုတ်လားမထားဘူးဘယင်နဲ့ဥပယာဇာအရှင်မင်းသားဥပယာဇာဆိုတာဘယင်ပြီးမှဥပယာဇာကဘယင်ဖြစ်မှာအရှင်မင်းသားဖြစ်မှာ crown prince ကဒါတော့ crown prince ကိုမင်းဘယင်ဖြစ်မှာပေါ့ကွာဆိုပြီးတော့အပေါ်နှစ်ပါးသွားထားလို့ရမှာမရပါဘူးဗျာမရပါဘူးသူ့ကိုအလောင်းလည်းရပြစ်တာထားလို့ရပါတယ် ဒါတော့ तू အောက်မှာပဲနေရမယ်ပလင်အောက်မှာပဲနေရတယ်နော်ဒါကြောင့်ဒါလေးတွေဟာအိမ်ပြန်တာပဲဟုတ်တော့မလားအိမ်ပြန်တာပဲဆိုတော့ဆရာဦးဇီလန်တနာရှိတော့ပြောအေးကွာငါရှိရှိတော့ငါတော့ငါအသေးချာထေရဝါတော့ငါလက်မောက်လက်ကမောက်ခတ်ပြီးတော့ဗမာပြည်မှာတောင်မှထေရဝါဒကမစစ်ချင်တော့အမေရိကန်မှာငါတို့ထေရဝါဒသာသနာစစ်စစ်ချမယ်ကွာဆိုပြီးတော့ဟောလို့လက်သီးလက်မောင်းတန်းပြီးဆရာဦးဇီလန်တနာကျိုးစားစားသာသနာပြုသွားတာ1989ခုနှစ်ကစပြီးတော့နော် ဒါပေမဲ့သူနောက်ပိုင်းကျတော့ညည်းတယ်ဦးစင်းတို့ရောက်လာတယ်ချင်းအေးကွာငါတို့ကတော့ပင်ပန်းမသင်ပေးပြီမဲ့သူတို့နေရာရောက်လို့ရှိရင်ဒီကောင်းလေးကမပြောက်ဘူးကွာတယ်မပြောက်ဘူးတဲ့နော်အခုရှိသေးတယ်မနီဆိုတာမှာထင်တယ်နော်ဘွဲတော့ပြောလို့မကောင်းလို့မပြောတော့ဘူးအဲ့တော့ဆရာတို့ဒီလနဲ့နေမကောင်းလို့လာတဲ့အခါကျသူကမေတ္တာကမ္မထံပွားမယ်ဆိုတော့သူသူမေတ္တာကမ္မထံပွားတာကြိုက်ကြိုက်ချင်တော့ကြက်လောက်တယ်တမျိုးလုံးကြီးမှိတ်ပြီးတော့လက်ကလေးကိုတေချာချပြီးတော့မြင်တာဒီလက်လုံးနေရတာ ကံကောင်းလားပြုံးအောင်ပါတယ်ကမေတ္တာကမ္မဋ္ဌာန်းထားတာဦးဇင်းတို့ပြိဿတွေ့ဘူးလားကဲဒါဆိုတော့သွားလေးတွေဖြဲပြနေမယ်ဆိုတော့ပျော်ဝယ်နွားတာငှားတာထားလိုက်တော့အဲဒီမှာပျော်ဝယ်နွားသူတို့သွားလေးတွေဖြဲဖြဲကြည့်ရလွန်းလို့တရားတော့လူမဖြဲခင်သူကဒီလိုလုပ်ပေးထားတော့လားဦးဇင်းတို့ဘာဖြစ်ပျော်ဝယ်နွားတွေကတော့အကုန်လုံးမေတ္တာပေါ့စဉ်းစားကြည့်ဦးဇင်းတော်တော်စိတ်ညစ်ဖို့ကောင်းတယ်နော်မဲ့ဘသူပြောတယ်လဲ သူတို့ကအဲ့လိုထော်တာအမေရိကန်တွေကသိကောင်းတာမဟုတ်ဒီလူတွေကဆိုတော့ဗမာပြည်ကလူနဲ့မတူချင်ဘူးကိုယ်ဆရာသမားပေးတာကိုဒေရဝါဒစစ်တဲ့ဒီမေတ္တာကမ္မဋ္ဌာန်းပွားပုံတွေသူတို့သိတယ်ကဲဘယ်တုတ်တံမှမမပါဘူးဘယ်အဘိဓမ္မာမှမပါဘူးသွားဖြစ်နှခမ်းဟောရင်ပြဆိုရင်သူကမ္မဋ္ဌာန်းကြီးတခုတည်းရှိတယ်သွားခေါ်တဲ့လူဆိုတော့ကောင်းတယ်ပါမညောင်းဘူးဦးဇင်းကသွားမခေါ်တော့နည်းနည်းပါညောင်းတယ်သူကလိုက်လို့ရမှာဆိုတော့ဆိုတော့စဉ်းစားကြည့်အဲ့ဒါပျောက်ခဲတယ်ဆိုတော့အဲ့ဒါကိုပြောတာသူတို့တိတ်ထွင်နေတာ ထွင်ခြင်းတော့သူတို့ထွင်ခြင်းတဲ့ဗီဇာလေးကအယူတကူဖြစ်နေတယ်နော်အယူတကူဖြစ်နေတယ်ဒါကြောင့်သူတို့တွေဒီဒီပြည်နေရသွားသွားပြီးတော့လေ့လာလို့ရပြီမယ်အများကြီးပဲဗမာပြည်လာဘုန်းကြီးဝတ်တယ်သီလရှင်ဝတ်တယ်အများကြီးပဲဦးဇင်းတို့ကဒါရည်တန်နေတော့တည်တယ်ဒါပေမဲ့သူ့နေရာရောက်ရင်ဦးဇင်းတို့ရှာလာတဲ့100%အဲ့တိုင်မှာသွားဘူးမသွားဘူးသူတို့ဒီမှာရှိမယ်အခုနပြောလို့ဂျေကောင်းဖရီတို့လို့နော်ကြိုက်မယ်လို့ထင်တဲ့အယုတ်ကိုမြားတာနဲ့အခုနသူတို့ နည်းနည်းထွင်လုံးလေးတွေလောက်ရတာနဲ့ဆိုတော့ဗမာပြည်ကပါပြီးတော့ထေရဝါဒစစ်စစ်ကို meditation ကိုသင်တယ်ဆိုမဲ့သူတို့ရှိရောက်သူတို့နီးနီးဟိုလိုပြင်းဒီလိုပြင်းပြီးတော့စာအုပ်တွေရေးပြီးတော့မှသူတို့နီးပြဆရာလုံးစားကြတာနော်ကောင်းတဲ့ပိုင်းလည်းရှိပါတယ်အားလုံးတော့မဟုတ်ကောင်းတဲ့ပိုင်းလည်းရှိကြပါတယ်ဒါတော့ဒီနေရာမှာဒီပြင်ကိုသွားလေ့လာလို့သဘောကျသည့်တဲအောင်တောင်ကိုနေရာကိုပြန်ရောက်တဲ့ကကိုအကြိုက်ကလေးနဲ့ပေါင်းပြီးတော့သူတို့အဲ့လိုလုပ်တာအဲ့ဒါကိုပြောတာပြိပဒနာဒိဋ္ဌိပြိပဒနာဆိုတာ နော်ကိုယ့်ရဲ့အယူဝါဒတည်းဟူသောအကြိုက်စရိုက်ကအခန်းရှိတော့အဲ့ဒီအခန်းလေးနဲ့ကိုနိုကိုတော့ကယူခဲ့တွေးခဲ့ခေါ်ခဲ့တဲ့ထဲကိုပြန်ပြန်ပြီးရောက်ရောက်သွားတာပျောက်နိုင်ခဲ့တယ်လို့ဆိုလိုတယ်အဲ့ဒီတော့ဒီတူတန်ဝါဒရှိပြီးတော့မှတဲ့အဲ့ဒီလိုပျောက်နိုင်ခဲ့တဲ့အယူဝါဒကိုယ့်ယူကိုလက်ကင်ထားပြီးတော့မှတူတန်ရှိပြီးတော့အယူဝါဒအရာမှာငါးဒီသားလင်းလိန်မှာကျွမ်းကျင်တယ်ဆိုတဲ့တခါပညာရှိကြီးဖြစ်ကိုယ့်ဘာသာကိုကျင်းညာနော်ကိုကဘာသာရေးတကယ်ဗန်ဒကြီးပေါ့နော် အဲ့လိုကြီးညာပြီးတော့ပြောဆိုတယ်တဲ့ဘယ်လိုပြောသလဲသူတို့ကနော်ငါအယူကိုတော်တော်ဆိုးတာနော်ပါဠိလိုဆိုရောဧဝံဇာနာတိတဝေတိဓမ္မဆိုတော့တတ္တရာအကြောင်းကိုပြောတာနော်အခုနာကဦးစင်းပြောတဲ့နီးနဲ့ပြောရမယ်ဆိုတော့အကျဉ်သူသည်ငါပြောတာကိုနားလေဤထိုငါပြောတာကိုနားလေတော့ထိုသူသည်ဒီလူပညာရှိကဲအဲ့ဒါဦးစင်းရဲ့ literal translation မှာကောင်းရလားနားထောင်ပါဗမာလိုဆိုတော့ငါပြောတာလက်ခံတဲ့သူနားလေတဲ့သူကလူလိမ္မာလို့ပြောတာပဲကဲဒါပဲ ဆိုတော့စဉ်းစားကြည့် तू ကလူလိမ္မာကိုဘာနဲ့သတ်မှတ်တယ်လဲဘာဘယ်ဘယ် criteria နဲ့သတ်မှတ် तू ပြောတာကိုလက်ခံရမယ်တကယ် तू ပြောတဲ့အပြောအဆိုအယူအဆဝါဒကိုကြိုက်မယ်နှစ်သက်မယ်လက်ခံမယ်ဆိုရင်ဒီလူကလူတော်ညံတက်တယ်ဟာတကယ်လူလိမ္မာလူပန်းနဲ့လူပန်းဒိတ်နားမလည်ဘူးဟေးဆိုလို့ရှင်တော့ဣဒံပရိကောတံ तू ပြောတာကိုဒါတရားရောက်ကထောက်ပြလို့ညင်းမယ်ဘာလုပ်မယ်ညာလုပ်မယ်ကန့်ကွက်မယ်ဆိုလို့ရှင်တော့အဲ့ဒီပုဂ္ဂိုလ်ဒီအကေဝလီသောအကေဝလီဆိုတာလူနှုံလူအလူပါလား တငယ်နှချီးစားလို့ပြောတာအသက်ရှင်ကလွှင့်တီကောင်လူကမဟုတ်ဘူးလို့ပြောတာဘာဘရီယာသဘောမျိုးလူရိုင်းနေဘာမှ survive မဖြစ်ဘူးယူရတာဆိုတာတိတောင်မသိဘူးလို့ပြောတာလူတစ်ယောက်ကိုအဲ့ဒီလိုနည်းနဲ့နှိမ်ချပလိုက်တာဒါကသူတို့ပြောတဲ့နီးနောက်ဆက်ပြီးတော့ဒုတိယကဒါကဘယ်လိုလဲဆိုတော့အဲ့ဒီလိုတရေကူသွန်ဆွဲပြီးတဲ့အခါမှာတဲ့ညင်းလဲညင်းကြကုန်ဤအဲ့ဒီညင်းတာမှာသူ့အယူနဲ့သူနဲ့မတူတဲ့ဒီပြအယူနဲ့လဲညင်းတယ်နော် ဘာသာမတူလုံးဝမတူတာနဲ့လည်းညင်းတယ်ဘာသာတူသူအချင်းချင်းလည်းပဲသူ့ဆရာနဲ့ငါဆရာပြိုင်ပြီအဲ့ဒီမှာလည်းအဲ့ဒါလိုလည်းညင်းတယ်လွယ်လွယ်လေးပြောမယ်ဦးဇုံတို့အခုရိတ်တာတွေမှာတရားထုတ်တယ်ဘယ်သူနီးကပိုကောင်းတယ်ဘယ်ဆရာကမှပိုနိဗ္ဗာန်ရောက်တာနင်တို့ဟာကပရမတ်နဲ့ပညာမကွဲဟာအဲ့ဒါတွေပြိုင်တယ်အဲ့ဒါပဲအဲ့ဒါပဲအဲ့ဒါပဲအဲ့ဒါကိုအချင်းချင်းညင်းတာကိုဘာသာမဟုတ်တဲ့ဒီပြဘာသာတခုနဲ့ညင်းတော့ဘာသာကွဲညင်းတယ်ပေါ့လေအဲ့ဒါလိုနီးနဲ့ဘာသာတူသူမတူသူနှမျိုးလုံးကလည်းပဲ ကိုဆရာဝါဒကိုဝါဒသာကောင်းတယ်ဆိုတော့ညင်လဲညင်ညာတယ်တဲ့ပြီးတော့ငါမတပါအခြားသူအပေါင်းဒီလာပြန်ပြီလူနှုံလူအလူပါလဒီလူအဲ့ဒါလိုတခါနဲ့နိုင်ကြတာဒါတော့ကျွမ်းကျင်မှုနဲ့ညံမွဲသူသားဒီညံကိုမပါဘူးဒီလူတွေမွဲတော့ကအဟိတ်တိလိษံနေလို့ပြောတာညံမပါခဲ့ဘူးဒွိဟိတ်တောင်မှုသူအဟိတ်တယ်အဲ့ဒါလိုမျိုးအဲ့ဒါလိုလဲပြောတယ်ပြီးတော့ ဤသို့ပြောဆိုညင်းကုန်အယူသီးသူတို့၏အဘယ်ယူဝါဒသည်မှန်သောယူဝါဒဖြစ်ပါသည်။အဲ့တော့အဲ့ဒါလိုပြောနေတဲ့ဝါဒပေါင်းစုံအထွေထွေထဲမှာသူကပြန်ပြီးတော့မေးတာဘယ်ယူမှန်တယ်လဲ။ဘယ်သူအဆိုပြုချက်မှန်နေတယ်လဲလို့ပြောတာ။အများကြီးဘူးနော်။ဒါပေမဲ့ခြုံလိုက်တာကဘယ်သူတွေပြောတာနီလန်းကြသဘာဝကြတယ်လဲမှန်တယ်လဲလို့ပြောတာ။ဒါတော့ဤလောက၌ဤကဲ့သို့ပြောဆိုညင်းကုန်အယူသီးသူတို့သည်ဟုတ်တိုင်းမဟုတ်တိုင်းမချန်အမှန်နဲ့ပြောဆိုကြပါတယ်လို့သူတို့အခုတယောက်ချင်းတယောက်ချင်းတူးချင်းတူးချင်းတော်လာကောင်း။ အယူဝါဒတစ်ခုနဲ့တစ်ခုတော်လည်းကောင်းတစ်သင်းနဲ့တစ်သွက်လောက်သူတို့ပြောနေကြတဲ့အသီးသီးတွေကသူတို့တွေကအမှန်တည်းပြောကြတာပါလားအဲ့ဒါလိုမေးတာဒါပထမမေးခွန်းပဲနော်အဲ့တော့အဲ့တော့ပထမမေးခွန်းမှာမေးပြီးတဲ့အခါကျတော့ဦးဇင်းတို့အဖြေကိုသွားကြစို့နံပါတ်3နံပါတ်4နံပါတ်5เนาะဆိုတော့ 3ဂါထာရှိပါတယ်3ဂါထာရှိတော့တစ်ခုချင်းပဲသွားပါမယ်နော်ဦးဇင်းတို့ပထမနံပါတ်3ကိုအားလုံးပူဇော်ကြရအောင်ပရတ္တစေဓမ္မမနာနုဇာနံဘာလောမကောဟောတိနိဟိနပညောတဗ္ဗေဝဘာလာတုနိဟိနပညာတဗ္ဗေဝိမေဒိဋ္ဌိပရိပဒါနာနေမိတယုတ်ဘွားမြတ်စွာဘုရား သူတစ်ပါးဤဘာသာတရားကို ခွင့်မပြုဘဲပြစ်ပယ်သောသူသည်အတိညာပညာယုတ်နိုင်သည် ဖြစ်၍အစဉ်တန်းနှိမ့်ကြသောမတိမလိမ္မာသူ လူမိုက် လူအလူဖြင့်ကြီးသာ ဖြစ်မည်ဆိုလျင်အယူဝါဒအတိသည်ရှိသူအလုံးတို့သည်လူပါလလူအန္တကြီးသာဖြစ်ကုန်ရာ၏အဘဲကြောင့်ဆိုသောအယူဝါဒလက်ကမ်းရှိသူအလုံးတို့သည် အသည်အသည် ကိုအယူကိုဝါဒကိုမိမိတို့ဤအမြဲနေထိုင်ရာအိမ်သဖွယ်ပြုကြကုန်သည်၍ခိုင်အမြဲလက်ဆွဲထားကြကုန်၏အဲ့ဒီမှာခဏရပ်ပါအောင်ဒီတော့ပရတ္တစေဓမ္မမနာနုဇာနံမြန်မာလိုပဲပြောကြပါစို့နေမိတာယုတ်ဘမြတ်စွာဘုရားတဲ့ သူတစ်ပါးအယူကိုခွင့်မပြုဘဲပယ်မြစ်သောသူသည်အသိဉာဏ်ပညာယုတ်နိုင်သည် ဖြစ်၍အစန္ဒနှိမ့်ကြသောမလိမ္မာသောသူလူမိုက်လူအလူပြင်းကြီးသာဖြစ်မည်ဆိုလျင်နော်အယူဝါဒအသီးသီးရှိသူအလုံးတို့သည်လူမိုက်ကြီးသာဖြစ်တော့မယ်လို့ပြောချင်တာနော်ဆိုလိုတာကကိုယ်အယူတော့ကိုယ်စွဲထားတယ်ကိုယ်အယူတော့ကိုယ်မှန်တယ်လို့ပြောနော်ကိုယ်ယူကိုကိုယ်ဆွဲကိုကိုယ်ယူကိုတော့ကိုကင်ထားပြီးလို့ရှင်ကြံတာတွေကိုနားမထောင်ပဲတခါတည်းပယ်ချတာ အဲ့ဒီလိုပယ်ပယ်ချတဲ့အခါကျတော့ဒါတော့ငါအယူကိုမယူရင်လူမိုက်လူအလူနှုံလူနာလူအဲ့ဒီလိုဒါပြောကြမယ်ဆိုရင်တဲ့လူတိုင်းကလူမိုက်လူအကြီးပဲဖြစ်ကုန်တော့မှာပေါ့ဘာဖြစ်လို့လဲဆိုလို့ရှိရင်အယူဝါဒတစ်ခုကိုယူကြပြီဆိုရင်တဲ့ကို့အယူနဲ့ကိုတော့ကိုကကြိုက်ပြီးတော့မှယူထားတာယူတဲ့တူကို့အယူနဲ့ကိုလည်းကိုကကိုကလည်းကို့အယူဝါဒကိုလက်ကင်ထားရတာကြီးပဲဒါတော့ကိုမှတပါ အခြားအယူဝါဒကလည်းသူတို့ဝါဒသူတို့ကြိုက်လို့ယူရင်သူတို့ဝါဒကအမှန်ကျန်တဲ့အယူဝါဒအမှားဆိုရင်ကျန်တဲ့ဝါဒကိုသူကဘယ်လိုပြောမလဲဟေးနင်တို့ကငါတို့ယူတာတွေကိုနင်တို့မသိဘူးတလောက်ကောင်းတဲ့ယူနင်တို့မယူကြဘူးမသိကြဘူးနင်တို့တော်တော်နှုံတာပဲအတာပဲလို့မပြောပြဘူးလားသူများလည်းကိုယ်ကိုပြောမှာပဲဒါတော့ကိုကသူများကပြောပြောသလိုတာဖြစ်မယ်ဆိုရင်ကျန်တဲ့လူတွေကလူနှုံလူအဖြစ်ကြသရန်ဆိုရင်သူများတွေကလည်းကိုယ်ပြောရင်ကိုယ်လည်းပဲလူနှုံလူအတွေပါသွားမယ်လို့ပြောတာအဲ့ဒါနော် အဲ့ဒါကိုပြောတာမြတ်စွာဘုရားဒါတော့ခုနကြည့်လေပထမကကိုကသူများကိုလူနုံလို့အဲ့လိုပြောခဲ့တယ်ဆိုလို့ရှိရင်မင်းပြောသလိုဒါဆိုလို့ရှိရင်ရှိသမျှလူတွေဘာသာအယူဝါဒကိုင်းတဲ့သူတွေအကုန်လုံးကဘာဖြစ်ကုန်မလဲလူနုံတွေလူအရကြီးပဲဖြစ်ကုန်မှာပေါ့လို့ပယ်ပြစ်လိုက်တာအဲ့ဒါဗျူဟခေါ်တယ်အဲ့ဒါဗျူဟပယ်ချပစ်လိုက်တာမင်းပြောသလိုဒါဆိုရင်အကုန်လုံးဘာသာအယူဝါဒရှိတဲ့သူမှန်သမျှကိုယူဝါဒကိုယူဝါဒနဲ့ကိုကကောင်းတယ်မှန်တယ်ဆိုပြီးတော့မှယူထားတာကြီးပဲ ဒီပြင်ဘာသာယူတဲ့သူတွေကလည်းသူတို့ဘာသာသူတို့သူတို့ဘာသာသူတို့မှန်ပြီဆိုပြီးယူထားတာဒါတော့ကိုကသူများကို ပြောလို့ကြံတဲ့သူတွေဒီလူအလူနုံလူပါလာဖြစ်တယ်ဆိုရင်သူတို့ကလည်းကိုကိုပြောမှာပဲသူတို့ပြောလို့လည်းသူတို့ပြောတယ်ဆိုရင်ကိုလည်းပြန်ဖြစ်တဲ့တဲ့ပါသွားမှာပေါ့အဲဒီတော့ပထမပြန်ပြီးတော့ပယ်ချတာကသူများကိုကိုကပြောလို့သူတို့ဘာတွေလူနုံလူအဖြစ်ကြတဲ့တန်းဆိုရင်သူတို့ဘာကလည်းမင်းကိုပြောမှာပဲမင်းတို့ကိုပြောမှာပဲမင်းတို့လည်းအဲ့ဒီထဲလူနုံလူအားတဲ့ပါတာပဲလို့မြတ်စွာဘုရားအဲ့ဒါလိုပြန်ပြီးတော့ဖြေရှင်းတာပါ ဒါပထမဂါထာနော်ပြီးတော့နံပါတ်၄ကိုသွားကြစို့တံဒိဋ္ဌိယာစေပါဏဝိဝါဒတာတံသုဒ္ဓပညာကုသလမုတိမာနဒေတံကောစီပရိဟိနပင်ညောဒိဋ္ဌိဟိဒေတံပိတထသမတ္တာညမဗျံဤသို့တိလျင်မန္တရားကိုတိမြင်ဤဟုသောစကားကိုတဏီရှင်းပြရလျင် မိမိအယူဖြင့်ပင် အထုဖြူစင်ဤကောင်းစွာစင်ကြယ်သောပညာရှိဤဖြစ်ဤလိမ္မာကျွမ်းကျင်သောပညာရှင်ဖြစ်ဤလွန်ကဲသောအသိဉာဏ်ရှိသူဖြစ်ဤဟုအကဲ၍ဆိုညာအထိုအယူဝါဒရှိသူတို့တွင်တူတယောက်မျှယုံနှိမ့်သောပညာရှိသူဖြစ်နိုင်တော့ရာအကြောင်းမူကားယူရှိသူအသီးသီးတို့သည်လည်း မိမိမိမိတို့ဤအယူကို သူတို့ဘာနှင့်မချအလားဒူးစွာ ကောင်းမွန်ပြည့်စုံစွာ ယူအပ်သောကြောင့်ပင်ဒီကောင်းပြီဒီတခါတာကဒုတိယကတကဘာပြောချင်တာတုံးဆိုရင်သူကသူတို့ဘာကိုတော့လူနှုံလူအလုံးမပြောဘူးဒါပေမဲ့သူကဘလို့ရှိတယ်လဲဆိုရင်သူတို့ဘာကိုလူနှုံလူအလုံးမပြောပေမဲ့သူရှိတဲ့အယူကကိုယူဝါဒနဲ့ကို ယူထားတာငါတို့ကဒါကို မှန်ပြီဆိုပြီးတော့ယူထားတာကြိုက်လဲကြိုက်တယ်မှန်လဲမှန်တယ်ဒါတော့ငါတို့ကြိုက်လိုက်တဲ့အယူငါတို့လက်ခံတဲ့အယူသည်ငါတို့မှာပညာရှိလို့အသိဉာဏ်ကြီးပြီလို့ပဲငါတို့ဒါကိုယူနိုင်တာဆိုပြီးတော့မှအဲ့ဒါလို့ပြောတာသူများတော့မပြောဘူးဒါကိုဘာသာကိုချင်းမွန်းနေတာဆိုတဲ့အခါကျတော့ကိုကကိုယူဝါဒနဲ့ကိုယူနိုင်တာတကယ်ကိုမှအမတန်ကျွမ်းကျင်တဲ့ပုဂ္ဂိုလ်အမတန်မှကောင်းမွန်တဲ့အယူဝါဒဒီယူဝါဒကိုယူတဲ့လူတွေကလည်းပဲ ဉာဏ်ပညာကြီးကြလို့ယူနိုင်တယ်လို့ကိုယ့်ဘာသာကိုဒီလိုလေးခံယူချက်ကလေးထားတာဒီလိုတာပြောကြစရန်ဆိုရင်လာတာကဒီပြင်ယူဝါဒတွေကိုယူတဲ့ပုဂ္ဂိုလ်ကလည်းပဲကိုယ်ယူဝါဒသည်အမတန်ကောင်းမြတ်တဲ့အယူဒီယူဝါဒကိုကိုကလက်ခံကျင့်သုံးနေတဲ့ကြိုက်နှစ်သက်နေတယ်ဆိုရင်ကိုနားလေတယ်ဒါတော့ကိုကသိခွင့်ရတဲ့အတွက်တို့တို့တွေကတော်တော်ပညာကြီးလို့သိနိုင်တာပဲလို့ဒီလိုပဲထင်ကြတာပဲဒါတော့အဲ့ဒီလိုတာပြောကြတဲ့ကိုယူနဲ့ကိုကြိုက်လို့ကိုကယူလို့ လူလိမ်မာလူပညာရှိလို့ပြောမယ်ဆိုရင်တို့ကလည်းတို့ယူတို့ကြိုက်လို့တို့ယူထားတာတို့လည်းတို့ပညာရှိဆိုတော့လောကလူမိုက်တောင်မှမရှိနိုင်တော့ဘူးလို့ဆိုလိုတယ်ဒါကဒုတိယနော်ပထမကသူများကိုကဲ့ရဲ့လို့ကြံတဲ့လူကလူမိုက်ဖြစ်မယ်ဆိုရင်သူများလည်းကိုယ်ကဲ့ရဲ့လူမိုက်တကြီးပဲဖြစ်မှာပေါ့ဒါကပထမအဖြစ်ဒုတိယကလည်းအဲ့ဒီလိုတော့မဟုတ်ဘူးငါတို့ကဒီဟာကိုကြိုက်ယူထားတယ်ဘာသာကလည်းမှန်တယ်နော်တန်တုဒ္ဓပညာအမတန်ဖြူစင်းတဲ့ပညာရှိဖြစ်၏ နော်အမတန်ကောင်းမှုနဲ့ပညာရှိလိမ္မာကျွမ်းကျင်တဲ့ပညာရှိဖြစ်၏ဒါတော့ဒါကိုသူ့မှာအမတန်အသိဉာဏ်ထူးလွန်းလို့ဒီအယူဝါဒကိုယူနိုင်တာဆိုတော့သူဒီပညာရှင်ကြီးတယောက်ပညာရှိတယောက်ဖြစ်တယ်လို့ကိုယ့်ကိုယ်ကိုဒီလိုခံယူထားတာအဲဒါလိုဒါဆိုရင်ဒီပြင်အယူဝါဒရှိသူတွေလည်းပဲကိုယ့်ယူနစ်ကိုကြိုက်လို့နားလဲလို့သဘောကျလို့ယုံကြည်လို့လက်ခံလို့ယုံကြည်တယ်ဆိုရင်သူတို့လည်းသူတို့နဲ့သူတို့ပညာရှိမဟုတ်ဘူးလားဒါတော့သူတို့လည်းပညာရှိဆိုရင်လောကကြီးမှာ ပညာမဲ့သူလူမိုက်ဆိုတာရှိတောင်မရှိနိုင်တော့ဘူးလို့ပြောတာအကုန်လုံးပညာရှင်ကြီးပဲဖြစ်ကုန်လိမ့်မယ်နော်ကောင်းပြီဒါကဒုတိယအဖြစ်နော်နောက်ဟိုဆိုတော့ဒီနေရာမှာအဲနောက်တတ္တရသွားကြစို့တတ္တရကနဝါဟမေတံတတိယန္တိဗျူမိယမဟုဘာလာမိထုအညမေညံ တကံတကံဒိဋ္ဌိမကံတုသစ္ဆံတတမဟိဘာလောတိပရံဒဟန္တိမြန်မာလို့မိမိယူဝါ တတိယပြန်ပြီးတော့ဖြေတာကနဝဟမေတံတတိယံတိဖြူမိယမဟုဘာလာမိတုအညမေညံတကံတကံဒိဋ္ဌိမကံတုသစ္ဆံတတ္တမာဟိဘာလောတိပရန္တဟန္တိတတ္တယကာထာရဲ့ဖြေပေါ့မိမိယူဝါဒကိုစွဲမိ၍အယူမတူမှုကြောင့်ငင်းခုန်နေသူနှိုးနှစ်ပက်သားတို့သည်အချင်းချင်းပညာမဲ့သူလူဖြင့်လူအဟု၍နှိမ်ချသောအပြင်ပြောဆိုကြကုန်၏ ငါဘုရားသည်ထိုသူတို့အယူဝါဒကိုမှန်သည်ကိုဟောတော်မမူသည်သာအဘဲကြောင့်ဒီဟုမူအတိအတိသည်သောအယူမိမိအယူကိုအမှန်ကြီးဟုယူထားကြ၏ထို့ကြောင့်ပင်အယူကွဲပြားသည့်အခြားသူကိုပညာမဲ့သူလူပါလာဟု၍နှိမ်ချနှိမ်ချထားတတ်ကြကုန်၏ဆိုပြီးတော့မှမြတ်စွာဘုရားဖြေပါတယ်အဲ့တော့ဒီနေရာမှာဒီတကံတကံဒိဋ္ဌိဆိုတဲ့ တတ္တရာအကြောင်းကစကလုံးလေးကနည်းနည်းရှင်းဖို့လိုပါလိမ့်မယ်နော်ဒါတော့ပထမကတော့သူကနဝဟမေတံတတိယံတိပြုမေယမဟုဘာလာမိထုအညမညာတယောက်နဲ့တယောက်ဒီနေရာမှာကိုယ်ယူဝါဒကိုကိုယ်ကကင်ထားတယ်နော်ကိုယ်ယူဝါဒကိုကိုယ်ကတရေသေးကင်ထားကင်ထားပြီးတော့ဒီပြင်လူနဲ့ညင်းတာအဲ့ဒါတော့ तू ကမိထုအညမညာဆိုတာနှစ်ယောက်ရှိရင်လူနှစ်ဦးနှစ်သိန်းရှိရင်နှစ်ဖက်ပြောတာဒါတော့ကိုယ်ယူနို့ကိုကင်ကင်ပြီးတဲ့အခါကျတော့ကိုယ်ယူက ကိုယူကိုတော့ကိုချီးမွမ်းရတာပေါ့ဗျာတို့ယူကဘလို့ဘသူဖြစ်တယ်ညာလိုဖြစ်တယ်ဆိုတော့မှအမျိုးမျိုးဘုံဘုံချီးမွမ်းရတယ်ဒါပြီးမှဒီပြင်အယူဝါဒကိုနှိမ်ချပြီးတော့ပြောတာပြောရုံနဲ့မဟုတ်ဘူးအယူဝါဒကိုလည်းနှိမ်ချတယ်အဲ့ဒီအယူယူတဲ့သူတွေကတော့လူထုံလူအလူဖြင့်လူနာဟာတခါတည်းဘာဘာမှရစရာမကောင်းပြောတာဆိုပြီးတော့မှတခါတည်းကိုအယူဝါဒကိုချီးမြှောက်နှံတယ်များမြှောက်မြင့်တယ်များမြင့်ထိုယူကိုယူတဲ့မိမိတို့ကိုယ်တော်ကိုလည်းပဲအမတန်မှအဆင့်မြင့်တဲ့လူသားတွေအဖြစ်နဲ့ သူတော်ဘာတွေထက်နှာရပြအသာနဲ့သူကလူမျိုးအလိုက်သာဘာသာအယူလိုက်သာပြီးတော့မှသူကကိုကိုကိုတင်ထားတာအခြားသူကတော့နှိမ့်ဆိုတော့အဲ့ဒါကြီးကအဲ့ဒီမင်းစိမတိုင်းလို့ခေါ်တဲ့အိန္ဒိယတိုက်နယ်ကြီးမှာဖြစ်နေတဲ့ဟာတွေပဲအဲ့ဒီလိုတွေဖြစ်နေတဲ့ခါကျတော့ဒါတော့မိမိတို့အနိုင်ရရေးเนาะကျေပြန်ရေးအတွက်ကိုအဲ့ဒီလိုပြောနေတော့ဘုရားကအဲ့ဒီလိုပြောတာတွေကမှန်တယ်လို့ငါဘုရားမဟုတ်ဘူးတဲ့ဒါဘုရားဘာသာရဲ့ standpoint ပဲဦးဇင်းတို့ရဲ့ position ပဲဒါ အဲ့တော့မိမိတို့ကတိပြမာသားနဲ့ပြောမယ်ဆိုဦးဇုံနဲ့လည်းဒါသတိထားမယ်ချင်းပဲနော်မိမိနဲ့တော့မတူဘူးသို့တော့လောကမှာလောကကျင့်ဝတ်အနေနဲ့လက်ခံလို့ရတာတယ်အများကြီးရှိသေးတယ်နော်လူကျင့်ဝတ်ရလက်ခံလို့ရတာတယ်အများကြီးရှိသေးတယ်ဒါတော့ဘာသာအယူမတူလို့နော်မိမိဘက်ကကြည်ပြောတာမှားတယ်လို့ပြောလို့ရပါတယ်သို့တော့မိမိကလည်းပဲအခုနပြောသလိုကိုဟာကြီးကိုပဲအယမ်းမြင့်တင်ပြီးတော့သူတစ်ပါးကိုနှိမ်နေဆိုတဲ့အကွက်ကြတော့မကောင်းတော့ဘူးအဲ့ဒါ နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ပြောရမယ်ဆိုတော့နာမည်ထုတ်လို့ပြောလို့မကောင်းပါဘူးဦးဇင်းတို့မြန်မာနိုင်ငံကဆရာတော်တွေဒီပင်လျင်အဲ့ဒီအစွဲတော်တော်ကြီးရှိတယ်တခါတော့ကဦးဇင်းဒီဟာမုန်ဘိတ်ကိုလာပြီးတော့ဆရာတော်ကြီးပါစားတတ်ပေးတယ်နာမည်ကြီးဆရာတော်ကြီးပါအဲ့တော့ तू ကလာပြီးတော့ဗာပြောလဲဆိုလို့ရှိရင်အဲစကားစတာတော့နည်းနည်းမေ့သွားတယ်ပေါ့လေဦးဇင်းကဒီနိုင်ငံမှာရှိကြတဲ့လူတွေရဲ့တွေးပုံခေါ်ပုံယူဆပုံ ပြီးတော့မှသူတို့ဒီမှာလောက်ကြတဲ့နိုင်ငံရေးစနစ်တွေအကြောင်းပြောပြဘလောက်ပဲဘာဖြစ်ဖြစ်ပါကွာတဲ့ဒီကောင်တွေကအကုန်လုံးနေတမိတ်စာတိတွေယူထားတဲ့ကောင်တွေသေရင်ငရဲသွားမှကြီးပဲဆိုတော့သူကိုနဲ့ကဒီလောက်စာတတ်ပြီးတော့ဒီလောက်နာမည်ကြီးစာတော့ဖြစ်ပေမဲ့အစွဲကငါတို့ကလွှဲရင်ကြံတာတွေကနေတမိတ်စာတိတွေကြီးပဲဆိုအဲ့လိုယူထားတာခိုင်ဒဂိုင်းတွေဘလို့လက်ခံမလဲဒဂိုင်းတို့အခုဒီမှာနောက်နိုင်ငံသားတွေနဲ့ဆက်ဆံတယ်ဘလို့လက်ခံလက်ခံလို့ရမလား အဲ့ဒါလောက်ကြီးပြောလိုက်ရင်ကိုယ့်ဘက်ကလွန်မသွားဘူးလားကဘုန်းကြီးဆိုတော့တခါတလေဦးဇင်းတို့ဘုန်းကြီးတွေမှာကိုเจ้าနဲ့မာကြီးပဲကိုနေကိုတပည့်နဲ့ကိုတကားနဲ့ကိုပြောနေတော့မှန်နေတာပဲဒါပေမဲ့အပြင်ထွက်လိုက်ရင်မမှန်တာတွေရှိတယ်ဒါကိုပြောချင်တာမသိတော့ဘူးနော်မသိတော့ဘူးဒါတော့တခြားကိုပြောတဲ့အခါမှာမိမိတို့ဆင်ခြင်ကျင်ကျင်လေးပြောရမယ်တပတ်ကိုဘယ်တော့မှမနိုင်နဲ့တကယ်လို့ကိုကနှိမ်ခဲ့လို့ရှိရင်မှန်ကိုယူတဲ့အမှန်ကြီးဗုဒ္ဓဘာသာဒါပါမှန်ပါတယ် so far so good ဒါပေမဲ့သူတစ်ပါးကိုနှိမ်လိုက်တဲ့အကွက်သည်ပညာရှိမဟုတ်တော့ဘူးဒါတော့မိမိဘယ်ထဲကိုဝင်သွားတယ်လဲဆိုတာကိုကိုကကြည့်ရတော့မယ်နော်ကြည့်ရတော့မယ်အခုဦးဇင်းတို့ကြောင်းပါနော်ဘုံမိုင်းညတော်တော်တရားမှန်တာဦးဇင်းတို့အံ့ကိုအံ့အောလောက်မှန်တယ်အခုပြီးခဲ့တဲ့မုံတိုင်းနေလားဘယ်လောက်ထိမှန်လဲဆိုရင် तू ကနော်အမ်ဒီ तू က तू nurse နော် nurse ဆိုတော့သူတို့ course တစ်ခုမှသူ meditation ကိုသင်ရတယ်အဲ့တော့ lunar ဒီမှာတစ်ခါတလေ pain killer ပေးလို့မရဘူး pain killer ပေးလို့မရတဲ့ခါကျတော့အကုန်လုံးကိုမွေတာပဲဆရာတွေရော nurse တွေရောဗာညာရောကိုကိုကိုလည်းမကျင်တာဘူးအဲ့ဒါတွေဖြစ်လာဒါမျိုးတွေလည်းရှိတယ်ပြီးတော့မှဒီပြင်အဲနေပေါ့နော်ဒီစိတ်လှုပ်ရှားမှုနဲ့ပတ်သက်တာလည်းရှိတဲ့ခါကျတော့သူတို့ဒီ meditation course ကိုသူတို့ယူရတယ်ယူတော့အဲ့ဒါလေးကိုလေ့လာရင် lunar တွေ့လေ့လာရင်ကနေကြိုက်ပြီးတော့မှဟာဒါကြီးကကောင်းပါလားဆိုပြီးသိပြီးတော့ သူဘုရားဘာသာပြောင်းတရားထိုင်တာမှန်သလားမမင်းနဲ့ညနေပိုင်းသွားစီရအလုပ်ရှိရင်တစ်ခါတလေမိနစ်10နာရီလာထိုင်တစ်ခါတလေနေ့လယ်12နာရီလာတယ်တစ်ခါတလေကြာရင်နေ့လယ်10နာရီလာထိုင်တယ်ညနေ4နာရီထိုင်တယ်9နာရီထိုင်တယ်ဦးဇင်းတို့က6နာရီထိုင်တာဟုတ်တော့ခုတော့9နာရီပေါ့နော်အဲ့ဒီညနေထိုင်တဲ့ evening meditation ကို तू မလာနဲ့ရင်ကြိုပြီးတော့လာထိုင်ထားတာ तू meditation ဖြစ်လို့မပြတ်တော့ပါဘူးတဲ့ဒါကြီးအစွဲကိုဖြစ်သွားပါပြီတဲ့ဒါအမတန်ကောင်းတဲ့ဟာကြီးတဲ့ဒါတော့ကလေးတွေဦးဇင်းတို့ကျောင်းမှာဒီဟောပြီးခဲ့တဲ့ဟိုတဲ့နှုန်းကอืม ဒီဇင်ဘာ Christmas လောကဦးစင်းတို့ Christmas တို့ tree လောက်တဲ့ကလေးတွေကိုနှစ်ရက်လောက်တော့အဲ့ဒီကလေးတွေကိုလည်းဦးစင်းကသူ့ကိုသူ့ဘုဒ္ဓတာလေးကို share လောက်ခိုင်းတယ်နင်တို့သိကံကောင်းနေတယ်နော်နင်တို့ကဗမာပြည်ကလာတဲ့ယဉ်ကျေးမှုနဲ့မှန်ကန်တဲ့ယူဝါဒတကယ်ကောင်းတဲ့အကိုနင်တို့ရတာသိကံကောင်းတာဘတို့အခုမှကြီးမှသိရတာတဲ့ဒါနဲ့နင်တို့က culture ထဲမှာနင်တို့အစင်တဲ့ ready made မွေးရတာသိရတာတို့ကအစင်စင်နဲ့ထိုးဖောက်ထွင်းပြီးတော့မှတို့ရောက်ခဲ့ရတာဒါတော့နင်တို့သိကံကောင်းတယ်တဲ့ သူကချီးမွမ်းတာကလေးတွေကိုဒါနင်တို့အဲ့ဒါကိုတေးသေးချာချာလက်စွပ်လက်ကင်ရအောင်လေ့လာကြအားထုတ်ကြနင်တို့ကြည်လေဖို့တန်လေသိလိမ့်မယ်ဆိုတော့သူအဲ့ဒါလေးပြောသွားတယ်နောက်ပြီးတော့လည်းပဲဒါဟာလောကထဲမှာနေတဲ့အခါမှာလည်းပဲဒါတွေကအများကြီးဟိုရင်ဖြစ်တယ်တယောက်ဆိုမပြောလဲ तू ကပင်စင်မယူသေးဘူးเนาะ तू ငိုတော့ကဆိုလို့ရှိရင်တိတ် stress တွေများတယ်เนาะ pressure များတယ်တို့ stress တွေရှိတယ်အဲ့ဒါတော့အခုသိတာတာကလည်းတရားထိုင်ပြီးတဲ့ချိန်ကမှဒါတွေက release ဖြစ်သွားတယ်အများကြီး ဆိုလိုတာကပင်ပန်းမှုကြောင့်ဖြစ်တဲ့ဟာကအများကြီးသူဖြေလျှော့ပြီးအဲ့လိုကောင်းလာတယ်စိတ်ကိုပေါ်ပါတဲ့နည်းနဲ့လျှော့ချတဲ့နည်းပေါ့ဗျာတန်ရှင်းဖြစ်ပြီဆိုဘယ်လိုလျှော့မလဲနော်ဒေါသတွေဖြင့်ဘယ်လိုလျှော့မလဲဆိုနည်းလဲရတယ်လို့ तू အခုဆိုရင်နေရထဲကသိပြီးတော့နေလို့ကောင်းတယ်တဲ့ तू လည်းမှန်တယ် तू ကတော့ဒါမှပြစ်တာရှိတယ်ခါလေးလုံတော့ကြလို့နော်ဆိုတဲ့ခါကျတော့အဲ तू က तू တယ်မဟုတ် तू ယောက်ျား तू ယောက်ျားကအင်္ဂလိပ်ကနော်အဲအင်္ဂလိပ်အင်္ဂလိပ်ကတင်တယ်အဲ့ဒါ तू လည်းထိုင်တယ်အခု तू ယောက်ျားမ तू ယောက်ျားပဲထိုင် ဆိုတော့သူတို့တွေမှာကဘာသာမတူပေမဲ့လည်းပဲသူတို့ကောင်းတယ်ဆိုတာသိတဲ့အချိန်ကမှပြောင်းယူတယ်ကဲသူတို့အသေးယူတာလည်းမဟုတ်ဘူးကောင်းတယ်ဆိုရင်ယူကြတာပဲပြီးတဲ့အခါကျတော့ဒီမှာဦးဇင်းတို့သူတို့ဟောဒီမှာနေကြတဲ့ခါတွေမှာဦးဇင်းတို့ဟိုဘုန်းကြီးရဟန်းနေဆိုရင်သိတယ်ဦးဇင်းတို့ဘယ်သွားတာဘုန်းကြီးမသိတော့စာလို့ခေါ်တယ်မာစတာလို့ခေါ်တယ် ဒါတော့လူတစ်ယောက်ပေါ်မှာယဉ်ကျေးတဲ့စိတ်နော်ဘုန်းကြီးအပေါ်မှာဘုန်းကြီးဆိုတဲ့ယဉ်ကျေးမှုလူနဲ့မတူဘူးသူတို့ဥစဉ်တေချာခေါ်တယ်နော်အဲအဲ့လိုခေါ်ပြီးတော့ပြောတဲ့ဟာတွေဟာသူတို့အတွက်ဒါကုသိုလ်မဖြစ်ပေဘူးလားစိတ်ထက်ကကြင်ညိုတဲ့စိတ်လေးစားတဲ့စိတ်နဲ့ခေါ်တာတွေကုသိုလ်မဟုတ်ပေဘူးလားနော်တီယူတန်ကြီးမဟုတ်ဘူးလို့ဆိုလိုချင်တာဥစဉ်ကယူစေရမဲ့လူကိုယူစေမှန်းတိတာဒီဒါသူတို့အနေနဲ့ဘာသာတူလို့လောက်တာလားမဟုတ်ပါဘူး ဘာသာပဲမတူပေမဲ့လည်းပဲဒါဒါဘာသာတစ်ခုမှာသူတို့ဒီဘုန်းကြီးတွေသူကဦးဇင်းတို့ holy man လို့ခေါ်တယ်ဦးဇင်းတို့ holy man နေတဲ့သိပါတယ်တဲ့မြင့်မြတ်တဲ့လူတွေပေါ့ပြောရမယ်ဆိုရင်ဒါတော့သူတို့ respect ပေးရမယ်တဲ့သူတို့ဒီလိုတွေရှိနေတဲ့အခါမှာသူတို့စိတ်တွေထဲမှာဘာသာတစ်ခုမတူပေမဲ့လေးစားသမှုစိတ်ကလေးတွေကကောင်းတဲ့စိတ်တွေပါဒါကြောင့်မိမိတို့ကဘာသာမတူပေမဲ့လည်းပဲအဲ့လိုစိတ်ကောင်းကလေးတွေရှိလေးစားသမှုကလေးတွေကဦးဇင်းတို့လူလောကမှာအသုံးချမယ်ဟာတွေဖြစ်တဲ့အတွက်ဒါတွေကိုဦးဇင်းတို့ကတည်ရည်တည်နဲ့ သွားလုပ်လို့မရဘူးเนาะတည်တည်လုပ်လို့မရဘူးဒါကြောင့်မိမိတို့ဒီတိပင်ဘာသာယူရတာပြောတဲ့အခါမှာအဲ့ဒီလိုကြီးပြစ်ပြစ်ခါခါကြီးလူတယောက်ကိုနှိမ်ပြီးတော့မပြောရဘူးကိုကမှန်တယ်လို့ယူထားရင်တောင်မှကိုကသူများကိုနှိမ်ရင်အနှိမ်ထဲကိုဆင်းသွားတယ်ဒါကိုပြောတာအနှိမ်ထဲကိုဆင်းသွားတယ်ဒါကြောင့်မြတ်စွာဘုရားငါတော့အဲ့လိုမဟုတ်ဘူးတဲ့ခိုင်ငါတို့ကသူများကိုအဲ့လိုမဟုတ်ဘူး ပြောခဲ့တယ်ဆိုရင်သူ့ကိုနားလည်အောင်လို့ဒါလင်စေတနာနဲ့ပြောတာမျိုးရှိမယ်ဒါပေမဲ့နှိမ်လို့တဲ့စိတ်နဲ့မပြောဘူးလို့ဆိုလို့တယ်နော်ဒါကြောင့်မိမိတို့ကိုယ့်ဘာသာကိုယူတဲ့အခါမှာအဲ့ဒါလေးတွေလည်းသိဖို့လိုပါတယ်တပားသူကိုပြောတဲ့အခါတွေမှာမိမိနဲ့မတူပေမဲ့နင်တို့ဟာကြီးကဘလို့ဘာလို့မပြောဘဲနဲ့နော်မိမိတို့ရဲ့အယူဝါဒကတော့ဒီလိုရှိတယ်ဒါတော့ငါတို့ကငါတို့ဒီလိုနည်းနဲ့လက်ခံတယ်နော်ဒါတော့ဘယ်သူမဆို ကိုယ့်ဝါဒကိုဘာသာတွေကဆွဲကြတာကြီးပဲဆွဲကြတာကြီးပဲ အဲ့တော့မိမိတို့ကသူတို့ဘာသာသူသိဖို့လဲလေ့လာကောင်းပါတယ်နော်ဗုဒ္ဓဘာသာမှာတိတိပြင်ဘာသာမလေ့လာဘူးလို့မရှိဘူးဘာသာမတူတဲ့သူကိုရှစ်မခုအောင်ဆိုတာလည်းမရှိဘူးရှစ်ခုလို့ရတယ်မိမိရဲ့တရဏဂုံဒီနေသိမြတ်ဘသူရှစ်ခုကိုရှစ်ခုလို့ရတယ်နော်တရဏဂုံမပြစ်ဘူးပြီးတော့မှဒီပြင်ဘုရားကျောင်းသွားလို့လည်းဘာမှဦးဇင်းတို့မှဇက်ပြစ်စရာလည်းအကြောင်းမရှိဘူးဦးဇင်းတို့ကကိုယ်ကွယ်မှုကနှလုံးသားထဲမှာထည့်ထားတာနော်တရဏံကိစ္ဆာမိတရဏံကိုယ်ကွယ်လဲလဲအောင်ဂိမ်းအောင်မှုခိုရာဟု၍ကိစ္ဆာမိစိတ်နှိပ်တိမှတ် စိကပ်ပါမမထားလို့ဆိုစိတ်မှထားတာဟုတ်တယ်မဟုတ်လားစိတ်မှထားတော့စိတ်ကယုံကြည်မှုလက်ခံနေသည်များမပြစ်ဘူးတရဏဂုံတရဏဂုံမပြစ်ဘူးဒါတော့မိမိတို့ဒီလေလာကောင်းတယ်လေလာရမယ်သူ့ဘာသာကိုသိမှလည်းမိမိတို့ကဒါသူ့အတွက်မိမိတို့ဟိုဦးဇင်းတို့တောင်လေလာတာပဲနော်လေလာတယ်တန်နေသည်များဘာဖြစ်လို့လဲမိမိတို့ဒီလည်းပဲအဲဒီသူတို့ဘာဘာသာနဲ့ဘာသာရေးစစ်ဆန်တဲ့အခါမှာလေစားသမှုပြုရတယ်နော်ဦးဇင်းတို့ဆိုရင်ဒါ ဟိုခရစ်ယာန်တွေနဲ့တော်တော်များများဆက်ဆံပါတယ်ခရစ်ယာန်ဘုန်းကြီးတွေနဲ့နိနိကကလည်းနေကြပါတယ်ဒါတော့တခါတလေမှာကိုမထင်မှတ်တာတွေသူတို့လေ့လာထားတာအများကြီးဘုရားတော်911နှစ်ပတ်လည်းလောက်တော့ဒုတိယအချိန်လောက်တော့သူတို့ရဲ့ဟိုစိတ်မေရီ church တွေထဲမှာလောက်တယ်တချို့ဒီထဲပါဘူးလားမသိဘူးဘုရားတော်သွားကြရတယ်နော်အဲ့ဒီမှာ Father Francis ကဘာပြောလဲဆိုလို့ရှိရင်ဘုရားကမေးတော့မင်းတို့ဟောဒီမှာအပေါ်မှာရောက်ဘူးလားစိတ်မေရီ church ချမ်းသာတော့အဲ့ဒီမှာအယောင်၄မျိုးရှိတယ်အနီးပြအစိမ့်ဟောပါလားမသိဘူး၄ခုရှိတယ် အဲ့ဒါဘာဘာကိုဆိုလို့လဲဆိုတော့အဲ့ဒါ represent ကတက်ကြီးလေးပါကို represent လုပ်ထားတာကဲအပေါ်မှာအယောင်လေးခုရှိတယ်အမမြုံသွားဝင်ကြီးဦးစင်ကအဲ့မကြည့်ပြီးသားနှစ်ခေါက်ရောက်ဘူးတဲ့အဲ့တဲ့တစ်ခေါက်ကအဲ့911ကိစ္စနဲ့ရောက်တာအဲ့တော့အဲ့ဒါဓာတ်ကြီးလေးပါတယ်အဲ့ဒါနီနီကြီးကမီးကိုကိုစားပြုထားတာစိမ့်ပြကြီးတယ်အဲ့ဒါရေကိုကိုစားပြုထားတာဆိုပြီးတော့ဓာတ်ကြီးလေးပါတဲ့ နောက်ပြီးတော့မှသူကသူ့ရဲ့ဒီ thesis ကိုဘာရေးတယ်လဲဆိုတော့ဗုဒ္ဓဘာသာတွေက topic တစ်ခုယူပြီးတော့ရေးထားတာအဲ့လိုအကုန်ပြောပြတယ်နော်ဒါတော့မိမိတို့ကလည်းပဲအဲ့လိုသူများဘာသာကိုလေ့လာရတယ်နော်ဒါတော့သူဒီဦးဇင်းတို့ကိုဘုရားဘာသာဘုန်းကြီးမသိတဲ့အတွက်လေးလေးစားစားသူကိုယ်တိုင်ဆွမ်းကတ်တော့ဒူဒူစားသူတို့ကဟိုဘက်ထိတ်ထိုင်ပေါ့နော်ဦးဇင်းတို့ဒီဘက်ထိတ်ထိုင်ပြီးတော့စားတယ်လေးလေးစားစားလုပ်ပါတယ်ဒါကြောင့် ဦးဇင်းတို့ကဒီပြင်ဘာသာကိုဘုန်းကြီးတွေကိုတွေ့တဲ့ခါမှာလည်းပဲဦးဇင်းတို့မှာထာဝရဘာထေရဝါဒမာယနာကွယ်သည်ဖြစ်စေဒီပြင်ဘာသာဘုန်းကြီးတွေပြီးဦးဇင်းတို့လေးလေးစားစားဆက်ဆံတယ်။ဘာဖြစ်လဲလဲဆိုရင်သူသည်တဲ့သူ့ရဲ့ဘာသာမှာသူတို့ရဲ့ဘာသာရဲ့အထွတ်မြတ်ထားတဲ့ခုနသူတို့ပြောသလို holy man တွေဖြစ်တယ်လို့ဦးဇင်းတို့လေးစားတယ်။နော်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဘုရားရှင်ရှီတော့ကတယ်လို့မြတ်စွာဘုရားသာဝတိကနေပြီးတော့ထားပါတော့အကြောင်းကမြို့ပြင်မှာဆိုတော့နည်းနည်းလေးစောနေမြို့ထဲကိုသွားရင် စောနေလို့ရှိရင်မြတ်စွာဘုရားဘယ်တော့မှလူအိမ်ကိုသွားမလဲဘူးဘယ်တော့မှမလဲဘယ်သွားတယ်လဲဒိဋ္ဌိတွေကြောင့်ကိုသွားတယ်ကဲဘယ်လိုအံ့ဩဖို့ကောင်းလဲအဲ့တော့စောသေးတယ်ဆွမ်းကလည်းမဖြစ်သေးဘူးဆိုဒါပါတော့နော်ဆွမ်းက၈တိုင်လောက်မှလောင်းညံမယ်ဆိုရင်ကိုကမျိုးတဲ့9နိုင်9နိုင်ဝဲလောက်ဆိုတော့နန်းနဲ့နိုင်ဝဲလောက်စောနေတယ်တနာလောက်စောနေတယ်ဒိဋ္ဌိတွေကြောင့်လည်းသွားပြီးတော့ပြောစရာလေးပြောနေတာဆိုတော့လူတွေရဲ့အိမ်ကိုသွားမယ်ဆိုလူစကားပြောမှာဟုတ်တယ်မလား ဒါတော့ဒိဋ္ဌိတွေအကြောင်းကိုဝင်တဲ့အခါကိုယ်နဲ့ဘာသာမတူပေမဲ့ဘာသာရေးသမားချင်းမတူဘူးလားတူတယ်ကိုယ့်ဘာသာရောသူ့ဘာသာရောဆွေးနွေးကြဒါတော့အဲ့ဒီချိန်ခါမှာတခါအဲ့ဒီမှာဒိဋ္ဌိလည်းသူတို့ဆရာကြီးတွေပေါ့နော်ဒီမှာဆိုဘုန်းကြီးလို့ပြောရင်ကျောင်းတယ်ဘုန်းကြီးတွေပေါ့သူတို့ကလည်းပဲသူတို့တပည့်တွေကိုဘာပြောတယ်လဲဆိုဟေးတိတ်တိတ်နေကြနော်စကားတွေမများကြနေနော်အဲ့ဒါလိုပြောတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျဂေါရမဆိုတာတဲ့ သူကြောင်းသွားရင်တိတ်တိတ်ဆိတ်ဆိတ်ကလေးနေတာတဲ့ငင်းငင်းချမ်းချမ်းကလေးနေတာငါတို့ရှိလာမှာဆူညာပွင့်တယ်လို့မကြိုက်ဘူးတဲ့သူတစ်ပတ်လူသူကဘာလုပ်လဲဆိုပြောမှဆိုရှ်ရှ်လို့အဲ့လိုလုပ်တယ်ဟာရှ်ဟာရှ်လို့လုပ်တယ်တိတ်တိတ်နေကြတယ်ခေါ်တော့မှတိတ်တိတ်ဆိတ်ဆိတ်ကလေးကြိုက်တာတဲ့နော်ဇွန်းတို့စာမှာရှိတဲ့တုံညာကတိတထကတာဗိရမန္တိဆိုတာဘုရားရှင်တို့မြည်သည်စိတ်ညင်ရမှသာပျော်မွေ့တယ်ဆိုတော့ဒါတော့ဒိဋ္ဌိတွေဒီပလဲမြတ်စွာဘုရားရှင်ကိုလေးစားပြီးသူတစ်ပတ်တွေကိုအသားလေးမြေဆောင်လေးထိုးရှိရှိထိုးပြီးတော့မှတိတ်တိတ်နေကြငင်းငင်းနေကြမစောနဲ့လို့ပြောတာကလေးတွေလို့ ဘုရားရှင်ဘုံမှာယုံကြည်မှုရှိတယ်ဘာဖြစ်လဲလဲမြတ်စွာဘုရားဒီမင်းမျိုးကဘုရားဖြစ်လာတာတတိတိကျကုံတဲ့ပွဲစားတွေကနေလေးစားတဲ့ပုဂ္ဂိုလ်ပညာရှိတွေလေးစားတဲ့ပုဂ္ဂိုလ်ဘာသာယူဝါဒသမားတွေသွားပြီးတော့မှမသိရင်သူရှိသွားဆွေးနွေးလို့ရတဲ့ပုဂ္ဂိုလ်ဒါကြောင့်ဘာသာမတူပေမဲ့ဒီပြင်ဘာသာထားပါတော့တိတိတို့ကျောင်းကကျောင်းတယ်ဆရာတို့ကြည့်တယ်သူလေးစားတယ်နော်ဩဂေါရမမကြွလာတာကြာပြီတဲ့အခုမှပဲရောက်လာတော့တယ်ကင်ကြွပါအောင်ထိုင်ပါအောင်ဒီမာလေးပါညာပြောပြီးတော့ဆွေးနွေးကြနော်သူတို့သိချင်တာလေးတွေမေး ဆိုတော့မြတ်စွာဘုရားဒီပင်နေတုတို့ကြောင့်ကိုသွားတယ်ဒါတော့ဦးဇင်းတို့ဘာသာမတူပေမဲ့ဒီပင်ကြောင်းနေခြားရှိတယ်ပါသွားတာပဲဦးဇင်းတို့နော်ဒါကြောင့်ဦးဇင်းတို့ဒီပင်ဘာသာကိုမတူပေမဲ့နော်သူတို့ပြောချင်တာပြောပေမဲ့မိမိကဘယ်တော့မှသူတို့ဘာကိုနေနေချိုးချိုးမပြောမိဘူးရေးကြည့်တယ်လူကိုလူတန်ဖို့အတိုင်းပဲထားသူတို့မှလည်းပဲအသိဉာဏ်တွေရှိတဲ့အခါကြလို့ရှင်ပြောင်းတယ်သူတို့လည်းယူကြတာပဲကြိုက်တဲ့ဘက်အကုန်လုံးမဟုတ်တော့ကြိုက်တဲ့ဘက်တွေကိုယူပါတယ်သို့တော်တခုရှိတာခုနပြောလို့နှစ်ပေါင်းများစွာယူခဲ့တဲ့အယူကတခါတည်းတော့မပြောင်းဘူး အာယူဟောင်းနဲ့မှာဝစ်လေဝစ်လေဆိုတာတော့ရှိတယ်ဒါတခုတော့စောစောရှင်းပြပြီးသားဒါကြောင့်ဒီနေရာမှာမြတ်စွာဘုရားတယောက်နဲ့တယောက်အဲ့ဒီလိုကြီးအပုတ်ချပြီးတော့တို့ဟာမှမှန်တယ်ကြံတဲ့လူတွေလူလုံးလုံးအားလို့ဆိုတာအဲ့ဒီလိုမျိုးတော့ငါတို့ကမဟုတ်ဘူးဒါဒါမြတ်စွာဘုရားရဲ့ဗုဒ္ဓဘာသာရဲ့ဒါဗုဒ္ဓဇင်ရဲ့ဒါ stand point ခေါ်ခြင်းခေါ် position ခေါ်ခြင်းခေါ်ဒါလေးတွေကအတူယူရမယ်နော်ဦးဇင်းတို့ကိုနိုင်ကကိုယ်ဘာသာကိုယဉ်ကျေးတဲ့သူအဖြစ်မြင့်မြတ်တဲ့ဘာသာကိုကိုယ်ွယ်ထားသူကံကောင်းသူအဖြစ်နော်တို့မှာတော့လစ်လာခွင့်ရလို့တို့ဉာဏ်အသိပညာနဲ့ဒါ ဒီဗုဒ္ဓဘာသာကိုလေ့လာခွင့်ရတယ်ဆိုတော့ကံကောင်းတယ်လို့မြင်ထားရင်သူတစ်ပါးတွေကိုလည်းပဲလေးလေးစားစားမြင့်ပြီးတော့တွေးရတယ်မသိတာကသူ့ပိုင်လေးစားမှာကိုယ်ပိုင်နော်ဒါတော့ဒီညာလေးတွေမှာဒါမြတ်စွာဘုရားပြောထားတာရှိပါတယ်အဲ့တော့ဒီအဲဒါကြောင့်ရမဟုဘာလို့မိတုအညမဲ့နဝါနဝါဟမေတံတတိယံတိပြုမင်းငါကတော့အဲ့ဒီလိုမျိုးမဟုတ်ဘူးဆိုတော့အဲ့ဒါကိုပြောတာ ငါကတော့အဲ့ဒီလိုမျိုးကြီးကသူတို့လုံနေတာတည်းမှန်တယ်လို့ငါမယူဆဘူးမဟုတ်ဘူးနော်ဒါတော့မိမိတို့ကဒီပြင်းဒီပြင်းယူဝါဒတွေကိုပြောတဲ့ခါတွေမှာအမ်ဝိဇ္ဇနုကတော့ဘုန်းကြီးတွေဆိုတော့သူများဘာသာကိုဘယ်တော့မှဟိုကိုယ့်ဘာသာတွေကို convert လုပ်ဖို့အတွက်ပေါ့နော်ဘာသာ change ဖြစ်ဖို့အတွက်ဘယ်တော့မှဝိဇ္ဇနု pressure မပေးဘူးစမ်းကြည့်ပါလုပ်ကြည့်ပါနော်ဒီလိုပဲပြောတယ်ဒါရမင်းတို့သဘောကျလက်ခံတယ်ဆိုရင်လုပ်ကြည့်ပေါ့ဘာဖြစ်လို့လဲဘာသာတစ်ခုကိုယူရဲဆိုတာကသူတို့မှန်တယ်ကောင်းတယ်ဆိုတာလေးတွေကိုလက်ခံနိုင်တဲ့အကြိုက်တွေ့လို့ရှင်ဒါယူကြတာဖြစ်တဲ့အတွက် မင်းတို့နဲ့အကြိုက်ပြုတ်လို့ရှင်ဒါမင်းတို့လောက်ကြည့်လို့ရတယ်မင်းတို့ကိုယ်ကွယ်ခြင်းလဲဒါမင်းတို့သဘောငါတို့ငါတို့ရှင်မှာတော့ member တွေဝင်တယ် certificate တွေပေးတယ်ဆိုတာမရှိဘူးကိုကကျင့်တယ်လို့စိတ်ထက်ကလက်ခံလိုက်ရင် this is buddhist way ဒါဗုဒ္ဓဘာသာပြောင်းမိသားပဲဘာမှရေနစ်စရာရေဖြန့်စရာလူပရိသတ်ထဲမှာအတိမတ်ပြုစရာမလိုဘူးကိုယ်ဘာသာကိုအတိမတ်ပြုဖို့အရေးကြီးတယ်ဒါကပိုအရေးကြီးတယ်ကိုကိုကတော့သူသိစရာမလိုဘူးနော်ကိုကိုကတော့သူသိစရာမလိုဘူးကိုသိဖို့အရေးကြီးတယ် မြဲမမြဲကိုသိတယ်မွဲမမွဲလဲကိုသိတယ်ကိုယူသွားတာအတွေးခေါ်တယ်မွဲလာပြီလား၆လာပြီလားတရဏဂုံတွေကငါခေါ်တော့ငါလို့တောက်မပြောင်းတော့ဘူးလားဒါတွေကိုသိတယ်နော်အဲ့တော့မိမိကိုယ်ကိုမိမိသိဖို့အရေးကြီးဆုံးအဲ့တော့မြတ်စွာဘုရားဆက်ပြီးတော့ပြောတယ်နောက်တော့ဗာပြောတယ်လဲဆိုရင်ငါကတော့ဒီလိုမဟုတ်ပါဘူးတဲ့နော်အဲ့ဒီမှာအဲငါဘုရားကြီးထိုသူတို့ကိုထိုသူတို့အယူဝါဒကိုမှန်သည်ဟောတော့မမူဒါတို့မှန်သည်မဟုတ်ဘူးဆိုရင်တို့လည်းမပြောဘူးလို့ပြောတာ သူတို့လှုပ်တာတွေလည်းမှန်တယ်လို့ငါမပြောဘူးငါတို့လည်းဒီလိုမပြောဘူးလို့ဒါကိုလည်းမှတ်ထားကိုယ့်ဘက်ကောနော်ပြီးတော့အဘဲကြောင့်နေမှုတဲ့အသီးသီးသောအယူအယူမိမိအယူကိုအမှန်ကြီးဟုယူထားကြလူတိုင်းလူတိုင်းဒီခုနပြောဆိုဘာသာတခုကိုကိုးကွယ်ရဲဆိုရင်ကိုကကြိုက်ပြီးသဘောကျပြီးမှယူထားတာဖြစ်တဲ့တူကိုယူကိုတော့မှန်တယ်လို့ကြီးပဲယူထားကြတာပဲတဲ့ဒါတော့ကိုနဲ့မတူတိုင်းသာဒီလိုသွားပြောမယ်ဆိုလို့ရှိရင်ဘယ်ကိုကလူပြောရမယ်ဆိုဆရာကောင်းတစ်ပက်ပဲဖြစ်တော့မှာတော့ ဘာသာကောင်းတစ်ပက်လည်းမဖြစ်တော့ဘူးကိုနှလုံးသားမှာတရားမရှိဘူးဆိုတာကသူတစ်ပါးတွေကိုနှိမ်ချတာနဲ့ကိုမှအလိုလိုပေါ်နေပြီးသားဖြစ်တယ်နော်ဒါတော့ဦးဇင်းတို့ဒီလူတယောက်ရဲ့ဂုံသိက္ခာကိုမိမိတို့ကပြစ်ပြစ်ခါခါကြီးပြောလိုက်မယ်ဆိုလို့ရှိရင်ထိုသူရဲ့နှလုံးသားမှာဟာသူတစ်ပါးအနိုင်ရရေးပဲလွှမ်းမိုးနေတယ်အရမဏကိုယ်ဘာသာပဲကိုကိုယ်ဘာသာမှကိုမှန်တယ်လို့တခါပြန်ဆွဲတာကဒိဋ္ဌိတခါပြန်ဖြစ်သွားပြန်ရော ။ဒါကြောင့်ဒီနေရာမှာတတိယစကလုံးလေးကဘာပြောကြင်တာလဲဆိုရင်တကံတကံဒိဋ္ဌိမကံသူတစ္ဆံအဲ့ဒီစကလုံးကတိတ်ကောင်းတဲ့စကလုံးပဲပါဠိလိုများဖတ်တယ်ဟောနားလည်မယ်ဆိုရင်ပြောချင်တာကတော့ဒီလိုဦးဇင်းတို့ဂန္ဓ၄ပါးရှိတဲ့ထက်မှာဣဒံသစ္စဘိနိဝေဒကာယဂန္ဓဆိုတာမှတ်မိကြလားမသိဘူးဂန္ဓ၄မျိုးရှိတယ်လေအဘိဇာကာယဂန္ဓဗျာပါဒကာယဂန္ဓသီလပဒပရမဒကာယဂန္ဓဣဒံသစ္စဘိနိဝေဒကာယဂန္ဓဆိုတာ၄မျိုးမရှိဘူးလား အသက်ရှူတာတော့မကြတော့အဘိဓမ္မာတွေကတော့ဥက္ကရုချတာတပည့်တွေကတော့ထောင်းလုံးမောက်ကိုကြေသွားတော့အမုံဖြစ်လို့အဖတ်တော်မကြခဲ့တော့ရေစင်းနဲ့ပြန်စိတ်ရတယ်အဲ့ဒီမှာကန္ဓာလေးမျိုးရေကန္ဓာဆိုအထုံးဖွဲ့ဟုတ်တယ်မလားအထုံးညူပြောတာနော်ကြိုးထုံးတယ်လို့ထုံးသွားတာအဲ့တော့ထုံးသွားတယ်ဆိုတာတီးသွားပြီပေါ့ဗျာ ထုံးသွားပြီအဖုတစ်ဖြစ်သွားပြီမချောတော့ဘူးမပြေတော့ဘူးပေါ့ပထမသူတို့ကအယူကမှားပြီးသား နော်သူတို့ယူတဲ့အယူကကိုမှားနေပြီသားအဲ့ဒီအမှားကိုမှငါတို့ကမှမှန်တဲ့ကြံတဲ့အကောင်တွေကအမှားတို့ကမှတို့ကမှတကယ်သစ္စာ absolute truth နော်တကယ်ကိုအမှန်နောက်ဆုံးပဲဒါဒီသစ္စာအမှန်ဆုံးဆိုပြီးတော့သူကယူထားတာယူတော့အမှားပေါ်ကိုအမှားဆန့်တာကိုပြောတာအမှန်ကတော့ဒီတိလပ္ပတပရမတဆိုတာကအမှားတစ်ခုရှိပြီးသား ဒါအဲ့ဒီလောက်တာပရမတ္တဆိုတာကအကျင့်တစ်ခုအတွက်ကိုသူကဆွဲပြီးတော့မှမှားတဲ့ဒိဋ္ဌိကရှေ့မှာရှိပြီးသားအဲ့ဒါကိုမှသူဟာသူဆွဲသူဟာသူကြိုက်ဟမ်ကိုဟာတာကိုကြိုက်ကိုဘာသာကိုဆွဲပြီးကျန်တဲ့သူတွေကြတော့အမှားပဲလူပါလငမိုက်တုံးတယ်အလကဟောတဲ့နေပဲလို့ပြောတာခါတယ်လူကြိုက်နေလို့ပြောတာဆိုတော့ပထမယူတာကလည်းမှားသေးတယ်ကိုဟာမှမှန်သူများကမှားဆိုပြီးတော့တခါပယ်ချတာကလည်းတခါပြန်မှားတယ်ဆိုတာအဲ့ဒါဣဒံသစ္စာဘိနိဝေဒခေါ်တယ် ငါမှအမှန်အဘိနိဝေဒဆိုတာပြင်းပြင်းထန်ထန်ကြီးကိုနောက်ထပ်ထပ်ဆင့်ပြီးဆွဲလိုက်ပြန်တာကဲဒိဋ္ဌိပေါ်ဒိဋ္ဌိဆင့်တာကိုဣဒံသစ္စဘိနိဝေဒကန္တကာယကန္တလို့ခေါ်တယ်ဒါတော့အဲ့ဒါဖြစ်သွားတာဒါတော့ဥစ္စရဘုရားဘာသာထဲမှာတတိထားเสียရကနော်ကိုလုတ်တဲ့လုပ်ငန်းတစ်ခုဒီပြင်းပြင်းထန်ထန်ကြီးစွဲပြီဆိုရင်တော့အစွန်းထွက်သွားတတ်တယ်ဒါကိုပြောချင်တာမှန်ပါလျက်နဲ့ငါပဲငါကျင့်သုံးမှုကမရှိဘူးဗဇာဖြားမာရင်ပြော ကျင့်သုံးမှုမရှိတဲ့အတွက်တရားစီထိုပုဂ္ဂိုလ်ရဲ့နှလုံးသားမှာမကိန်းဘူးဆိုတာထင်ရှားတယ်။တောင်းမှတ်တာအထူးသဖြင့်အငင်းတန်တဲ့လူတွေမှတ်တာစောစောလေးကပြောတယ်လေဦးဇင်းတို့ဖတ်တဲ့တမပါတယ်နော်အရိယာမဖြစ်မချင်းတော့ငင်းအောင်မှာပဲတဲ့ဆိုတော့အရိယာနဲ့ဝေးနေတယ်နော်အရိယာနဲ့နီးလာတော့နည်းနည်းဗဇက်ကငြိမ်လာလိမ့်မယ်စောင့်စည်းလာလိမ့်မယ်စကားကျဲလာလိမ့်မယ်အပြောနဲ့လာလိမ့်မယ်ဟာတော်တော်ပြောတယ်ဟာတော်တော်ကိုပြောတဲ့တမပြောလဲပြောတယ်နှိမ်လဲနှိမ်တယ်ဟာတခါလှုပ်ပြီးဆိုအဝေးကြီးတာမှတ်ပြီးတော့ အဝေးကြီးမှတ်ပြီးတော့ဘာဖြစ်လဲလဲဆိုလို့ရှင်တရားကိုငြိမ့်ဖို့လေ့လာတာမဟုတ်ဘူးဘာလို့ရှင်လဲငြိမ့်ဖို့ငြိမ့်ဖို့လေ့လာလေ့လာတာငြိမ့်ဖို့မဟုတ်ဘဲနဲ့ဘာဖြစ်နေလဲအေးညာနှလုံးကမကွဲပဲဖြစ်နေတယ်ဦးဇင်းတို့ပြိဿလောအမှာကဘာအတွက်လဲအေးအဲ့ဒါကိုငြင်းဖို့တော့မဖြစ်စေနဲ့နော်ငြင်းဖို့ပဲဖြစ်ဖြစ်စေငြင်းဖို့မဖြစ်စေနဲ့ညာညာလေးရတာနော် နှလုံးလေးကကွဲအောင်လောက်ကြနော်အဲ့တော့ငိမ့်ဖို့မဟုတ်ဘဲနဲ့ငင်းဖို့ဖြစ်နေတဲ့ခါကျတော့အစွန်းထွက်သွားတတ်တယ်ဒါတော့ဗုဒ္ဓဘာသာလို့အမိခံတဲ့ဟာဒီကမ္မတက္ကရသမ္မာဒိဋ္ဌိလည်းအခြေအမခိုက်တဲ့ခိုင်မရိုက်နဲ့ရိုင်းတိုင်းတိုင်းဒါတော့ကမ္မတက္ကရသမ္မာဒိဋ္ဌိဆိုတာဉာဏ်ကိုပြောတယ်ဒီဉာဏ်ကရှစ်ဆက်ရအောင်ပါကံနဲ့ကံအကျိုးတရားကိုလက်ခံတတ်ပြီးပထမဆုံးဒါ very basic very foundation ပဲရှိသေးတယ်ဒါလေးတကယ်အခြေခံလေးအဲ့ဒီကမှရုပ်လေးနာမ်လေးဘာတွေသွားအောင်မယ်လေ့လာအောင်မယ်ဆိုတော့ အဲ့တော့ယုံနာသဘောတရားတွေကိုကိုကသိပြီးလို့ရှိရင်လူကတဖြည်းဖြည်းနဲ့တဖြည်းဖြည်းနဲ့ဒါပျော့ပြောင်းလာတယ်နုညံ့လာတယ်ကိုချင်းစားလာတယ်ပို့ပြီးတော့သူတို့ဘာကိုကူညီခြင်းလာတာနော် positive ဘက်ကပဲနေလာတယ်ဘယ်တော့မှ negative against မလုပ်ဘူးနော်သူတို့ဘာကပြောသည့်တယ်အော်ဒါ तू မကွဲသေးလို့မသိသေးလို့ပြောတာပြောပြစီနော်ဒီလိုပဲလူအပ်မှာပဲပြောလာတော့ဒါကအာကုံအာ6ခံပြီးတော့အမောခံပြီးမပြောဘူးအဲ့ဒါလို့ငြိမ့်လာတာဒါတော့ပြောတဲ့သူကတစ်ဖက်သားကငြိမ်သွားပြီဆိုလို့ရှိရင်တခါတလေကျရင်ငါကတလောက်ပြောမယ်သူတို့ဘာလို့ငြိမ်တယ်လဲ နော်တခါတလေကျရင်လက်ဝတ်ထိုးတဲ့လူကဘလို့လဲတစ်ဖက်သားမောအောင်စောင့်တာမရှိဘူးလားအာထိုးမယ်ဟာတကယ်ကဲနဲ့လက်သီးကြီးဟာကပပေါင်းကြီးတွေကာယကာယခြေထောက်ကြီးတွေကာယကာယလက်ကြီးတွေကာယကာယလှုပ်တော့လှုပ်ပံများတော့ဘာဖြစ်သွားလဲမောသွားတယ်ဘာမှလုပ်မလို့ဟိုကအကြံဝင်ထိုးတာဟုတ်တော့မလားလို့အဲ့တော့အဲ့တိုင်းပဲသူ့ဘာသာသူပြောပေးစီနေပေးစီနော်ပြီးကကြမှာမှန်တဲ့အချက်ကလေးတစ်ချက်ထဲလေးပဲထောက်ပြလိုက်တယ်ဒါတော့သူ့ဘာသာသူအော်ဟုတ်သားပဲဆိုပြီးတော့ငြိမ့်သွားပြန် ဒါတော့ကိုဇင်းတို့အမှန်တရားကိုတကယ်ရောက်ပြီဆိုရင်အဲ့ဒီအမှန်တရားသည်နေခွဲเสียညခွဲเสียအရက်အနောက်ခွဲเสียအရှိနောက်အရက်ခွဲเสียလူမျိုးခွဲเสียဘာသာခွဲเสียမလို့ဘူးတကောင်ပြောလဲမှန်တာပဲเนาะနေပြောလဲမှန်တာအရှိပြောလဲမှန်တယ်အနောက်ပြောလဲမှန်တယ်ကလာပြောလဲမှန်တယ်ပမာပြောလဲမှန်တာတယူပြောလဲမှန်တာဘိုးပြောလဲမှန်တာပဲဒါ universal truth ခေါ်တာပဲဒါသစ္စာဖြစ်သွားပြီဒါတော့ညင်းတဲ့လူကညင်းပေမဲ့အမှန်တရားအလုံးနဲ့ဆင်တဲ့အမှန်တရားကရှိကိုရှိနေတာကြီးပဲ ဟုတ်တယ်မဟုတ်လားဆိုတဲ့ခါကျတော့ညင်းလို့ကမရတော့ဘူးညင်းစရာသူ့မှာကုန်ပြီ reason ပေးဖို့ကုန်ပြီကိုကတစ်ချစ်တည်းပဲထောက်ပြတာနော်တစ်ချစ်တည်းလေးပဲထောက်ပြတာအားလုံးနဲ့ဆိုင်တဲ့သဘောတရားဒါတော့ဥစဉ်နဲ့သစ္စာ၄ပါးဆိုတာအားလုံးအားလုံးနဲ့ဆိုင်တာကိုပြောပြတာဟုတ်တော့မဟုတ်လားအားလုံးနဲ့ဆိုင်တာကိုပြောပြတာအိုးတဲ့နားတဲ့သိတဲ့မကြားကျင်ဘူးဗုဒ္ဓဘာသာကိုသူတို့ကဗာပြန်ပြောလဲတချို့လား optimism ပဲဟဲ့ဟိုဒီမနော် pessimism ပဲ optimism မဟုတ်ဘူး best medicine ဆိုပြီးတော့ဘာဖြစ်လဲမင်းတို့တစ်ချိန်လုံးဒုက္ခတွေကြီးပဲပြောနေတာပဲဆိုတော့ဒုက္ခသစ္စာကိုပြောတဲ့နေရာမှာဒုက္ခသစ္စာကိုပြောတဲ့ဟာကအချိန်ကာလဒေတာပုဂ္ဂိုလ်လည်းကွဲပါတယ်လောကီကြီးပွားရေးတမျက်စွာဘုရားကသင်္ကာလဝါဒတုံးမှာပြောတာမရှိဘူးလားမင်္ဂလာတုံးမှာပြောတာမရှိဘူးလားအများကြီးအများကြီးပဲဒီကစားနုတုံးမှာဆိုလို့ရှိရင်တခါတည်းပိစုပန်ကြီးပွားကြောင်း၄ပါးတမလုံးကြီးပွားကြောင်း၄ပါးပြောထားတယ်မရှိဘူးလားနော်ထကြသိန်းဆက်များ၃ဆွဲပေါင်းမြင့်မိတ်ဆွေကောင်းဤ၄ပါးသာလောကီမှာမှန်စွာကြီးပွားကြောင်းလောကကြီးပွားကြောင်းနေလို့မဟုတ်ဘူးလား ရှိတယ်ဒါတော့မြတ်စွာဘုရားတန်တရားကဝတ်ကိုထွတ်အောင်လို့သွားကြမဲ့ပုံကိုယ်တွေအတွက်ကိုဒီတန်တရားကနေပြီးတော့မှလောကထဲမှာရှိနေတဲ့လောကရဲ့လူလဲလူလျောက်နတ်လဲနတ်လျောက်ကာမချမ်းသာဟောပါတယ်လက်ခံတယ်နော်ဒါပေမဲ့အဲ့ဒါလေးကနာမည်လောက်ကြံပြီးဒုက္ခကများလို့ဒီကနေပိုးပြီးတော့ချမ်းသာရအဲ့ဒီတပိုးချမ်းသာရဒါကိုညွှန်ပြရင်းနဲ့နောက်ဆုံးဒီမှာလူတွေကချမ်းသာလို့ထင်တဲ့ပစ္စည်းတွေဟာနောက်ဆုံးကြတော့လူကိုပြန်ပြီးတော့ဒုက္ခပြန်ပေးတာ ဒါကိုပြန်ပြီးတော့ထောက်ပြတာလူမှန်ရင်ကိုကိုဘာသာကိုယက်တည်ပြီးတော့နေရမယ်စီးပွားဥစ္စာမရှားပါဘူးလားဒါတော့စီးပွားဥစ္စာရှိမှချမ်းချမ်းသာသာနေရမှာဟုတ်တယ်မို့လားစီးပွားဥစ္စာပြည့်စုံမှချမ်းချမ်းသာသာနေရမှာဒီအတွက်မိမိသည်စားဖို့တောက်ဖို့နေဖို့ထိုင်ဖို့ယက်တည်ဖို့ပေးဖို့ကမ်းဖို့အကုန်လုံးစီးပွားရှိမှဖြစ်မယ်ဒါတော့ပစ္စည်းကိုရှားကြဟေးရှားကြရှားကြအနာများများရှိတဲ့သူကိုချမ်းသာတယ်လို့ခေါ်တယ်ဒါတော့အဲ့ဒီအထုပ်ကြီး ပစ္စည်းပမာဏကြီးလာသည်နဲ့အမျှစောင့်ရှောက်မှုဒုက္ခနောက်ကပါလာပြီနော်ဟောဒီအင်းကလူချမ်းသာနော်ချမ်းသာတော့မှစိတ်တွေရွှေတွေငွေတွေကိုတခါတည်းမိကန်တက်တာကြီးတွေနဲ့ထည့်ထားတာတဲ့တီလဲတီရောလူတွေကဟိုဘက်ကချောင်းကြီးဒီဘက်ကချောင်းကြီးဒီတိုက်ဒီချမ်းငါလို့ဘလို့ဖောက်မှာပဲလဲဖောက်ပြီးတော့မှတခါတည်းလူတွေတက်ပြီးတော့သွားတာဘယ်သူကြောင့်သေးဘယ်သူကြောင့်သေးရလဲဟွန်း ပစ္စည်းကြောင့်ချမ်းသာတယ်ဆိုရင်ဒီလူတွေသိစရာအကြောင်းရှိလားကဲအဲ့ဒါကြည့်လောကီရဲ့သဘောတည်တသမတ်ထဲမမှန်ဘူးမှန်တယ်ရှိမှချမ်းသာပေမဲ့ရှိတော့တခါပြန်ပြီးတော့ဘေးပြန်မဖြစ်ဘူးလားဖြစ်ပြန်တယ်ဖြစ်ပြန်တယ်ဒါပဲလောကီပစ္စည်းဆိုတာချမ်းသာတယ်လို့ပြောအောင်ငါတခါတလေကြလို့ချင်းချမ်းသာတဲ့ဟာကအန္တရာယ်ပြန်ဖြစ်နေတာ ပြီးတော့တခါဒါဒီဘွားထားဒါအာကြီးတည်တာလူတိုင်းတည်တာဟုတ်တော့မလားဒါတွေကတည်တာပြီးတော့ तू သူ့ဘာလူလင်ရဲ့အဖေကြီးဟာသူပိုင်တဲ့ဂရေပေါင်းများစွာပိုင်တဲ့ပစ္စည်းတွေကိုမြေကြီးထဲမှာမြုပ်ထားတာသားတောင်မပြောခဲ့ဘူးအဲ့လောက်နှမျောတာအဲ့တော့အဲ့ဒီပစ္စည်းတွေကိုနှမျောလို့လို့သူ့ဘာသာသူဘဏ်အောက်မှာဒီခေတ်ဒီနေ့ခေတ် investment လုပ်စရာမလိုဘဏ်ကိစ္စ system မရှိတော့မြေကြီးအောက်မှာမြုပ်တာဒါသူ့မှတ်နေသူဒါကို तू မပြောဘဲနဲ့တည်သွားတော့အဲ့ဒီပစ္စည်းမှာစွဲပြီးမှ ခွေးဖြစ်တယ်ခွေးဖြစ်အောင်ဘသူပုတ်ပုတ်ပါတော့လားနတ်ပြည်ကိုချမ်းသာတယ်လေအဲ့ဒါပြောတာဒါတော့ကေကာမချမ်းသာကိုချမ်းသာတယ်ဆိုပေမဲ့ချမ်းသာရဲ့နောက်ွယ်ကဒုက္ခကြီးကကြောက်เสียကိုပစ္စည်းကခွေးဖြစ်အောင်လဲလှုပ်တယ်ခွေးဖြစ်တာတွေလည်းအများကြီးနော်ပိတ်တာဖြစ်အောင်လဲလှုပ်တယ်ငရဲလဲပို့တယ်ကြုံဖြစ်အောင်လဲလှုပ်တယ်အများကြီးပဲ အများကြီးပဲဆိုတော့အဲ့ဒါကြောင့်မလို့အဲ့ဒီချမ်းသာတွေကနေဒစင်ချင်းဒစင်ချင်းဒီကနေပြီးတော့ဓာတွေကိုဆွဲလမ်းမိဆိုအဲ့ဒီအဆွဲကဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်ခုနအဲခုနဒီဒုက္ခဘာကြောင့်ဖြစ်အဆွဲကြောင့်ဖြစ်တယ်ဒီအဆွဲကိုပျောက်ဖို့ဆိုတာဒုက္ခကိုမြင်မှဖြစ်တယ်ဆိုတော့ဘုရားကအဲ့ဒီဟာတွေကိုကွဲအောင်လို့အဆွဲပျောက်ရေးအတွက်ဒုက္ခဆိုတဲ့သဘောကိုပြောပြရတာအဲ့ဒီကြမှာနေဗိန္ဒဆိုတာညင်းငွေတာညင်းငွေမှာလွတ်မြောက်တဲ့လမ်းကိုရှာမှာဒါကြောင့်တဆင့်ချင်းသွားပါတယ်ဒါတော့စာတစ်ခုဘာသာတစ်ခုကိုလေ့လာတဲ့အခါမှာ step by step လေ့လာရတယ်လေ့လာပြီးမှအဖြေထွက်အောင်စဉ်းစားဘုရားဘာကြောင့်ပြောတယ်လဲရှိသမျှကိုတခါတည်းအကုန်လုံးပဲအဲ့ဒါလိုပဲအဆုဝါဒနဲ့ပြောတာလားနော် pessimism နဲ့ပြောတာလားမဟုတ်ဘူးအရှိကိုအရှိတိုင်းပြောတာအကိုင်းဒါတော့အိုးရအနာရတေးရမယ်ကိစ္စတွေကြောက်တယ်လည်းပဲမကြိုက်တော့ကောမကြိုက်ပေးမယ်လဲလွတ်သလားအလုံးတို့ကမှန်နေတယ်မအိုပါဘူးဆိုတဲ့ net တွေမှာတောင်မှ နောက်ဆုံးကြလို့ရှိရင် သူတို့တေကန်နေမှာအိုးတဲ့ဆိုင်နေပြတာပဲအဲအိုးမရှိဘူးဆိုတဲ့ဟာထားပါကဲအိုးမရှိဘူးကထားလိုက်တေတယ်ဆိုရင်ကြောက်နဲ့ဆိုစူတစေကြတေတယ်ဆိုမဲ့အသေးကလွတ်ရလားမလွတ်ပါဘူးဒါတော့ဒီဥပပပရိဒဏ်နေနေတယ်ဆိုတာလူလိုအမိပိတ်ထက်မှနေပြီးတော့မှမကြကြမနေဘူးဥပပဆိုဘွားကနဲ့ပေါ်တဲ့ဇာတိကမဖြစ်ဘူးလားတေတာလဲရှိတာပဲမကြခြင်းလို့လည်းမရဘူးသူတို့လည်းတေကန်နေကြောက်လိုက်တယ်ကိုမှပြောမနေနဲ့သူတို့လည်းစီးစိမ်ကြီးလေ ကြောက်လေတရားမင်းကြီးဒါကြောင့်ဘုရားရှင်ပြေးလာတယ်တက်ကပညာတုတ်တယ်အဲ့ဒါပဲဆိုတော့တရားစည်းစိမ်သုတမာရနဲ့ဒါဝရင်သားနှစ်ဘုံကိုအပိုင်စည်းကြတဲ့တရားစည်းစိမ်ကလည်းနေတာမဟုတ်ဘူးမိဖုရားတွေလည်းအများကြီးဒါလောက်အုပ်ချုပ်ထားဒါလောက်စည်းစိမ်ကြီးကိုခွဲသွားရမှာသူကြောက်တယ်ကဲဒါကြောင့်မလို့လူပြည်မှာတစ်ခါတည်းကျအကျင့်တိတ်ပြင်းပြင်းထန်တဲ့ရေသေးတွေရဟန်းတွေလူတွေကျင့်လို့ရှိရင်သူကြောက်ဖြာသွားသွားတင်းတော့ကြောက်ဖြာတင်းတိုင်းအောက်ကိုဆင်းဆင်းကြည့်ရတာကလည်းအမောဟုတ်တယ်မဟုတ်လားလို့ အဲ့ဒါဘာကြောင့်ဆင်းတယ်လဲဦးဇင်းတို့ပြိဿစဉ်းစားအခုအခုအဖြေထွက်အောင်စဉ်းစားဘာကြောင့်ဆင်းလဲခမရတို့ဒီမှာတော့မရှိဘူးအရှိရှိရှိမယ်ဗမာပြည်မှာခွေးကလေးတွေမွေးရတယ်ညတကောင်တလွဲခွေးဟောင်ရင်ဘာလို့ဆင်းကြည့်ရငါပစ္စည်းလေးများခိုးမလားမသိကျွဲလေးများဖြုတ်သွားမလားနွားလေးများဖြုတ်သွားမလားမစင်စားဘူးလား ကိုကြွက်ကိုနော်ကိုကားကိုလဲလေးတွေပျောက်မှဆိုးလို့ဆင်းကြည့်တာတရားမင်းကလည်းပလင်ပျောက်မှဆိုးလို့ဆင်းကြည့်တာသူခြေအားကြီးပျောက်သွားလိမ့်မယ်လေဟုတ်တယ်မဟုတ်လားဆိုတော့ဘာကြောင့်မလို့ဒီလိုတွေဖြစ်ရတာလဲဆိုတာဒီပစ္စည်းဒီယာတုဒီစည်းစိမ်ပေါ်မှာတွေ့တာရတဲ့ဟာကြောင့်ဖြစ်တာပလင်ပေါ်ထိုင်နေပေမဲ့အေးအေးဆေးဆေးလေးနေရရလားမလျရဘူးဒါကြောင့်ကာမချမ်းသာတယ်ဆိုတာအဲ့ဒီလိုအပူတစ်ပိုင်းအဲ့ဒီဒုက္ခတစ်ပိုင်းဖြစ်နေလို့မစစ်မှန်ဘူးလို့ပြောတာ စစ်မှန်တဲ့ဒုက္ခမဟုတ်ဘူးဒါကြောင့်မြတ်စွာဘုရားဒါတွေကိုပြောပြီးတော့မှတန်တရားကလွတ်လွတ်တဲ့ပုဂ္ဂိုလ်တွေတို့ကတဆင်းချင်းတဆင်းချင်းနဲ့အဲ့ဒီလိုသစ္စာလေးပါးကိုပြသွားတာနော်ဒါတွေတကယ်ရှိတဲ့ဟာတွေဒါတော့ဒီနေ့ပဲမှနဲ့ဒါတွေပြန်လာအောင်ပါပဲဆိုပြီးတော့မှဒီနေ့ပဲကလွတ်တဲ့ဒီဟာနဲ့မပတ်သက်တဲ့တစ်ဖက်ကန်းဒီတာလေးရင်အမှန်တရားဆိုပြီးတော့မှအဲ့ဒီလိုမျိုးနော်မြတ်စွာဘုရားညွန်ပြတာဒါတော့အဲ့ဒီလိုတဆင်ချင်းတဆင်ချင်းမြတ်စွာဘုရားကအဲသူကတော့အဲ့ဒီလိုမျိုးဟောပါတယ်ဒါကြောင့် ပြန်ပြီးတော့ဦးဇင်းတို့ဒီကဒါလည်းကောက်ကြည့်ချမယ်ဆိုရင်တော့မိမိတို့ဒီအဲ့ဒီလိုမျိုးမှန်ကန်တဲ့အယူဝါဒကိုပဲယူလင့်ကစားတပါသောအယူဝါဒရှိသူတွေကိုမိမိတို့ကပြစ်ပြစ်ခါခါကြီးနေနေချချချိုးချိုးပဲပဲကြီးမပြောရပါဘူးလဲလဲမမရင်ကြီးကြီးခေါ်ရပြောရဆိုရပါတယ်မိမိဘာသာတင် जा ခြင်းဒီဖះကိုနဲ့ကလည်းဒိဋ္ဌိဆရာကြီးတွေနဲ့တွေ့တဲ့အခါမှာတင့်တော်တို့တို့အခေါ်အသုံးဆုံးရှိပါတယ်နော်အဲ့ဒီတော့မိမိတို့ဒီအေဂျင့်နဲ့ဓမ္မနှလုံးသားမှာကိန်းနေဆိုရင် အေးချမ်းတဲ့အမူအရာယဉ်ကျေးတဲ့အသုံးနှုန်းသုံးရပါတယ်မသုံးရင်တော့မိမိလည်းပဲဘာသာမှန်ပေမဲ့နှလုံးသားကြိုက်ရင်တော့ယူထားတဲ့ဘာသာလကားပဲလို့ဆိုလိုတယ်နော်ဂိုင်းကောင်းပြီဦးဇင်းတို့နံပါတ်ဒုတိယမေကုန်းကိုသွားကြဆိုနံပါတ်6ဂါထာအလုံးပူဇော်ကြဆိုရမဟုတတိယန္တိဧကေဓမ္မာဟုအင်းကြီးပိဒုဆံမုဒ္ဒတိ ဧဝံပိဝိကေရှာဝိဝါဒယံတိကတမနာဧကံသမနာဝဒန္တိဂေါတမနွယ်ဘွားမြတ်စွာဘုရား ခုနပြောဖို့တခုမေးသွားတယ်။ဦးဇင်းတို့ဒီမှာနည်းနည်းစောစောပိုင်းကဒီမှာဖန်ဆရာတော်ကြီးဆိုတော့သိကြမှာပေါ့နော်။ဖန်ဆရာကြီးဒီမှာလာတော့နောက်ပိုင်းရောက်ပြီးမကြဘူးဒုတိယခေါက်မှာလေဖြတ်တယ်။လေဖြတ်တဲ့အခါကျတော့သူအသွေးတို့ကလည်းရှိတယ်။သွေးတို့ရှိတော့စေမစားပဲနဲ့နောက်ဘဲသားရင်သွားစားလို့လေဖြတ်သွားပြီးတော့စီတံကိုတင်ရတယ်။နောက်တင်စရာသူ insurance မရှိဘူးလေ။အဲ့တော့တခါတယောက်ကနေပြီးတော့မှစီတံ hospital ကိုသွားမေးပြီးတော့ဘုန်းကြီးတို့ကဗမာပြည်ကဒီလိုလာရင်းနဲ့ နော်ဒီလိုဖြစ်သွားပါတယ်ဒါတော့ခင်ဗျားတို့ဆေးရုံကဘာများအကူအညီပေးနိုင်မှာမလဲလို့ပြောတဲ့ခါကျတော့အဲ့ဆေးရုံကနော်ဘလောက်တော်လဲနော်ဟာ तू ကသာသနာပြုဘုန်းကြီးပဲတဲ့ဘုန်းကြီးဆိုတာဘာသာရေးလုပ်ပေးတာဒါလူတွေအတွက်အကျိုးဆောင်နေတာခေါ်ခဲ့ပါကျုပ်တို့အလကားကူပေးပါမယ်နော်ကူပေးတယ်အစီဝရမှာဦးဇင်းတို့နှစ်ပတ်လောက်နေပြီးမှဦးဇင်းတို့ဒီဒီဟိုကဦးဇင်းတို့ဟောင်းမပေးသွားတဲ့လင်မြန်ငွန်းထဲမှာ cancer hospital ကပါလဲ rehabilitation center ရှိတယ်အဲ့ဒီမှာ speech therapy တွေဦးဇင်းတို့သွားလုပ်ပေးရသေးတယ်နော် ဘယ်လောက်လေးစားဖို့ကောင်းလဲဒါကြောင့်ဦးဇင်းတို့ဒီသူတို့ဘက်ကမြင်တာလေးတွေဟာနော်သူကသာသနာပြုဘုန်းကြီးတွေပါပဲလူတွေကောင်းကျိုးအတွက်လှုပ်တာတဲ့ဒါကြောင့်ပြင့်ခဲ့ပါကျုပ်တို့ကူပေးမယ်အဲဒီလိုဒါကြောင့်ဒါတော့တစ်ခါတလေမှာကိုဘုန်းကြီးတွေကခုနပြောလိုက်တဲ့စကားကိုဦးစင်းကြားလိုက်တဲ့အခါမှာနဲ့နဲ့ခံစားရတယ်ဦးစင်းမှာငါတို့ဘုန်းကြီးတွေကဘာကြောင့်ဒီလောက်ညံ့ခေါ်ရတာတော့ကိုပြည်ထဲမှာကိုအိမ်လေးနဲ့ကိုကိုเจ้าလေးနဲ့ကိုစာတတ်ပညာပညာတတ်ကြီးလုပ်ပြီးမှ ဘာကြောင့်လူမွေးနေပဲဒီလောက်ညံ့ကြရတာတုံးပြောတော့မပြေရဘူးစိတ်ထဲဟုတ်တယ်မလား very conservative သူတို့ကနော်တစ်ကြောင်မဆွဲတယ်နှစ်ကြောင်မဆွဲဘူးဒါကြောင့်လူမှုဆက်ဆံရေးလိုပါတယ်နော်ပြင်လက်ကြည့်ရမယ်ကြည့်ရမယ်သူများဘာသာတွေကိုလစ်လာကြည့်ရကိုကြောင်းနဲ့တည်းနေလို့မရဘူးဆက်ဆံကြည့်ပါလူတွေနဲ့အနေအမြအကုန်မခွဲရပါဘူးဒါလို့ဦးဇင်းတို့အခုပြင်ပကိုရောက်တဲ့အခါမှာဦးဇင်းတို့ငါတို့တော်တော်နောက်ကျနေပြီဆိုတော့ဦးဇင်းသိပါတယ်ဒါကြောင့်ဦးဇင်းတို့တော့ပြင်တယ်အတွေးခေါ်တယ်လည်းပြင်တယ်နော် ဒီပြင်ဟာတွေနဲ့ပြန်ပြီးတော့ harmony ဖြစ်ဖို့ဘာသာတရားချင်းလည်းပဲတတ်နေတယ်များတူညီတာပေါင်းပြီးတော့မှလှုပ်ဖို့ပြီးတော့ဒီမြောက်ကိုနှိမ်ချတာတတ်နေဆုံးရှောင်ပါတယ်မပြောပါဘူးဒါတော့မိမိတို့လည်းအဲ့လိုဖြစ်စေခြင်းပါတယ်နော်ကိုကယဉ်ကျေးတဲ့အမူအရာတွေရှိစေခြင်းပါတယ်ကောင်းပြီဒုတိယအမေကတော့ဗာပြောတာလဲဆိုရင်ပြောချင်တာကတော့ဒီဂါထာကိုတစ်ချက်တည်းပြောရင် နောက်ဆုံးလောကရဲ့ထွက်ရအမှန်တရားဒီတစ္ဆာတစ်ခုတည်းမဖြစ်သင့်ပြီဘူးလားနော် လောကရဲ့ထွတ်မြောက်ရာစီအလုံးရဲ့ထွတ်မြောက်ရာဖြစ်ရမယ်ဒါဆိုရင်ထွတ်မြောက်ရာဟာတစ်ခုပဲရှိတဲ့နဲ့သစ္စာတစ်ခုပဲရှိတဲ့နဲ့လို့ခေါ်လို့နော်တကယ် ultimate truth ဟာတစ်ခုပဲရှိတဲ့ပါတယ် absolute truth ဆိုတာတစ်ခုပဲရှိတဲ့နဲ့အခုတော့တမနာဆိုတာကိုကိုကိုယဟန်လို့အမည်ခံတယ်အဲ့ဒီတမနာဆိုတော့စကားလုံးကိုလည်းမှတ်ထားအောင်ဘယ်သူမဆိုသုံးတဲ့ရှစ်ခက်ကဘုရားခက်ကတမနာဆိုတာငြိမ်းအေးတဲ့သူလို့အတိတ်ပဲရှိတယ်ကိုကိလေသာကိုငြိမ်းအောင်လုပ်ထားတယ်ဆိုတော့တမနာလို့ခေါ်တာဒိဋ္ဌိတွေလည်းသုံးတယ်ယသိတွေရောပရပတ်တွေအကုန်သုံးကြတာဗုဒ္ဓဘာသာမှမဟုတ်ဘူး တမနာဆိုတာကဘုံဆိုင်နာမည်ဖြစ်နေတယ်ဘုရားလည်းတမနာယဟန်လည်းတမနာဒိဋ္ဌိတို့လည်းသူတို့ကိုယ်သူတို့တမနာပဲဒါတော့သူတို့လည်းသူတို့ကိလေသာသူတို့ငြိမ့်တယ်လို့ယူဆထားတာမဟုတ်လားလို့ဒါကြောင့်ဒီလိုတမနာလို့အမိခံတဲ့ပုဂ္ဂိုလ်ဆိုတာပြောမှဆိုဘာသာရေးကောင်းဆောင်တယ်လို့ပြောတာကိုယ်ဘာသာသူ့ဘာသာမှာသူတို့ဘာသာရေးကောင်းဆောင်လုပ်နေကြတာအဲ့ဒီပုဂ္ဂိုလ်တွေကဟိုလူကလည်းသူ့သစ္စာမှန်တယ်ဒီလူကလည်းသူ့သစ္စာမှန်တယ်တကယ်လောကထွက်ရအမြောက်ရအမှန်တရားဆိုတာတစ်ခုပဲရှိတဲ့နာမဟုတ်ဘူးလားဒီမှာပြောတယ်နော်ဒါကြောင့်ဟို အခုဒီဒီမှာ तू ကလည်း तू तू သစ္စာကိုကလည်း तू သစ္စာနဲ့ပြောနေကြတာသစ္စာတွေကများနေတယ်ဘယ်ဟာအမှန်မသိဘူးဖြစ်နေတယ်ဒါဒါကြောင့်မလို့ तू ကဘယ်လိုပြောတယ်လဲဆိုလို့ချင်းတချို့ကရိုးရိုးမဟုတ်ဘူးလေအဲ तू ဟာနဲ့ तू တော့ကင်ထားပြီးတော့မှတခါတည်းဘာပြောလဲဆိုရင်အဲထားပါတော့ဟိုဘက်ကမှန်တယ်လို့ပြောတဲ့အရာကိုပဲဒီဘက်ကမှားတယ်လို့ပြောဟိုဘက်ဂိုင်းကမှန်တယ်ဆိုတာကိုဒီဘက်ကမှားတယ်လို့ပြောအဲ့ဒါကိုကြည့်ဒါတော့အဲ့ဒါကဦးဇင်းတို့တဘာသာနဲ့တဘာသာမတူတာကိုမဆိုလိုဘူးဦးဇင်းအခုပြောပြီးကိုဘာသာချင်းကိုမှကြည့် မာယာနာလောက်တာထေရဝါဒမှားတယ်ထေရဝါဒလောက်တာမာယာမာယာလည်းဒုက္ခယခုရှိတဲ့ပြည်တွင်းကရေးတာတယ်လည်းပဲဟိုဆရာနီးကမှပုံမှန်တယ်ဒီဟာကမှားတယ်ဆိုပုတ်ချတာကဒုက္ခတခါတလေကြလို့ချင်းဦးဇင်းတို့စဉ်းစားတယ်ဦးဇင်းတို့မပြောအောင်ထိန်းတယ်နော်မပြောအောင်ထိန်းတယ်ဓာကြီးကိုမကျင်တဲ့လို့သူများကိုကိုဘက်ကိုဟိုလောက်တဲ့ဓာကြီးမကျင်တဲ့လက်သေးသေးသွားထိုးလို့ချင်းအဲ့ဓာကြီးကကိုယ့်လက်ကိုပြန်ခုတ်မှာပဲဟုတ်လားအိုင်စတိုင်ရဲ့ဟိုတဲ့ theory လိုပဲကိုကလက်သေးသေးထိုးရင်ဟိုဘက်ကလည်းကိုပြန်ထိုးမှာပဲဟုတ်တယ်မဟုတ်လား ဆိုတော့သီလတမာတိပညာရှိတဲ့ဆရာတို့ကြီးတွေကိုဦးဇင်းတို့အတတ်နိုင်ဆုံးမပြမမိအောင်ဆောင်ထိန်တယ်ကိုကိုတိလို့ကိုဒါပဲနားလည်ရင်ဒါပဲပြောနော်ကိုဟာကိုတွန်ကျဲစီချင်တာနဲ့ဟိုတပည့်သားကိုသွားပြီးတော့မှပုတ်ခတ်တယ်ဆိုတာကအမှန်တန်ကြောက်စရာကောင်းတယ်အမှန်တန်ကြောက်စရာကောင်းတယ်ဒီဆရာတော်တွေရဲ့သီလသမားတွေပညာအဆင့်ဘာမှမသိဘဲနဲ့ကိုသွားပြောလိုက်တယ်ဆိုလို့ရှိရင်ကိုမှားရင်ကိုခါမှာကြောက်စရာကြီးအဲ့ဒီဟာကြီးကမေတ္တာဖို့တာနော်မေတ္တာဖို့တာမေတ္တာဖို့တာဆိုတာသိရလား ကိုရမဲ့မက်တစ်ဖိုးတွေကိုတားနိုင်တယ်လို့ဆိုလို့လည်းအဲ့ဒါကန်းအဲ့ဒီကန်းကြီးတိတ်ကြောက်စရာကောင်းတာဒါကြောင့်ကိုကဒီနီးကိုကျွမ်းကျင်လို့ဒီဆရာကိုကြိုက်ရင်ကိုကြိုက်နေကိုကိုခေါ်လို့ရပါတယ်ဒါပေမဲ့ဒီပြင်ဆရာတော်ဆရာတော်ကြီးတွေကိုမပြစ်မှားတာအကောင်းဆုံးပါပဲเนาะအဲ့ဒါပိုရေးကြည့်ပါတယ်ဒါတော့ဒီမှာအခုနပြောသလိုကိုဘက်ကမှန်တယ်ဆိုတော့ဟိုဘက်ကမှားတယ်လို့တယောက်နဲ့တယောက်ပုတ်ခတ်နေတယ်လို့ဆိုလို့တယ်တယောက်နဲ့တယောက်ဟိုဘက်ကပုတ်ဒီဘက်ကပုတ်ဒီဘက်ကမှန်တယ်လို့ပြောရင်ဟိုဘက်ကမှားတယ်ဟိုဘက်ကမှန်တယ်ဆိုတာလည်းဒီဘက်ကမှားတယ်အဲ့ဒီလိုမျိုးပြောနေတော့ သူ့တစ္ဆာကိုတစ္ဆာဘယ်ဟာမှန်မှန်းမသိလူတွေမှာအကုန်လုံးခေါင်းတွေခြောက်ပြီးတော့ဖြစ်နေတာဒါတော့ကိလေသာမှငြိမ့်ပြီးတဲ့ဒီတမနာလို့သူတို့ကိုယ်သူတို့လည်းခေါ်ထားတယ်ဒါတကယ်ငြိမ့်တာအစစ်မှန်ကြပြီဆိုရင်တကယ်အထွတ်အထိပ်အဆုံးအထိငြိမ့်ကြမယ်ဆိုရင်ဒီတစ္ဆာတခုတည်းရှိတင်ပါတယ်။ဘာကြောင့်တစ္ဆာတွေကွဲနေတယ်လဲလို့ဒါမေခွန်းထုတ်တာပြောရမယ်ဆိုရင်နော်။ဒါတော့အဲ့မေခွန်းထုတ်တဲ့အတွက်ကြောင့်မလို့နော်မြတ်စွာဘုရား ဒီမိကွန်းမှာလည်းပဲထားပါတော့နော်အုပ်စေတအယူရှိတဲ့သူကလည်းပဲအမျိုးမျိုးရှိတယ်ဥပမာထားပါတော့လူဘွားကသေပြီးရင်ငြိမ်းသွားပြတ်သွားပြီလို့ယူတာလည်းရှိတယ်တချို့ကလည်းနတ်ပြည်ကိုရောက်နတ်ပြည်တောင်မှဘယ်နတ်ပြည်ကိုဘလို့ဘလို့ဘလို့တက်သွားပြီးမှရောက်ပြီးမှငြိမ်းတယ်ပြတ်တယ်ပေါ့ဗျာအုပ်စေတဆိုတာပြတ်တာဟုတ်တယ်မဟုတ်လားဟာတချို့ကဗြဟ္မပြည်ဗြဟ္မပြည်မှာလည်းအမျိုးမျိုးပဲဗြဟ္မပြည်20ရှိတယ်ဆိုတော့ဗြဟ္မပြည်ကလည်းဘယ်တိဘယ်ဘုံကိုရောက်ပြီးမှဘလို့ပြတ်တယ်အဲ့ဒီလိုတွေပြတ်တာတောင်မှရိုးရိုးမပြတ်ဘူးဘယ်ကိုရောက်ပြီးမှပြတ်တယ်ဆိုတာတည်းတရားနဲ့တရားသူတို့ရဲ့နောက်ဆုံး final destination မတူသေးဘူးကဲ final goal တော့မတူဘူးဖြစ်နေတယ်ဆိုတော့အုပ်စေတာတွေမှာလည်းပဲခုနှစ်ခုဆိုတာကဒါကသူ့ရဲ့ category ဖြစ်နေခွဲတာကိုပြောတာသူတို့တယောက်ချင်းအကြိုက်အယူကကွဲပြန်သေးတယ်ခိုင်အများကြီးအဲ့ဒါကတခုတတတသမားကလည်းဘဝရှိတယ်ဆိုတာကိုအမြုပ်မြုပ်ယူတယ်တတနာသမားကလည်းပဲတတနာဆိုတာကအမြဲတည်တယ်ထာဝရပြောတာဟုတ်တော့မလားကြားလာပြီဘုရားရှိခိုးကဒီလိုမဟာပြမကြီးကအဲ့ဒီ unit နေခဲ့တာဒီနေ့ကတော့ဒီစလုံးကိုတတတကိုသူတို့ကထာဝရလို့ဘာမှလို့ပြန်တယ်သူတို့ကတော့ eternalism ပဲဟုတ်တော့မလား forever လေ eternalism ပဲအမြဲတမ်းတည်တယ်ဆိုတဲ့ဝါဒဖြစ်သွားတာဒါတော့အဲ့ဒီဟာတွေကမိမိတို့ရဲ့တည်တာမလဲဘလို့တည်မလဲဟာဒီပုံတွေအများကြီးပဲနော်ဘယ်ကနေဘလို့တည်တယ်သူတို့ကလား paradise ကလည်းဘလို့ရှိတယ်ဟာဟိုကြလို့ရှင်ရုပ်နဲ့နာနဲ့ပေါင်းပြီးတော့ပါတည်တာအမျိုးမျိုးရှိတယ်နော်တချို့ကြတယ်လည်းပဲဟောဒီခန္ဓာကိုယ်ထဲမှာရှိနေတဲ့စိုးဆိုတာလေးကိုရအောင်တွေးအောင်ရှာနေလို့ရှင်ဒါနောက်ဆုံးသူကအငြင်းချမ်းမှုကိုရောက်ပြီတချို့ကြတော့ဦးဇင်းတို့ဒီတတ္တဝါတွေတတ္တဝါတွေလောကကြီးတွေမှာရှိနေတဲ့တတ္တဝါတွေဆိုတာကဒီ ပရမအတ္တဆိုတာကအသေးလေးပေါ့နော်ပရမဆိုအနုမြူလို့အသေးလေးအတ္တလေးတွေကကမ္ဘာလောကကြီးထဲမှာမြုံမုံလေးတွေသွားနေတယ်လို့ပြန့်ကျဲပြီးသွားနေတာဟောနာမှာရောက်လိုက်မွေးလိုက်ဒီနာမှာရောက်လိုက်မွေးလိုက်ပေါ့ဒီအမတန်သိငယ်တဲ့ဒီဒီအနုမြူလို့ရှိတဲ့အတ္တအသေးလေးတွေကနောက်ဆုံးမဟာအတ္တဆိုတဲ့ကောင်းကင်ဘုံကဗြဟ္မာအတ္တကြီးနဲ့ပေါင်းရင်တော့တို့ရဲ့ဘဝလုံးဝစင်ကြယ်လင်းမြောက်သွားပြီဒီလိုလဲယူတာရှိတယ်အဲ့ဒါဆိုတော့ထာဝရတည်ပြီလို့ဆိုလို့တယ် ဒါကြောင့်ထာဝရဆိုတဲ့အတ္တတအယူမှာလည်းပဲအမျိုးမျိုးရှိတယ်။အဲ့ဒီတော့ဘယ်သစ္စာဘယ်ဟာကဘယ်လိုမှန်တယ်လဲဆိုတာကိုမှန်မသိဘူး။ဘယ်သစ္စာအရာဘယ်ညီရောဓကအမှန်လဲဆိုတာမသိတဲ့အတွက်ကြောင့်မလို့သူတို့တွေသူတို့သူတို့ဘာသာမှာလည်းမုတ်စင်မွေးကားကားကြီးတွေနဲ့သပင်ဖားလားကြီးတွေနဲ့သူတို့ကိုသူတို့လည်းပဲပန်းတိတ်ကြီးတွေအမိခံပြီးတော့တမနာအမိခံတဲ့ပုံကိုယ်တွေပဲသူတို့ကကိလေသာငြိမ့်ပြီးလွတ်ပြီးဆိုပြီးတော့ဒါဆိုရင်တကက်နောက်ဆုံး final ကိုလွတ်တယ်ဆိုရင် တစ္ဆာတစ်ခုတည်းပဲရှိတင်ပါတယ်ဒါကိုမဲခွန်းကထုံတာပါဆိုတော့ဦးဇင်းတို့ဟိုဘက်ကမြတ်စွာဘုရားဖြေတဲ့အဖြေကိုနံပါတ်9ကိုဦးဇင်းတို့ကပူဇော်ကြည့်အောင်အဖြေကထာနံပါတ်9ဧကံဟိသစ္ဆံဧကံဟိသစ္ဆံနဒုတိယမတ္ထိယတမိန်ပဇာနောဝိဝတိပဇာနံနာနာတိသစ္ဆာနိတယံထုနန္တိတတမနာဧကံတမနာဝဒန္တိ နေမိတယုတ်ပွားယင်းနိဗ္ဗာန်ဒီဟူသောသစ္စာတရားကြောင့်အထူးသိမြင်အရိယာရှင်တို့သည်တည်ကိုထိုနိရောဓသစ္စာသည်သဘောမပြကဘာဒီတာရှိနှစ်ခုသောပြိုင်မဲ့အမှန်တရားမရှိတာထိုသို့တဘာတိဖြစ်ပါလျက်တမဏအမိကံပုဂ္ဂိုလ်တို့သည် ဘဝဇတ်သိမ်းငြိမ်းချောင်းအမှန်တရားကိုအကွဲကွဲအပြားပြားတခြားစီတခြားစီချီးမွမ်းကြံစပြောဆိုနေကြပါကုန်၏ထို့သို့ပြောဆိုနေကြခြင်းကြောင့်ဓမ္မနအမိကံပုဂ္ဂိုလ်တို့သည်ဓမျိုးတည်သောတစ္ဆာတရားကိုမပြောဆိုနိုင်ကြလေကုန်ဒါကမြတ်စွာဘုရားရဲ့အဖြေပေါ့နော်သူကပါလဲဆိုရင်နိမိတရုပ်ပေါ်မြတ်စွာဘုရားတဲ့ အရှင်နိဗ္ဗာန်တည်းဟူသောတစ္ဆာတရားကြောင့်និရောဓတစ္ဆာနော်အထူးသိမြင်အရိယာရှင်တို့သည်မငင်းခုံတော့ပါထိုនិရောဓတစ္ဆာသည်သဘောမပြတပါးတည်းသာရှိပါတယ်និရောဓတစ္ဆာတပါးတည်းပဲရှိတယ်နောက်ဆုံးဘဝထွတ်မြောက်ရာဘဝရဲ့တကယ်ငြိမ်းရာအမှန်တရားသည်တန်တိဒုက္ခလို့အမည်ရမဲ့နိဗ္ဗာန်သည်និရောဓတစ္ဆာတခုပဲရှိတယ်တဲ့အဲ့ဒီនិရောဓတစ္ဆာကိုမြင်လိုက်ပြီးပြီဆိုရင်အဲ့ဒီအရိယာပုဂ္ဂိုလ်ဘယ်တော့မှမငြင်းတော့ ဘယ်တော့မှမငြင်းတော့ဦးဇင်းတို့ဒီတုတ်တန်ဆောက်မှလည်းထည့်ပေးပါတယ်မြတ်စွာဘုရားတန်ယုဒ္ဓနိကေထဲမှာပုပ္ဖတုတ်ဆိုတာရှိတယ်တိတ်ကောင်းတာပဲနော်နာဟံလောကေနာဟံလောကေနာဝိဝဒာမိလောကဝမယာဝိဝဒတိခြေသားတို့တဲ့ငါဘုရားကလောကကြီးနဲ့မငြင်းပါဘူးတဲ့လောကကြီးထဲမှာရှိတဲ့သစ္စကပရပိုက်တို့လိုပုဂ္ဂိုလ်တွေကတော့ငါဘုရားလာလာငြင်းတာပါတော့မြတ်စွာဘုရားပြောတာပြီးတော့မှတခါနဘိခွေဓမ္မဝါဒီ လောကသမိန်အဲကေနစီဝိဝတတိဟောဒီလောကကြီးထဲမှာဓမ္မကိုပြောတဲ့ပုဂ္ဂိုလ်တစ္ဆာကိုပြောတဲ့ပုဂ္ဂိုလ်ဒီဘယ်သူနဲ့မှညင်းတာမဟုတ်ပါဘူးတဲ့အမှန်ကိုအမှန်တိုင်းပြောခြင်းသာဖြစ်ပါတယ်ဒါကြောင့်အမှန်တစ္ဆာကိုသိပြီးတဲ့ပုဂ္ဂိုလ်ဒီသူ့ရဲ့တစ္ဆာတရားကိုထွန်းပြခြင်းညွှန်ပြခြင်းသာဖြစ်တယ်ဟိုတစ်ဖက်သားကိုအနိုင်ရလို့လို့ပြောတာဟုတ်ရဲ့လားမဟုတ်တော့ဘူးเนาะအဲ့ဒါတော့မိမိတို့ကမှတ်တာမိမိတို့ဒီဟောသူဒီဟာလေးသိပါစေ မြင်ပါစေဆိုတဲ့စေတနာနဲ့ပြောမှကိုယ့်ဘက်ကမှန်လိမ့်မယ်ငါနိုင်မှကိုဖြစ်မှာကွာငါမနိုင်တော့ငါညတောင်အိတ်လို့မရတော့ဘူးဆိုတော့အဲ့ဒါဒေါသတွေပါနေပြီးရောကိုယ့်ဘာသာကိုယ့်ကွာတာကိုယ့်အငြိမ့်မပေးဘူးကိုယ့်ဘာသာကိုယ့်ပြန်ဒုက္ခမပေးဘူးလားအင်းဒါတွေအများကြီးရှိတယ်နော်သူကျအသိအငြင်းတန်တာဒါကြောင့်ဒီနေရာမှာပထမဆုံးစကလုံးလေးကောင်းတယ်နော်ဝါသနာပိုင်ကြက်တာထားလေဧကန်ဟိသစ္ဆံသစ္စာဆိုတာတပါးတည်းရှိတယ် there is only one absolute truth လို့ပြောတာနော် နိရောဓသစ္စာဆိုတာတခုပဲရှိတယ်တဲ့နောက်ကကဘာပြောတယ်လဲဆိုရင်နဒုတိယမတ္တိဆိုတာဒုတိယနာအဋ္ဌိဒုတိယသစ္စာမရှိဘူးဆိုတာ there's no other truth လို့ပြောတာအခြားနိရောဓသစ္စာမရှိဘူးတဲ့တကယ်နိရောဓသစ္စာလောကမှာထွမြောက်ရာငြိမ့်တတ်နိဗ္ဗာန်တတ်ဆိုတာတခုလေးပဲရှိတယ်တဲ့ဧကံဟိသစ္ဆံနိရောဓတိတခုပဲရှိတယ်နဒုတိယအဋ္ဌိဒုတိယနှစ်ခုမြောက်ဖြစ်တဲ့သစ္စာပြိုင်ပြသစ္စာသည် အဲ့ဒီလောကထဲမှာဘယ်မှမမရှိဘူးလို့ဆိုလို့တယ်နိရောဓပြန်စရာမရှိဘူးနော်သိကောင်းတဲ့စကားလေးပဲအဲ့ဒါအဲ့ဒီတော့ဒီနေရာမှာထိုနိရောဓသစ္စာကြီးသဘောမပြတသားရည်သာရှိတယ်အဲ့နိရောဓကိုအမှန်ကိုရောက်ပြီဆိုတဲ့အခါကျတော့ဦးဇင်းဟိုတနေ့ကပြောဥပါတယ်နော်ရွှေဆိုတဲ့အဆင့်ကိုရောက်ပြီဆိုရင်ဓာတ်တထုတွေကနောက်ထပ်ကြွင်ရွှေဟာရွှေပဲထွက်တယ်ဟုတ်တယ်မဟုတ်လားဒါတော့ရွှေအဆင့်ကိုမရောက်သေးခင်တော့သူကပြောင်းပါပဲ ဟုတ်တော့မလားရွှေအဆက်ကောင်မှမရောက်သေးတာဟိုပြောင်းဒီပြောင်းသူ့ရဲ့ဓာတ်တတုတွေပြောင်းလိုက်မယ်ပြောင်းပြောင်းပြောင်းနောက်ဆုံးကြမှာတဖြည်းဖြည်းအယောင်တွေပြောင်းဘာတွေပြောင်းညာပြောင်းလာမယ်ဒါပေမဲ့ရွှေကိုရောက်ပြီဆိုရင်တော့အဲ့ဓာတ်တတုတွေနောက်ထပ်ပြောင်းစရာမရှိတော့ဘူးရွှေကိုထပ်ကျွင်ရွှေပဲပြန်ထွက်တယ်ဟုတ်တယ်မဟုတ်လားဘယ်ကလာတဲ့ရွှေဖြစ်ဖြစ်ဒီအယောင်ဒီသူတို့ချင်းပြန်ပေါင်းသွားတယ်အားလုံးပေါင်းသွားတယ်ဗမာပြည်ကရွှေယူရီးယားရွှေရုရှားရွှေအမေရိကရွှေနော်ဘယ်ကလာတဲ့ရွှေဖြစ်ဖြစ်ထက်ကြိုးလိုက်အကုန်ပြန်ပေါင်းမသွားဘူးလား ပေါင်းတယ်ရွှေကသူ့နဲ့သူပေါင်းသွားဒါပေမဲ့ထပ်ကြိုလို့ရှိရင်လည်းပဲပေါင်းတယ်သို့တော့နောက်ထပ်ပြန်မပြောင်းတော့ဟုတ်တယ်မလားဒီတိုင်းនិရောဓဆိုတဲ့နောက်ဆုံးအမှန်ကိုရောက်ပြီဆိုရင်ဒါရွှေအဆင့်ရောက်သွားပြီပြောကြပါစို့လို့လည်းနားလည်အောင်ပြောရအောင်និရောဓကိုရောက်ပြီဆိုတဲ့နေရာကြတော့និရောဓကိုမြင်ပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်တွေဒီအဲ့ဒီမှာတကယ့်အမှန်ကိုလည်းသိလိုက်ရောနော်និရောဓရဲ့ငြိမ့်မှုတစ္ဆာသဘောတည်နှမျိုးမကွဲဘူးတဲ့တပါးတည်းပဲရှိတယ် တန်တိဆိုတာငြိမ့်မှုတပါးပဲရှိတယ်။ဘာပဲရှိလဲ။တန်တိသစ္စာလို့ခေါ်ကြတာမဟုတ်လားလို့ငြိမ့်မှုအမှန်တရားတစ်ခုပဲရှိတယ်။အဲ့ဒါဒီလက်နိရောဓရဲ့လက္ခဏာသဘောတဘာဝပြောတာ။ဒါကြောင့်နိရောဓသစ္စာကြီးသဘောမကွဲတော့ဟိုဟာလေးကတော့ဘလို့ရှိတယ်ချိုးတယ်ချင်းတယ်ခါတယ်အယောင်ကဘလို့ပါမရှိဘူးတဲ့။ तू တစ်မျိုးပဲလက္ခဏာတစ်ခုပဲပြတယ်။ဘာနဲ့တူတယ်လဲဆိုရင်ဝိဇ္ဇုံတို့မြစ်ကြီး90မြင့်ငယ်900ကစီးလာတဲ့ရေတွေ ဟောတော့ကတော့ညိုညိုညိုမဲ့နှောက်ချင်းနှောက်မဲ့ကြီးချင်းကြီးမဲ့ဖြူချင်းဖြူမဲ့ဒါပေမဲ့ပင်လယ်သမုဒ္ဒရာရောက်တဲ့အခါမှာတခုတည်းသောအရသာပဲရှိတယ်ဗာလဲငန်တာပဲရှိတယ်ကဲငန်တဲ့အရသာတခုပဲဒီတိုင်းပဲနော်ဟိုကနေဒီကနေရောက်လာတဲ့ဟာတွေကနောက်ဆုံးဒါနကြောင့်ဒါနကနေဥဒေပဲကျင့်ကျင်သီလကနေဥဒေကျင့်တမာတိပဲကျင့်တမဝိပဿနာပဲကျင့်ဘယ်လိုပဲကျင့်ကျင်ဘယ်ကျင့်စဉ်ကပြီးနောက်ဆုံးនិရောဓကိုရောက်လို့စိုက်ပြီဆိုလို့ရှိရင်ငြိမ့်မှုအမှန်တရားတစ်ခုပဲရှိတော့တယ်ဟုတ်တယ်မဟုတ်လား ဟောတော့ငါဟာမကြံခဲ့တော့မရှိတော့ပြီးပြီငိမ့်မှုတစ်ခုပဲကြံခဲ့တယ်အဲငိမ့်တဲ့ဓာတ်ကိုပြောတာဒါကြောင့်လက္ခဏာသဘောသဘောမရှိတော့ဘူးတဲ့တစ်ခုပဲကြံခဲ့တယ်နှစ်ခုမြောက်ဖြစ်တော့ပြန်ပြီးအမှန်တရားမရှိဟေးဒီဘက်ကတော့ဘလို့ရဲလို့ဒီဘက်မှာပြန်ရစင်ပြိုင်သစ္စာမရှိဘူးနော်အပြိုင်သစ္စာမရှိဘူးနောက်ပြီးတော့တခါထို့သို့တဘာတိဖြစ်ပါလျက်တမနာအမိကံပုဂ္ဂိုလ်တို့သည်တကယ်တမ်းကတကယ်သစ္စာမှာ နိရောဓဆိုတာနောက်ဆုံးလောကထွတ်မြောက်တဲ့သစ္စာကြီးတပါးတိပဲရှိပါလျက်ဆိုလိုချင်တာကနော်ဒီတမဏလို့ခေါ်တဲ့ဘာသာရေးခေါင်းဆောင်တွေဟာသူတို့ရဲ့ဘဝဇက်သိမ်းငိမ့်ချောင်းအမှန်တရားကိုအကွဲကွဲအပြားပြားတစ်မျိုးစီတစ်မျိုးစီဟောကတစ်မျိုးဒီကတစ်မျိုးအမျိုးမျိုးအဘုံဘုံတွေပြောဆိုနေကြပါတယ်သူသစ္စာသူချီးမွမ်းသူဘာသာသူချီးမွမ်းငါတို့និရောဓကမှာအမှန်တရားဒုက္ခမှာအေးတာဒုက္ခမှာငြိမ့်တာဟာဒုက္ခဘလို့ကောင်းတာ ဟာတို့ကတော့ဘလို့ဖြစ်တာစုံနေတာပဲချီးမွမ်းကြတာအခုကြည့်လေဘာသာတစ်ခုကိုကိုယ့်ဘက်ကနေအပြင်ထွက်ကြည့်လိုက်တမျိုးစီမချီးမွမ်းဘူးလားအဲ့ဒါသူတို့နိရောဓသူတို့ချီးမွမ်းတာ ပြောတာသို့သောဒီမှာကြည့်နော်ဒါတော့ချီးမွမ်းပြောဆိုနေကြပါတယ်ထို့သူပြောဆိုနေကြခြင်းကြောင့်တမနာအမြေကံပုဂ္ဂိုလ်တွေဒီအဲတမျိုးတည်းသောတစ္ဆာတရားကိုမပြောဆိုနိုင်ကြလေကိုပြောခြင်းဒါကတစ္ဆာကွဲတာဒီမမြင်သေးလို့ဒါဒါကိုကောက်ချက်ချမှာနော် တကယ်လို့သာမြင်ခဲ့မယ်ဆိုရင်တမျိုးတည်းပဲဖြစ်ရမယ်ဒါကြောင့်သစ္စာကွဲနေသည်များမမြင်သေးဘူးပဲဒါတော့သူတို့သစ္စာသူတို့ကြံစပြီးတော့ပြောတာတွေးခေါ်ပြီးတော့ပြောတာနော်တွေးခေါ်ကြံစားပြောတယ်ဇံရလို့တောင်းမှမမြင်ပါဘူးဆိုကမှတော့အောက်ကရိုးရိုးတာမညာတွေးတဲ့အတွေ့ပြီးရောပေါ့ဟုတ်တယ်မို့လားဒါတော့ဦးဇင်းတို့စဉ်းစားကြည့်နော်ဦးဇင်းတို့က research တွေလုပ်တယ်ဟာဒီနေ့ကစသိ research ဝါသနာပါတာပဲနော် ဟာဟိုတော့ကစားအောင်စီတွေကဘာစားကိုလက်စတော့ဖြစ်တယ်သူကြောင့်ဖြစ်တယ်ဘာဖြစ်တယ်ညာဖြစ်တယ်နဲ့အခုသူစားအောင်စီဘာဖြစ်သွားပြန်မလဲကောင်းသွားပြန်ပြီဗျอืมကဲဘယ်ကုံတယ်နဲ့ဘယ်ဆရာဝန်ပေါင်းလို့တယ်လဲတော့မသိတကယ်ကြတာလားတော့မသိကဲအဲ့ဒါဘယ်လိုလုပ်မလဲကော်ဖီတောက်တာကဖိန်းနေများတယ်ဘာဖြစ်တယ်ညာဖြစ်တယ်အိတ်မရဘူးဟိုလိုဖြစ်တယ်နှလုံးတွေလှုပ်တယ်ပါအခုကော်ဖီကကောင်းပြန်ရောကဲဘယ်လိုလုပ်မလဲခင်ဗျားတို့သစ္စာတွေ ဒါသူတို့ရစာကြည့်တယ်ဟာအမြင့်မပြောင်းတယ်ဒါတော့သူတို့ရဲ့တွေးခုံမှုကြံစားမှုတည်ထွင်မှုတွေနဲ့ဒီကားတဲ့သူကိုဓာတ်တွေခွဲပါညာလုပ်တယ်မှန်ပြီဆိုပြီးတော့တခါကြီးညာကြီးထုတ်လိုက်တယ်သူတို့က statement တွေတခါပြန်ပြီးတော့သူတို့ရဲ့ပြန်ပြောင်းရပြန်ရောတခါဟုတ်တော့မလားဒါတော့ဒီအခုနမှန်တယ်ဆိုတော့နောက်ဘယ်တော့ပြန်မှားအောင်မသိဘူးဆိုတော့အဲ့ဒါတော့တယောက်နဲ့တယောက်အဲ့လိုဖြစ်နေတယ်တစ်ဘက်ကမှားတစ်ဘက်ကမှန်အဲ့လိုဖြစ်နေကြအဲ့ဒါကိုခုနပြောချင်တာပြီးတော့တခါသူတို့ကလည်းသူတို့တွေးခုံမှုတွေနဲ့ဆုံးဖြတ်ပြီးတော့မှဒါအမှန်လို့ယူကြတာတော့တကယ်နောက်ဆုံး final အမှန်မရောက်ဘူး မရောက်တဲ့တူဦးဇင်းတို့လောကထဲမှာရှိနေတဲ့လောကသစ္စာတွေဆိုတာဒီလိုပဲပြောင်းနေဥမှာပဲဒါကြောင့်မြတ်စွာဘုရားကဦးဇင်းတို့ဒီမိမိတို့နောက်ဆုံးမှန်တရားမရောက်သေးရင်မိမိတို့ထင်သလိုညှော်မှန်းကျင့်နဲ့ရော်ရမ်းပြီးတော့မှဒါကတော့လောကရဲ့အထွတ်အမြတ်ဆုံးအမှန်တရားပဲကျင့်စဉ်ကလည်းဒီဟာပဲဟာသွားမယ်ဆုံးကလည်းဒီဟာပဲဆိုပြီးတော့ကိုကျင့်စဉ်နဲ့ကိုနိဗ္ဗာန်အဆုံးနဲ့အဲ့ဒါလိုပြောပြောပြီးတော့မှကျင့်စဉ်ရောအဆုံး final goal ရော destination ရောကွဲနေကြတာ ဘာဖြစ်လဲလဲပြောသူတွေကို၌ဘာသာရေးခေါင်းဆောင်တွေဖောင်ဒါတွေကို၌ကကိုတမနာလို့မြေကန်ရတဲ့ပုဂ္ဂိုလ်ကို၌ကကိုမှမမြင်သေးလို့ဒီလိုပြောတာသူတို့အမှန်တရားကို final ထိမရောက်ဘူးဒါကြောင့်မြတ်စွာဘုရားကဘုရားပွင့်ပြီးတဲ့ခါလောကကြီးကိုကြည့်လိုက်တယ်တရားဟောဖို့ကြည့်လိုက်တဲ့ခါကျတော့ဘာသွားတွေ့တယ်လဲဆိုတော့နော်ငါငါဘုရားတိခဲ့တဲ့ဗောဓိပင်အောက်မှာတည်တဲ့တစ္ဆာတရားကအမတန်လင်းနေတာ သစ္စာတရားကအမတန်လင်းနေပြီးတော့မှသစ္စာတရားအဟောခံနာယူကြမဲ့ပုဂ္ဂိုလ်တွေရဲ့မျက်လုံးတွေမှာကဟာလောဘအမုံဒေါသအမုံမောဟအမုံကိလေသာအမုံနဲ့ပိတ်ဖုံးနေလိုက်တာပိတ်ဖုံးနေလိုက်တာငါဖရာရဲ့သစ္စာကအမတန်နှွညံ့တဲ့အရင်အဓိကတော့ခောမြာယံဓမ္မောသူရဲ့စကလုံးနော်ဖရာပြောတဲ့အဓိကတော့ခောမြာယံဓမ္မောဂံပြီးတော့ဒုဒ္ဒတော့ဒုရဏိဘောတော့တန်တော့ပဏိတော့အတ္တကဝဆာတော့ပြီးတော့မှနိပုနောပန္တိတဝေဒနိယောရှစ်မျိုးတောင်ရှိတယ်မြတ်စွာဘုရားသူရဲ့တရားကိုအဓိကတော့ခောမြာယံဓမ္မောငါဖရာတိရထားတဲ့တရားက ကံပြီးတော့ it's a very very deep idea. that fallen over to the dhamma relaxed by me is very very deep တဲ့ကံပြီးတာဆိုတဲ့စကားလုံးကစတယ်ဗမာပြည်ကကံပြီးတာမဟုတ်ဘူးဒါသစ္စာကံပြီးတာပြောတာဒုဒသော <laughs> it is a very difficult to see တဲ့မြင်ဖို့လည်းခက်တယ် very difficult to realize မြင်ဖို့လည်းခက်တယ်ထိုးထွင်းသိဖို့လည်းခက်တယ်ပြီးတော့မှအဲတန်တော်ဆိုတာက peaceful လည်းဖြစ်တယ်ပဏိတ excellent ဖြစ်တယ်နော်ပြီးတော့မှအတ္တကဝဆာတော့အတ္တကဝဆာတော့ဆိုတဲ့စကားလုံးလေးကတော့ဥစဉ်သိပ်ပြီးတော့ကြိုက်တာပဲတက္ကဗေဒပညာရှင်တွေရဲ့네ပဲမဟုတ်ဘူးကဲအဲ့ဒီစကားလုံးအကောင်းဆုံးပဲမှတ်ထားအတ္တကဝဆာတော့ဆိုတဲ့စကားလုံးကပါဠိစကားလုံး တက်ကဗေဒသမားတွေရဲ့နေပယ်မဟုတ်ဘူး this is not their field လို့ပြောတာပဲသူတို့နေပယ်မဟုတ်ဘူးလေသူတို့လက်လမ်းမမီဘူးဒါကြောင့်မလို့အင်္ဂလိပ်လိုပြန်တဲ့အခါကျတော့ beyond သူက dialectic လို့ပြန်တာတယ်ကျိုးကြောင်းအကျိုးအကြောင်းတွေထောက်ဆတွေးခေါ်ပြီးတော့အဖြစ်ထုတ်တဲ့ပုံကိုယ်ရဲ့နေပယ်မဟုတ်ဘူးလို့ပြောတာ beyond dialectic အတက်ကဝါစားတက်ကဗေဒသမားမဟုတ်ဘူးတဲ့ practice မှမရှိပဲဘယ်လိုလုပ်သူတို့သိမလဲဆိုတော့သူကတွေးကြံမှန်းဆပြီးတော့လုပ်နေတယ်ဆိုမှတော့သူတို့ရဲ့အဖြေကမှားပြီပေါ့ဒီမှာ ဘုရားကသူကိုပြောအတ္တကဝါစာရောဆိုတဲ့စကားလုံးတွေကိုဘောဓိပင်ကထပြီးမကြခင်မှာဒီစကားလုံးတွေကိုသူ့ရဲ့တစ္ဆာတရားကိုတခါတည်းတိုင်းတာထားတာဟေးမင်းတို့တက်ကပြတဲ့သမားရင်နော်ငါတစ္ဆာကိုတက်ကလှုပ်ယုံနဲ့ကြံယုံနဲ့တော့ရမယ်လို့မထင်နဲ့တဲ့မင်းတို့နဲ့ပဲမဟုတ်ဘူးတဲ့ဘာကြောင့်လဲနိပုနော it's a very very subtle နောက်ထပ်တစ်ခုပြန်လာတယ်တိတ်တိမ်မွေ့တယ်တဲ့စောစောကလည်းပြောပြီးပြီ difficult to see difficult to realize တဲ့နော် တိမ်မွေ့လွန်းတဲ့အတွက်မင်းတို့မြင်ဖို့မရနိုင်ဘူးတွေးခေါ်ယုံနေတော့မင်းတို့ငါတစ္ဆာကိုပေါက်မယ်လို့မထင်နဲ့ဒါကိုပြောတာနောက်ဆုံးသူဘယ်လိုပြောတယ်လဲလမ်းဖွင့်ပေးလိုက်တာက intelligible to the learned ပညာရှိတဲ့အတွက်ပဲသိခွင့်ရမယ်တဲ့ပန္ဒိတဝေဒနိယပန္ဒိတပညာရှင်တွေဝေဒနိယထိုးထွက်မယ်အဲ့ဒီပန္ဒိတဆိုတဲ့စကားလုံးဒီဒီနှစ်ခက်မှာဦးဇင်းတို့လောကကျောင်းတွေကယူထားတဲ့ academic ကျောင်းတွေကယူထားတဲ့ PhD ဘွယ်လည်းမဟုတ်ဘူး ကိုယ့်ဘာသာကိုပညာရှင်လို့ကိုယ့်ဘာကိုကိုယ့်ဘွဲ့ကိုပေးနေတဲ့ဘွဲ့မျိုးလည်းမဟုတ်ဘူးဘာဘွဲ့လဲဘာပညာလဲဆိုတာကဒါကနိဗ္ဗိတိကလို့ခေါ်တဲ့ယုံ nant သဘောတရားတွေကိုသိအောင်တည်တည်ချာချာ practice လုပ်ခြင်းအပြင်ထိုးထွင်းရှားဖွေတိထားသောပုဂ္ဂိုလ်တို့ဤဥရိယပြညာပြောတာဒီလိုပုဂ္ဂိုလ်မျိုးတွေမှသာလည်းရင်ငါဖရာရဲ့တစ္ဆာတရားကိုသိနိုင်မယ်တဲ့အတ္တကဝဇာရောအဲ့ပါပန္တိတဝေဒနိယောဆိုတဲ့နေရာမှာ तू က तू က intellectual to the learned. No? ဒါတော့ဒီ intelligence ကရိုးရိုးမဟုတ်ဘူးเนาะသူတို့အင်္ဂလိပ်စကားလုံးမှာတော့ဒါသူတို့မြင့်သုံးတာအမှန်တော့ဒါက intelligence ဒီ intelligence ဖြစ်တယ်ဆိုတာပြောမယ်ဆိုတော့ဒါတကယ်ကိုမှသူတို့ intuitive knowledge ပြောတာတကယ်ထိုးထွင်းသိမှဖြစ်မှာ realization ပြောတာဒီ realization ကထိုင်ပြီးတော့စဉ်းစားပြီးတော့ဟိုဟောအရေးလေးနဲ့ဒီအရေးလေးနဲ့ပေါင်းကြည့်กว่าဒါလေးတန်ဒီလိုမဟုတ်ဘူး practice ကိုတကယ်ကိုတစ်ခါအထက်ဝင်ကြည့်ရတယ်နည်းနည်းနော်နော် အချိန်ကလည်းလုံလောက်မှုရှိရမယ်အဲ့ဒီနည်းနဲ့ရှားဖွေတိလို့ဩယုံနံကိုကွဲတိဖြစ်ဖြစ်ကိုမြင်ဥဒိယပြညာကတစ်ဆက်တည်ပြီးလို့ထိုးတွင်းပြီးအထက်ကိုတက်သွားတဲ့ညာမျိုးကြမှာတကယ်ပန္တိတဒါမှတကယ်ပညာရှိပြောတာနော်တကယ်ပညာရှိဝိဇ္ဇနလောကမှာအကက်ဒမစ်ကျောင်းတွေပေးတဲ့ဘွဲ့မှန်သမျှသည်ဝိဇ္ဇနဗုဒ္ဓဘာသာနဲ့ပြတင်ညာလို့ခေါ်ပါတယ်ဘာလို့ခေါ်တင်ညာဝိဇ္ဇနမှတ်ထားတာတွေကြီးပဲရှိသေးတယ်ဟုတ်တယ်မဟုတ်လားတင်ညာတောင်မမှတ်မိလို့ခဲ့ရတဲ့ထဲမှာဟုတ်တယ်မဟုတ်လား စဉ်းစားကြည့်ကိုသင်များကိုသင်ခဲ့သမျှကိုမှတ်မိရလားမှတ်မိပါဘူးဦးစင်းကဒါငါသင်တာတွေငါရှေ့ကိုမတိသေးတာတွေမတိတာကိုငါဝမ်းမနေဘူးငါသင်ပြီးသားတက်ပြီးသားကြစ်ထားတာမေ့တာလောက်မရှိငါနဲ့မကျင်တတ်တာဟုတ်တယ်မဟုတ်လားခုမှခက်ခက်ခဲခဲကြီးဦးစင်းတို့ဘုန်းကြီးတွေဆိုညတိုင်ဆိုဘာမှမစားပဲနဲ့တပြက်ပြက်နဲ့တခါတည်းစိတ်ပစ္စလို့អော်နေရတာဒီစားတွေပြီးလဲပြီးမေ့ကုန်တာနှမျောတာကျင်တတ်စရာကောင်းရင်လားဒီတင်ညာစာမွေးလဲပြီးတော့မရှိဘူး ကို့ဘွားထဲမှာတကယ် apply လုပ်တော့မယ်ဆိုတော့စကလုံးနဲ့မရှိဘူးဥစဉ်တို့သိချင်းပြန်ကြည့်ရတယ်ခိုင်ဘလောက်ဘလောက်ပဲခံတယ်လေဒါတော့ဥစဉ်တော့ဟောဒီတင်ညာနဲ့လေ့လာထားတဲ့ပညာတင်ညာနဲ့လေ့လာထားဒီ subject တွေဒီဘာသာတွေဒီဟာတွေကိုပညာဖြစ်အောင်အကြောင်းအကျိုးအကောင်းအဆိုးမှန်ကန်အောင်ဘဝထဲမှာထဲပြီးရှာကြည့်ကြည့်အဲ့ဒီလိုဘဝထဲမှာထဲကြည့်မှတွေ့တာဘဝထဲမှာထဲသမျှတော့စာအုပ်ထဲမှာရှာလို့မရပါဒါမှတ် ဦးဇင်းတို့တော့မတ်ပဲဟုတ်တယ်မလားဆိုတော့ထားပါတော့ဗျာကမ္ဘာပထဝီမြေပုံကြီးကိုဒီမှာချထားတယ်ဆန်ဖရန်စစ္စကို6ရောက်ကလေးတစ်ဖက်နင်းပြီးတော့မှဗမာပြည်ကိုလှမ်းကျော်ပြီးတော့နင်းလိုက်လို့ဦးဇင်းတို့ရောက်သွားလားဘယ်ရောက်မလဲတွေ့မှလမ်းမဲ့လမ်းမှတွေ့ရမှာဟောထိုင်ဝမ်ဆင်းကျင်ဆင်းလိမ့်မယ်ယူရီးယားဆင်းကျင်ဆင်းလိမ့်မယ်ကိုရီးယားဆင်းကျင်ဆင်းလိမ့်မယ်ဒါလေးတွေကြည့်လို့တော့ရတယ်ဒါတော့လမ်းကြောင်းတော့ရောက်တော့ရှာလို့ရတယ်ဒါပေမဲ့တကယ်တမ်းသွားတဲ့ခါကျတော့မြေပုံမတင်နေလို့ရောက်ရလားမရောက်တော့လမ်းညွန်ယုံမဲ့ညွန်တာဒီစာအုပ်က တကယ်ရှာရမှာကကို့ဘဝထဲမှာရှာရတာအဲ့ဒီဘဝထဲမှာရှာတဲ့အခါမှာဘဝနဲ့ချိန်ပြီးတော့မှကိုယ့်ရဲ့တကယ်လက်တွေ့ကျင့်သုံးပြီးအကြောင်းအကျိုးအကောင်းဆုံးသဘာဝကြမကြစဉ်းစားဆင်ခြင်တာကလည်းတစ်ပိုင်းတကယ်လက်တွေ့အားထုတ်တာကလည်းတစ်ပိုင်းဤနှစ်ခုနဲ့ရှာလို့အဖြေထုတ်ပြီးသေးသေးချာချာမှန်အောင်သိမှအဲ့ဒါပညာတဲ့ဗန္ဓိတာတဲ့အဲ့ဒီဗန္ဓိတာကတခြားမဟုတ်ဘူးအဲ့ဒါလို့သိမှသာလေငါဘုရားတစ္ဆာကိုသိမှ သို့မဟုတ်ဆိုလို့ရှိရင်တော့မင်းတို့ကြံစည်ရုံနဲ့နော်စဉ်းစားနေုံနဲ့ထိုင်နေုံနဲ့ဟာဆမီနာတွေမှာပြောကြရုံနဲ့ discussion တွေလုပ်နေုံနဲ့ဒါကမရဘူးဟုတ်တော့မလားဒါကြောင့်ဦးဇင်းတို့အခုတုဒ္ဓမယညာအဆင့်ဒီတင်ညာအတွက်ကိုဖြစ်ပါတယ်တုဒ္ဓမယညာအဆင့်ကနေမိမိကိုယ်ကိုမိမိအတိညာနေပို့ပြီးတော့တိုးအောင်ဆင်ခြင်နိုင်အောင်ကြောင်းကျိုးစီလျော်စွာစဉ်းစားနိုင်အောင်ဘဝထဲမှာအဖြေရှာရင်းကနေပြီးတော့မှဘဝထဲမှာစဉ်းစားရင်တွေးခေါ်ရင်ကောက်ချစ်ချရင်မှတ်ချစ်ချရင် နော်မိမိအမှန်ဘက်ကိုပြန်ပြန်ပြီးတော့ဘာကောင်းမလဲလမ်းလေးပေါ့နော်ဒီဘက်ကိုရွေ့ရွေ့လာတာအဲ့ဒီကမှနောက်ဆုံးကြတော့တခါတလေသွားရင်လာရင်နဲ့အမှန်တရားသစ္စာတစ်ချက်တည်းတူလို့သိသွားတာနော်တခါတလေကြရင်တိတ်ထက်တဲ့ပုံကတထိုင်တည်းနဲ့သောတာပန်ဖြစ်တယ်ဆိုတာဒါကိုပြောတာနော်တချို့ကတော့မဟုတ်ဘူးလိုသေးတယ်မင်းလက်တွေ့တော့မင်းဒီလောက်တော့မင်း instruction တော့မင်းသိသွားပြီကောင်းကောင်းပိုင်မယ်မင်းသိဒါဆိုမင်း instruction ကိုမင်းတကယ်သိချာသိလားဆိုပြန်အားထုတ်ရသေးတာကြတော့လည်းတစ်ပိုင်းရှိတယ်ဒါကြောင့်နှစ်မျိုး ။ဒါကြောင့်တချို့သိဉဏ်ထက်လို့အားကောင်းတဲ့ပုဂ္ဂိုလ်ကြတော့ဒီနာရက်နဲ့ပတ်နေပဲမိုးကုတ်ဆရာကြီးပြောတဲ့စကားလုံးဆိုရင်အမ်ခန္ဓာကဉာဏ်အဲဟိုတဲ့ကခန္ဓာကိုစိုက်ပေါ့နော်။နားကတရားနားထောင်ဉာဏ်ခန္ဓာကိုစိုက်ဆိုအဲ့လိုသွားတာ။ဒါတော့သူနှစ်ခုလုံးကိုသူကတခါတည်းကြည့်ရှုတာကိုပြောတာ။အဲ့ဒါလိုနီးနဲ့တရားရတာလည်းရှိပါတယ်။ဒါပေမဲ့ဒါလူတိုင်းအတွက်မဟုတ်ဘူး။နော်ဒါလူတိုင်းအတွက်မဟုတ်ဘူးအားလုံးက တန်တမတ်ထင်တရားနိုင်ုံနဲ့အကုန်လုံးသစ္စာရတယ်လို့လက်သွားမထင်နဲ့အောင်နော်လူတွေမှာအမျိုးမျိုးတယောက်နဲ့တယောက်အနေအမြင်အမှုအရင်ဝါသနာစရိုက်မတူဘူးမတူတဲ့အတွက်ဟုတ်တဲ့သူဟုတ်တယ်လို့မဟုတ်တဲ့သူမဟုတ်ဘူးဒါလည်းမှတ်ထားအောင်ဒါတော့ကောင်းပြီဦးဇင်းတို့ဒီအတ္တကဝါစာရဆိုတဲ့တွေးခေါ်ကြံစတဲ့ပုံကိုယ်တွေအရာမဟုတ်ဘူးဆိုတာအခုနကနိဗ္ဗာန်နဲ့ဘာကြောင့်သစ္စာတွေဘာကြောင့်ကွဲတယ်လဲသူတို့ကိုယ်၌ကအကျင့်ကိုဆုံးကမ်းတိုင်အောင်ပေါက်ပေါက်ရောက်ရောက်မကျင့်သေးတဲ့အတွက်သူတို့ကျင့်တဲ့သူတို့မြင်တဲ့လောက်နဲ့ပဲအဖြေထုတ်ပြီးတော့ ငါသစ္စာကဒီလိုရှိတယ်ငါကျင့်စဉ်ကဒီလိုရှိတယ်ရဲ့လို့ तू ကအဲ့ဒီလိုနီးနဲ့ပြောကြဆိုကြပြီးတော့အော်ကြဟဲကြဖြန့်ကြပြူးကြအဲ့မှာเจ้าကြီးတွေတီးဆောက်တပည့်တွေမွေး academy เจ้าကြီးတွေတီးဆောက်သူတို့ရဲ့နီလန်းတွေတင်ကြပေးအဲ့ဒီကနေပြီးတော့နေတဲ့ခါကျတော့ဟိုเจ้าကတမျိုးဒီเจ้าကဟိုဆရာကတမျိုးအဲ့ဒီလိုကွဲသွားတာနေရောဓသစ္စာတွေဘွတ်ပေါက်သွားတာအဲ့ဒါကိုကြားရမြင်ရတွေ့ရတယ်ပုံကိုယ်တွေအခုဆိုနတ်ပြမာတွေက ဘယ်ဆရာတွေပြောတဲ့သစ္စာကအမှန်တုံးလို့မသိလို့မြတ်စွာဘုရားတစ်ချက်တည်းပြောလိုက်တာအေးနော်ခြေသားတို့နော်နတ်ပြမာတို့တကယ်လောကထဲမှာនិရောဓဆိုတဲ့သစ္စာတော့တစ်ခုတည်းပဲရှိတယ်တဲ့နှမျိုးမကွဲဘူးတဲ့ there's no နော် the only one absolute truth only one the the the the cessation of suffering ဒုက္ခသစ္စာဒုက္ခညဉ့်ရာនិရောဓဆိုတာတစ်ခုပဲရှိတယ်နှစ်ခုစင်ပြိုင်သစ္စာမရှိဘူးဆိုပြီးတော့မှဧကဟိသစ္စာနော် နဒုတိယမထီဆိုတော့မြတ်စွာဘုရားအဲ့စကလုံးတွေပဲတခါတည်းပြောလိုက်တယ်ဒါတော့ပြောနေတဲ့သစ္စာတွေဟာဆရာတွေကအကွဲကွဲပြားပြားဖြစ်တာဒီသစ္စာကိုမမြင်သေးလို့တနည်းပြောရမယ်ဆိုသောတာပန်ကိုမဖြစ်သေးလို့ဆိုတာထင်ရှားတယ်သောတာပန်ဖြစ်ပြီးညင်းမအောင်မလားမညင်းတော့ဘူးတဲ့ဒါကြောင့်မြတ်စွာဘုရားသူကပြောတာငါဖះကမညင်းပါဘူးဆိုရင်ဖះလည်းမညင်းဘူးဆိုရင်အရိယာတွေလည်းညင်းမအောင်မလား ဘာဖြစ်လို့လဲသောတာပန်ဖြစ်ရင်အရိယာဝုမီဆိုအရိယာဖြစ်တဲ့သောတာပန်ပထမဆုံးပေါ့ဗျာသောတာပန်ဆိုရင်တောင်မှမငင်းတော့ဘူးလို့ဆိုလိုတယ်ဘာဖြစ်လို့လဲသူတို့ကတကယ်និရောဓသစ္စာကိုသောတာပတ္တိမဉ္ဉဏ်နဲ့တိုက်ရိုက်အာရမဏပစ္စည်းနဲ့တခါတည်းရှုပြီးတော့မှကြကြနနာကြီးကိုမှမြင်လိုက်ပြီးပြီးတီးပြီးပြီးဒါပဲဆိုတာဒါတော့ဦးဇင်းတို့ကတော့အနုမနာမှန်းစားပြီးတော့ဟာမဟုတ်ဘူးဟိုလိုဖြစ်တယ်ဟာဒီလိုမဟုတ်ဘူးအဲ့ဒီမှာညင်းကြခုံကြနောက်ဆုံးကြတော့ဘဆို့ကောင်ကြိုက်ပြီးတော့မှညင်းလို့အားမရတော့ထအတတ်ကြတော့ဒါပဲပြောတော့လဲသူတို့ကတရားအထုတ်ပါတယ် နောက်ဆုံးကြတော့လက်သီးနဲ့အားထုတ်ကြတော့တာပါလားဒါကြောင့်မိမိတို့ဒီနေရောဓာဆိုတဲ့အငြိမ်းအေးဓာတ်ကိုရှာကြပြုကြတဲ့အခါမှာမိမိရဲ့နော်နှလုံးသားတွေငြိမ်းဖို့အတိတရားတွေမှန်ဖို့လည်းအရေးကြီးပါတယ်ဒါတော့နှလုံးသားငြိမ်းဖို့ဘာအရေးကြီးလဲဆိုအတိမှန်ဖို့အရေးကြီးတယ်အတိမှန်မှနှလုံးသားငြိမ်းမယ်နှလုံးငြိမ်းမှစိတ်တွေလည်းငြိမ်းမယ်ကိုယ်တွေလည်းငြိမ်းမယ်နိဗ္ဗာန်မရသေးလို့နော်နောက်ဆုံးဖြစ်တဲ့တန်တိဒုက္ခဆိုတဲ့ဒီနောက်ဆုံးအင်းငြိမ်းတဲ့ဒုက္ခကိုမရသေးရင်တောင်မှ မိမိတို့လေ့လာထားတဲ့တုတမယဉာဏ်ဒီတုတမယအစဉ်ကလေးလောက်နဲ့အဲ့ဒီလိုမျိုးမိမိတို့တီးခွင့်ရရင်တောင်းမှနှလုံးသားထဲမှာပွက်လောရအောင်လုပ်တဲ့ကိလေသာတွေရဲ့အထူအထောက်အမွေအနှောက်ကိုခံရပြုရတာတက်တာပါတယ်တက်တာခွင့်ရပါတယ်နော်ဒါကြောင့်မိမိတို့ဒီဒီနေ့ဘာကြောင့်မလို့ဒါဓမ္မတွေကိုလေ့လာတယ်လဲဆိုတာအဲ့ဒီလိုမျိုးညင်းခုန်ခြင်းတွေကနေပြီးတော့မှကင်းရဝေးရကိုပို့ပို့ပြီးတော့နီးကပ်လာအောင်လို့အားထုတ်နေခြင်းဖြစ်ပါတယ်ဒါကြောင့်ညင်းခုန်ခြင်းရဲ့ ငြိမ်းအေးရာနိဗ္ဗာန်ဘက်ကိုနိယဖြစ်တဲ့နုဒရသစ္စာကိုမိမိတို့ဒီနေ့စီးပူးလေ့လာအားထုတ်နေကြတဲ့အသိဉာဏ်ပညာတွေကြောင့်လွယ်ကူသောအကျင့်တရားလင်းမြန်တဲ့အသိဉာဏ်တွေနဲ့ရလွယ်ရောက်လွယ်မြင့်မောက်ပြုလွယ်နိုင်ကြသောသူတော်ကောင်းသူများလောင်းတို့ဖြစ်နိုင်ကြပါစေ။ ကိုင်းဒါတော့ဒီနေ့တော့လူတွေလည်းပွဲတွေများတော့ဟိုသွားလိုက်ဒီသွားလိုက်တော်တော်ပင်ပန်းလောက်ပါဟုတ်လားအဲဒါတော့ဒီနေ့ဦးဇင်းတို့ဒီနေ့ဒီမှာသင်္นานအမြတန်းဝေကြဆိုနော်ဤသို့ပြုရာမြတ်ဘုံညကြောင့်ချမ်းမြအေးကြီးဘေးမဲ့မြည်သည်ရွှေပြည်ထုတ်ချလမ်းမကောက်ပဲရောက်ရပါလိုထိုးထိုးဘဝခြင်းလဲရလဲ ဒုက္ခပေတံယမအပံမကောင်းဟုသမျှမတွေ့ရပဲသဗ္ဗဣစ္ဆာမင်္ဂလာကိုရွယ်ကာတာတိုင်းရစေသောယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားဟာနှင့်ကိုမာဆောင်ချက်ကိုဆောင်နက အရင်စ၍ ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေင့ဝေသည်မြာထွေသာဓုခေါ်စေသောမြာအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု ရှိဘူး။ညစီပြောခက်ခဲရှင်လိုက်ဘူး။